ကဲအလုံးစုံရပြီဖြစ်၍အာယုယူကြရအားယနေ့သာသနာတော်2550ပြီကောဇာတကတိ1368ခုနှစ်ဥဒုဝတ္တနာမူလရာတိဒေါ်တလေးလာပြည့်ရော9ရက်နေ့ည4ရက်နေ့ညနော် 9ရက်နေ့ရမဟာရန်ကုန်တိုင်းနိုင်မြို့နယ်9ရက်ကွယ်အမယေဗုဒ္ဓနောက်ကျောဘက်ဓမ္မရကိတာဖြူမာစီသာသနာရိပ်တာဝေ9ချိန်မြောက်ရှင်ရင်ကျင့်ပါအပ်သောမိုးရာသီမဟာသီဝိပဿနာစခန်းသာထိုစခန်းသာဝဲပါဝင်လှူရှားအလုံးသောသူတော်ကျင်းများတို့ ပြီးတော့မှအနဲ့အိပဲကျေတော့ပြောမယ်ပေါ့အခုအခါဗုဒ္ဓဘာသာတို့၏အခြေခံပနဲ့သက်ဖြစ်သောရှ िख ောကြော့ခြင်းတရဏဂုံဆောက်တည်ခြင်းသီလခံယူခြင်းဆိုတဲ့ပုပ္ပကိစ္စရှေးပြေးကြံခင်လုပ်ငန်း၃ခုပြုကြရအောင်အလုံးလက်အုပ်ချပြီးတော့ လူသွားရအရေးပါသလိုမိမိတို့ဆိုတဲ့စကားအဓိပ္ပာယ်နောက်စိတ်ကလေးတွေကပ်ပြီးတော့ပါကြကဖြင့်ဩကာသဆို၍ကြောကြဩကာသ ရတကြိမ်ပြီးကောင်းမမပြန်ထောက်မှာဣတိမဗုဒ္ဓပူဇာယဓမ္မပူဇာယပညာဝါဘောဂဝါသံဃာပူဇာယဒိဏညာနိတိဘောဂဝါဗုဒ္ဓပူဇာယဘုရားရှင်ကိုဥတည်မြတ်တို့ ရှိခိုးကိုရောလူတော်နဲ့ပူဇော်ဆနင်းကြည်ညိုခြင်းကြောင့်ရေဒီမဟာဘုအနုဘောတိဇောကုံအင်းစုံလင်တရပုဂ္ဂိုလ်မြတ်သည်ဘဝတိကုသိုလ်နှုတ်ပင်ကံကြိုးမြည်၍တိုးတင်ချက်သည်ဖြစ်ရပေ၏ဓမ္မပူဇာယ ရှင်းတောင်လေးတောင်မိတ်ဆောင်သည့်အခေါင်မြတ်မြတ်တရားဓာတ်ကိုမြတ်မြတ်နုံနုံရှိခိုးကော်တော်လူတော်နှင့်ပူဇော်ဆနင်းကြည်ညိုခြင်းကြောင့်ဘောဂဝါပညာဝါညာရောက်ပါဝင်ခနာခြင်းလင်ထိုတွင်လင်စွာမြင်သာသည့်ပညာရှိခေါ်ပုဂ္ဂိုလ်ကျော်သည် ဘဝတိကုသိုလ်နိုးပင်ကံကြိုးမြည်၍တို့တင်ချက်တည်းဖြစ်အပ်ပေ၏တန်ခါပူဇာယအရိယနာသကိစ္စဟုမြင့်မြတ်ပေထောင်တန်ခါပေါင်းကိုညိုပြောင်းရောကျော်လက်အုပ်မိုး၍ရှိခိုးကိုယ်တော်လူတော်နှင့်ပူဇော်ဆန်နှင့်ကြည်ညိုခြင်းကြောင့် ဘောဂဝါကြည်စေဥဒ္ဒယရဏနှင့်အာသာသနာလိုတရသည်လောကထောတိပုဂ္ဂိုလ်ကြီးသည်ဘဝတိကုသောနုပင်ကံကြုံမြင့်၍တုတင်ချက်တိဖြစ်ရပေ၏ဒိဏမြတ်ဗျာနေတရားသံဃာဤသုံးများတို့ကို buzohịa jinye ote na-ebuzojinja yana ili boga wa yanwabibigodogone lamoriwabrirdụ yere na sụ renzize sili wel igụlọnaobe ngajo omeredode njedibia bụehi ဤဒေသနာပါဠိလာရှိသည်ကိုထောက်ထား၍သီလကိုသမာဓိကိုပညာကိုဝိမု ക്തി ကိုဝိမု ക്തി ညာနာတသနာကိုတို့ကြောင့်ပူဇော်အထူးခံယူတော်မူထိုက်သည့်ဖေဟမြတ်ယရနာအစာဤကောင်းရင်လည်းဤကောင်းရင်ဆုံးဤကောင်းရင်ကောင်းရင်သုံးပါးကုန်နှင့်ပြည့်စုံသွား ဟောကြားထားသည့်သက္ကာတတ္တသာသာ6ပါးတကိတရားတော်ရှင်ဤဂုဏ်တော်ကျေးဇူးတော်တရားတော်မြတ်ယတနာသုပတိပါဏတာမြတ်စွာဘုရားဟောချုံမပုံမလွန်ချိန်ဝင် ပမာဏဘောင်ဝင်ကြအောင်ကောင်းစွာမသွေခြင်းသုံးညခေါ်တဲ့သုပတိပါဏတာစဖြာသည် ကိုပြသခင်ဂုံအရှင်နှင့်ပြည့်စုံတော်မူသောသံဃာတော်မြတ်ယတနာဇာရိယာနုယောဂသသာ၆ပါးသခင်ဆရာရှင်ကျေးဇူးရှင်တို့ဤကုံဘုဗ္ဗစရိယတသေတာရာဗျာမာသာသာမြာပြသခင်မိခင်မခင်တို့ဤကျေးဇူးကုံ နန္တာငါးပါးဥဒိဋ္ဌ၍ခင်မုန်ကြီးဇဘာတို့အပြမမိတော်ကြည်ပါစေပြင်းမရှိသောကောင်းကျိုးချမ်းသာဖြစ်ပါစေဤနတ်တွေဖြင့်ယောတိသွားရှိကိုကြရတဲ့နာဝဇာတက္ကိစ္စပနာမကာရောဟကုသကံစေတနာဤတော်တည်းလာပြီကျော်၅ရက်နေ၌မိခင်တော်အတေငောမူထား၍ သမီမပုမချုသာကိုဆန္ဒီမြေပိုင်စိုးနိုင်ထွန်းယူဇနပလာဇာမင်္ဂလာတောင်ညွတ်မိသားစုတို့ကနတ်သိန်းကြတို့ဖြင့်ဗျာမူရှိတန်ဃာတော်တရားနဲ့ပြောရွှင်ယောဂီသူတော်ချင်းများနဲ့လှုပ်အားပေးတို့အားနာနဲ့အာယုံနေစွမ်းမြတ်နေအခါချိုဤတို့ဖြင့်လူတန်းညရတဲ့ဒါနကုသိုလ်ကံစေတနာ တို့များနဲ့အာမရသေးမူ၍ဆောင်းလုံးဆက်ပြေတော်လျာပေ6ချဏံပေ50ရှိအမျိုးသမီးယောဂီလေးထဆောင်းအတွက်နှစ်သိန်းကျပေါင်းလေးသိန်းကျတို့ကိုလူတန်းခြင်းဘာကင်ဥကင်တရားမိတော်ခင်ဤအမမကင်စွမ်းတို့ကိုရည်ဆွေ၍မစွမ်းကြီး16လလသာမိသားစုက ယောဂီဆောင်တွေဒုတိယအကြိမ်ကျပ်ငွေတသိန်း5000ကျပ်တို့ကိုလူတန်းခြင်းဒုမာတပါလိုင်း900ကျွဲ့အေရိမွန်တိုက်တဲ့အခန်း1004သာသနာအကျိုးဆောင်ဦးသန်းလိုင်းတော်ညွညမိသားစုတို့ကဦးဇင်ဝောဘာသကိုအမှုထားလျက်ယောဂီဆောင်2ယောက်အိတ်ခန့်6သိန်းကျပ်တွင် ပရမအကျိန်နှစ်သိန်းကျဒုတိယအကျိန်တစ်သိန်း၅သောင်းကျတတိယအကျိန်တစ်သိန်းကျဘောင်းလေးသိန်းကျတို့ကိုလူထား၍ဓမ္မပူဇာ9000ကျမိဧဝယဝိစာ9000ကျစုစုပေါင်း၄သိန်း1000ကျတို့ကိုလူထားခြင်းဥကရုံတော်ပွေကြီးတို့ကကွယ်လွန်သူဥစိန်ဝင်းကိုရည်စွ၍တော်တင်မြိုင် အမှုထားက မောင်ထွန်းဝေမခင်မဝင်းခိုင်မိသားတုဟိုပင်မျိုးကယောဂီဆောင်ထွက်1000ကျပ်နောဟကမ3000ကျပ်မုတ်ဆွန်ញိုင်းတို့ဖြင့်လူတန်းခြင်းအာတုဇယောဂီတော်နနဝင်းနောဟကမ1000ကျပ်တော်မြင့်မြင့်ဆန်း1000ကျပ်တော်ဤတန်း1000ကျပ်တော်ကင်းညို1000ကျပ်တော်သိင္ကြီးဆို1000ကျပ်တော်ချိန်ထေမှု1000ကျပ် ဥစိန်သိန်းလေးတောင်ကြဒုမတဘဥသက်တွန်ဒေါ်လာထွန်းဒေါ်လာထွန်းမိသားစု2000ကြလိုင်မြုံနဲ့900ရက်ွက်မပြုံးမိသားစု900ကြအာရုဇေယောဂီမယံကုဥညခေဒောတိတာမိသားစုရဝိဇ္ဇ3000ကြတောင်္ဂလာပမျိုးယောဂီတော်ဣဣအောင်မိသားစုဓမ္မပူဇာ1000ကြကုအောင်လိုင်မင်း ယောဂီမမြတ်မြင့်စံသမိယွန်းရွှေရီဖူးစုမြတ်နုလိုင်မြူနဲ့ငါရက်ွယ်အေးမွန်အိယာမိသားစုကဓမ္မပူဇာငါတောင်ကြမုံရွာမြို့သင်္မောချင်းဥဇောချင်းတွင်မိသားစုမှအိယာဝိဇ္ဇသုံးတောင်ကြတိတိမြာဤမိဘနပအမှုထား၍ဥဝဲနိုင်တော်စပယ်တံမိသားစုမိဝိယဝိဇ္ဇသုံးတောင်ကြ အာရုံဇယောဂီတော်ရင်မိမိသားစုဝိယဝိသတထောင်ကြစာဥတွင်ကပိမတ်တင်စရင်မတ်တင်သည်အတိတိသောလူရှင်တို့ဤထောတို့ဤအလီလီတို့ကိုလူတန်းညရတဲ့ဒါနကုသိုလ်ကံစေတနာမိမိတို့မြို့ရွာအိမ်ကြီးဟာဝဲယတနာသုံးပါးဆရာမိဘတကြီးရွယ်ဝတို့ကိုနေခြင်းလားခြင်းနှစ်ရှင်သာဝရ ဤယနေ့ကြအောင်ယုတိစွာပြုစုလုပ်ကြွေးကြရတဲ့နိဗ္ဗာတတနာသာဝရကုသိုလ်ကံစေတနာမိမိတို့မြို့ရွာသာသနာကိုစောင့်ကြတော်မူကြသည့်သံဃာတော်ဘောင်မူရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်တို့အား အမြဲမပြာသင်္ဃာဆွမ်းကြောင်းစေလေးရသောပစ္စည်းတို့ဖြင့်ထောက်ပဲလူတနေရတဲ့နိဗ္ဗာန်တနာတာဝရကုသိုလ်ကံစေတနာမိဘကြောင့်မှဒေါသောင်းတို့အဖွဲကဘုရားမှုရှိသံဃာတော်တရားနဲ့ပြောရှင်ယောဂီသူတော်ရှင်တို့အတွေ့နေ့စဉ်ရက်ဆက်တတ်တာလက်ဖြင့်ချက်ပြုတ်ကျွေးမွေအာယုစွာနေစွမ်း ဈေးကြောတုတ်တင်ပြင်ခြင်းရင်ဝိယဝိသတိလကုသိုလ်ကံစေတနာယောဂီပေါသူတော်ကောင်းတို့ကရဏဂုံသုံးမှရှိပါတိလဆောက်ပြီးကြဟ၍အယောင်ထိုင်ရသွားရှိမှပွားများအာထုံကြရတဲ့ဘာဝနာမယပုံညကရိယာကောင်းမှုစေရနာဖြာဖြာတို့ကြောင့်မိမိတို့မြို့ရွာသာသနာကိုစောင့်ကြတော်မူကြသည် ။သာငါတို့ပေါင်းရှင်ကောင်းတို့နှင့်တကွမြို့နေသူအပေါင်းရွာနေသူပေါင်းအိမ်နေသူအပေါင်းမြေမောက်တရားနာသူတော်ကောင်းတို့ဤကိုယ်တွင်ကိုယ်ပါနထာနာတို့၌မကောင်းသောဘေးနှိဋ္ဌယံဆွဲအန္တရခသိကလွန်ငြိမ်ရဝေးကွာကြ၍သက်ရှိအနာကင်းကျမ်းမာချမ်းသာခြင်းစားရှိသောအိဋ္ဌမင်္ဂလာ ကောင်းယူပြပြနဲ့မဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ရပါစေအယံဗန္တိအန္တာရဝတ္တဒုက္ခတောမောစနထာယတိတရဏေနသဟာ မေတ္တာပုပ္ပိကမံအထင်္ဂတမနာကတံတမ္ပန္နာမဟုတ်ဘူးသမန္နာကတံအဲ့ဒါလေးကသတိထားအထင်္ဂသမန္နာကတံဥပောတထသီလံယထာဥဒိဋ္ဌံသမာဓိယာမ ရှင်ဘုရားဤတော်များသည်ဥနာသေးရေသန္တရာဝုဒုက္ခဘေတို့မှကင်းဝေးရာမံညာနိဗ္ဗာန်ကိုဤတန်တောင်းတလူလာကြ၍ဗုဒ္ဓမြတ်ဖရာ ပညာထားသောနမောသာသဗုဒ္ဓဝါတော်အရဟတော်အမသံဗုဒ္ဓတာလူဇောခန္တိုက်မြေအိပ်ပစ္စသိမြင်မာ၍၆ပြဘုံသခင် ရာရှင်အားဥတေမြတ်နို့လက်ဆုံးမိုး၍ရှိခိုးပါ၏မြတ်စွာဘုရားသို့ဗုဒ္ဓန္တရဏ ဘုရားကိုအာထာခိုជីညိုစိကပါဤဖျာမြတ်တရားကို သို့အဖြင့်ကိုယ်ဝေအာထာယကရဏဂုံသုံးပါးနှင့်တကွာသူအသက်လည်းမတဖဲအမြဲရှောင်မာဤသူဥစ္စာလည်းမခိုးပဲအမြဲရှောင်မာ၏ မမြတ်ကျင့်လေမကျင့်မဲစေဤချွဲဆောင်မာ၏ဧတရားနာစဉ်ကာလစိတ်ဆွဲဆောင်မာ၏လိမ်ညာ၍လည်းမူရစေလည်း ွန်းတိမ်လွယ်နေမွန်းတိမ်လွယ်မြာစာလေမစာပဲရှောင်မအေကာပွဲရှိမြင်အလားပြင်း မပြုပြင်းပဲရှောင်မအေမြင့်မြတ်ရလဲညနေရရှာကြည့်ရလက်တယ်နော်ခေါင်းကပြီးပြီးအောက်ကပြုတ်ထို့ထွက်သွားအောင်မယ်မြင့်မြတ်ရလဲမနေပဲ စိတ်ဆွဲရှောင်ပါ၏ဤသို့အဖြစ်မေတ္တာပြဋ္ဌာန်းသည်ရှင်ပါတိလကိုအာယုံသွားလူရှင်နေသွားလူရှင်ကျော်ရည်လူရှင်ယောဂီဆောင်လူရှင် မပူဇာလူရှင်လောဟကမလူရှင်ဝေယဝိဇာလုံအာရှင်တရားဝင်သူတော်ရှင်တရားနာသူတော်ရှင်တို့ဤကုသိုလ်စေရနာကိုဘုံပြုသောအဖြစ် အာယုကျေလုံးသောက်ဒီပါဣရှင်ဖရာတတိထာအပမဒေနသမ္မာဒေထသာဆိုတဲ့ရှာတရုတ်တိုက်ဆွဲဒီအာမဗန္ဒီပါဟမ်အပမဒေနအမ္မာဒေထ တို့ကလည်းတည်သိချင်းကဝတိပါဟိုသိချင်းလိုပဲထင်းသလိုသာလှုပ်လိုက်မတားမြေတာအချစ်တခုပါထင်ရတာလှုပ်ပြပြီတော့ဂိုင်းနေတော့ခနေ့နေ့အပြည့်ဘုန်းကြီးတို့စာပေကြည့်ရှုတဲ့အခါမိမိနှလုံးသားနဲ့ကိုက်ညီတဲ့ကိုခေါင်းနဲ့အုံနောက်ခဲထဲကဟာတွေများသိပြီးတော့ရေးထားသလားလို့အောက်မေ့ရတယ် အဲ့ဒါလေးကိုဘုန်းကြီးကမူရဲ့အတိုင်းသူတော်ကောင်းတို့သိတာအောင်ဘူဂလိရှင်မာနိတာသုံးမုံမောကျွန်းရှင်ပါနိတာဇာယိဆရာနာမခန်းနဲ့ဘုရားဘာသာဝင်တို့ဤအစအလဲအဆုံးနဲ့စလာစတရားပေါ့ဘာတရားဒီဘက်ကလူတွေကမပြောဘူးနားမပါဘူးထင်တယ် စလစတရားအေးစဆိုတာအစလဆိုတာဆုံးဆိုတာအဲအဲ့ဒါဗုဒ္ဓဘာသာဝင်တို့ဤစလစတရားတဲ့အဲ့ဒါကိုခွန်ကြီးချိန်ရသမျှဖတ်ပြပြီးတော့နောက်ပိုင်းကလိုအပ်တဲ့အချိန်ကိုဝိပဿနာနှင့်စတဲ့ဝတ္ထုဇာတ်ကြောင်းလေးတွေတွင်ပြပါမယ်ပြောရရင်အခု ရေးသားထားတဲ့စာပေတွေကဘုန်းကြီးတို့မူဟာနှလုံးသားအုံနောက်နဲ့ထပ်တူထပ်မြဖြစ်ပါတယ်။ဒါကြောင့်နံပါတ်1အခန်းကဗုဒ္ဓဘာသာဝင်တို့၏အစာတဲ့။သဗ္ဗညုတဘုရားရှင်ကိုဗုဒ္ဓလို့ခေါ်၏ထိုဗုဒ္ဓရှင်တော်မြတ်၏တရားတော်ကိုဗုဒ္ဓဘာသာဟုခေါ်၏။ဘုဗုဒ္ဓရှင်တော်မြတ်၏တရားတော်အတိုင်း လိုက်နာနေထိုင်သူကိုဗုဒ္ဓဘာသာဝင်ဟု၍ခေါ်၏ဗုဒ္ဓဘုရားရှင်၏ဘာသာဟောတော်မူအပ်သောတရားစကားထိုတရားစကားတော်ကိုလိုက်နာသောဘုရားတရားဘုရားတရားတော်ကိုယုံကြည်၍ကိုးကွယ်သောလူများကိုဗုဒ္ဓဘာသာဝင်ဟုခေါ်သည်ဒါမိမိကိုယ်ကိုမိမိသိထားဖို့ ထိုဗုဒ္ဓဘာသာဝင်တို့အတွက်အစာဆုံးကျင့်စဉ်မှာသီလဖြစ်၏ထို့ကြောင့်ရဟန်းကတို့၌သီလသည်ကုသိုလ်တရားတို့၏အစဟုထေရဂါထာမိလိဏပညာပါဠိတော်ကြီးများတို့၌ပြဆို၏တဲ့သီလအာဒီပဋိဋ္ဌာစစသည်ဖြင့်ပြောတယ်သီလသီလသည် သဗ္ဗကုသလနံဒါနာသမထဝိပဿနာကုသိုလ်အာလုံးတို့၏အာတိအစမိပါပေ၏လို့ဟောထားပါတယ်သို့သောယနေ့မိယုပလာဘုရားဘာသာဝင်ဆိုသူတို့ကသီလဖြင့်မစလိုကြစပြီဆိုကြတဲ့ကတတ်တတ်လို့စားပြီးဘုရားကဝင်သည် ဘုရားရှင်တွင်ဘိုးတော်မေတော်စသောယုတ်တုမျိုးစုံတင်၍အဋိဌာဝင်နေဟုဆိုကလဗ္ဗောဂတာသတိမြကိုရွတ်ဆိုပရိစိတ်ချင်းဖြင့်မိမိတို့ဤဩရဘာသာဝင် အဖြစ်ကိုကုံလွန်စေသည်ဤသည်တို့ကတိလမမီတမာတိမပီဆိုသည်ကိုရိုးခြင်းများသဘောမပေါက်ကြထို့ကြောင့်ဩရဘာသာဝင်တယောက်အနေအချင်းမြည်သည့်จิตခြင်းကိုခြင်းရမည် အဆုံးချင်းချင်းကမြည်တို့ရှိသည်ဟုသိတဲ့ပေ၏ဘုရားဘာသာဝင်တို့အတွက် စာဆုံးချင်းချင်းကတိလာဟုပြဆိုခဲ့ပြီလေပြီသို့သောသောတိလာတိဟုသောဘုရားဝကြအပ်သောချင်းချင်းတို့ဝင်ရန်ဝင်ပေါက်ရှိသေး၏ယင်းဝင်ပေါက်ကတရဏဂုံသုံးပါးတည်းတရဏဂုံသုံးပါးကိုဘုရားဘာသာတို့ဝင်ပေါက်ခေါ်ဆိုရ၏ထိုသည့်ဝင်ပေါက်သို့ဝင်ရန် တတ္တဟုသော အခြေခံလိုအပ်ချက်တစ်ခုရှိပေသေးသည်ယင်းတတ္တမှာဗုဒ္ဓဘာသာဝင်တယောက်အတွက်မရှိမဖြစ်လိုအပ်သောတရားတစ်ခုဖြစ်၏၎င်းတတ္တဟုသည်ယုံကြည်ခြင်းပေသည်ယုံကြည်အမိချက်များမှာတစ်ဘုရားတရားသံဃာဟုသောယရဏသုံးပါး၏ဂုဏ်တော်ကိုသက်ဝင်ယုံကြည်ခြင်းနှင့်ပြုအပ်သမျှကံသည်တတ္တဝါတို့၏တဏ္ဍာ ကာမတတ္တိတစ်မျိုးအနေဖြင့်ကျွင်းကြံနေရသည်ဟုကံကိုယုံကြည်ခြင်းထိုကံဤကောင်းကျိုးမကောင်းကျိုးရှိ၏ဟုကျိုးကိုယုံကြည်ခြင်းလေးရှေးအတိတ်ဘဝမှာယခုပိစ္ဆုပန်ဘဝသို့လာခဲ့ရသည်ဖြစ်၍အတိတ်ဘဝကိုထောက်လင်ပိစ္ဆုပန်ဘဝအမှန်ရှိ၏ဟုယုံကြည်ခြင်းငါ ပိစုပန်ဘဝကိုထောက်လင် နောင်တလွန်ဘဝလည်းအမှန်ရှိ၏ဟုယုံကြည်ခြင်းတို့ပေသည်ဤဒီမှာတတ္တာဖြစ်၏ဤကဲ့သို့သောတတ္တတရားမရှိပါပဲဗုဒ္ဓံတရဏံကိစ္ဆာမိကျွန်တို့သည်ဘုရားကိုးကွယ်သူဖြစ်ပါ၏ဟု အကျင့်အရာပင်ဟစ်တော်လီတရဏဂုံအစစ်ကမရနိုင်ကြက်တူ၍ဇကသင်သလိုသာဖြစ်ပါလိမ့်မည်ဤသည်တတ္တတရား၌ ညာမပါညာမရှိမှာကလည်းမြည်သည့်ဖရာကတကုပြသည်ရောင်ကြီးတော်လွတ်ဖရာဓာတ်တော်အစစ်ပဲစသည်ဖြင့်လိမ့်ဤလှိပတ်၍ပြောအပ်သည်ကိုတကယ်အစစ်ထင်မှား၍ယုံကြည်တတ်ပါ၏ဤသို့လွယ်မှယုံကြည်မှုသည်တတ္တာစစ်မဟုတ်ပေတတ္တာတုသာဖြစ်ဤတတ္တာတုကမိမိတဏ္ဍာ၌ကုသိုလ်စိတ်ကိုမဖြစ်စေနိုင်မောဟနှင့်ဒိဋ္ဌိပြဋ္ဌာန်းသော အကုသိုလ်စိတ်များကိုသာဖြစ်စေနိုင်၏ထို့ကြောင့်ယုံကြည်မှုတတ္တာ၌ဆန်းစစ်ဝေဖန်မှုဉာဏ်ပညာရှင်ရသည်အတော်ယနေ့တို့လူသားလောကတွေကခေါင်းကပြောသလိုရောင်ကြည်တော့ကွန်မြူမတကူပြမအဲ့ဒါမှဖရာလို့ထင်တတ်ကြတော့တခြားဟာတွေဖရာလို့မထင်တော့ဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓမြတ်စွာက တကောအရိပရှိတဲ့တပိယဟန်တော်များကိုတကူမပြရာအဲတခုတော့ရှိတယ်ပြမယ်ပြရင်လည်းမူလအသွင်မဖြောင်းဘူးဒီပင်ဟာပြသူဗုဒ္ဓဘာသာဝင်ယုံကြည်မှုဖြစ်မူလအသွင်ဖြောင်းပြီးတကားကလုံးဘုံမှရက်ခတ်ဆိုတာမျိုးနဲ့အထုံတော့အဲ့ဒီပုဂ္ဂိုလ်ကအဘတ်တဲ့အဘတ်တဲ့ဆိုတာငရေကြည့်တာပါပဲအဲ့ဒါတို့လူရငရေကုန်မှရွှေပါထင်ကြအဲ့ဒီလိုပြောမှအဟုတ်ထင်ရတာတွေဟာ ကိုယ့်ရဲ့ဗုဒ္ဓဘာသာအမြင်မရှင်းကျဲသေးဘူးဆိုတာကို ပြက်ပြက်သားသားဆုဖြတ်လိုက်ပါယခုအခါအထက်ပါဆိုခဲ့ပြီးဉာဏ်ပညာမပါပဲယုံကြည်မှုတတ္တာတုသာရှိကြတော့မိယောဗလာဗုဒ္ဓဘာသာဝင်အပေါင်းတို့မှာမိမိတို့ဤရိုးရာနတ်ဘိုးတော်မေတော်အမျိုးမျိုးတို့ကိုဖယားရှင်းတင်၍ကိုယ်ွယ်ကြလေ၏တဲ့ အကိုကိုသစ်နာဦးဘုရားရှင်မောတင်ဘုရားခန်းနဲ့ဇဒုဆိုပြီးတော့ထားပြီးတော့လုပ်နေကြတာကိုဆိုလိုပါတယ်အချွန်အတက်အမျိုးမျိုးနဲ့အမိမျိုးစုံပါဝင်သောအပီးပီးဆိုင်ရာဆင်းတုများကိုလီရှာဝီကိုကိုကြရှာ၏ဤမျိုးစုံပဲပုံစံနဲ့မျိုးမျိုးလုပ်ပြီးတော့ဒါဘုရားလာတာဘာဘုရားဘာညာဟိုဟာဒီဟာဆိုတာဘုရားတွေကိုခွဲတန်းချဘုရားတွေကိုဘာလုပ်လဲ အေးအဲ့ဒါပဲအခုဒီမှာတော့ဘုန်းကြီးတို့ကအစကနဦးတီထောင်နာမို့အာလုံးစိနေရုပ်ဘဘုရားစီဒီကိုကြီးညိုပွဲဘုရားဖြစ်နေသိအောင်ထားဖြူးမြို့မှာဘုန်းကြီးတို့စတင်တာဝန်ယူရတဲ့ငါကြောင်းဟောင်းအဲ့ဒီကြောင်းမှာဆိုတော့ကြေးကျင်ပိတ်တာတရားရှိတဲ့စင်လူတော်တွေကိုစီဘုံလို့ဆလွယ်တွေဘာရင်ရာတွေနဲ့တင်ထားတယ်ဘုန်းကြီးတို့ကအဲ့ဒါအကုန်ဖြုတ်ပြီးတော့ဘုရားကတဏှာထားလိုက်။ဘာကြောင့်လဲ ဖះကိုကြည့်လိုက်ထင်းငနဲ့ဖះမှပေးရအခုတော့မြမလူလိုနတ်လူလိုဘယင်းလူလိုဆိုပြီးတော့ဒါမျိုးတွေကြတော့သိအားမကြအဲအဲ့ဒါကိုဒုဒကရမတွေက လူတို့ရဲ့တဏီနားမလဲတဲ့သူတွေရဲ့လှည့်စားမှုလှည့်စားမှုဆိုတဲ့ကသူ့မှာပြည့်ရှိတယ်အဲ့ဒီအပြစ်ရှိတဲ့လူကသူ့အပြစ်ကို ဖုံးကွယ်လို့လို့ဆိုပြီးတော့ဒါကလည်းဘုရားကြီးရဏဝုတ်တွေဝုတ်ပြီးတော့အဲ့ဒါသဘုပတိချုပ်ခံ သံဃာယနာတင်တာ6ကြိမ်ရှိအဲ့ဒီထဲမှာဇဗုပတိချုပ်ခါဆိုတာတွေ့ရင်လေပင်ဖြတ်စိတ်ခွာရဲ့အေးမရှိတာတွေနဲ့လလဘပေါ်များအောင်ဆိုပြီးတော့ဘုရားကိုရှင်ပေးကြအဲ့ဒီဘုရားကသူကိုယ်တိုင်မဆိုထားပြီးဘုန်းကြီးတို့ကိုရွှေငွေမောကောင်းပြင်ပြဝိုးရရင်ဘုန်းကြီးများရဟန္တာက89ဦးကြီးတော့မလီလက်သွတ်တွေလက်ကိုနိုင်မှာမဟုတ်ဘူးတယောက်တကွင်းစီပေးမှန်ရလား အေးသူထောက်တဲ့ဥပဒေသူကိုယ်တိုင်မလိုက်နာဘူးဆိုရင်သူဘာဖြစ်သွားမှာလဲအဲ့ဒါကြောင့်တို့လူတွေအဲ့ဒါစဉ်းစားနော်မဟုတ်ကဟုတ်ကတွေနဲ့ရှောင်းပြီးတော့လာလာပတူပွားအောင်ရာထုဂုံတိတုတဲ့အောင်ကျမ်းမာရေးကောင်းအောင်အိမ်တော်ကြီးရှင်ပြီးအောင်ဆိုပြီးတော့ဘုရားကိုခူထုံးလှုပ်ရှားနေကြတာအလုံးသဘောပါမလားအေးကိုင်ရှိပါစေဗျာဒါကြောင့်ဓာတ်တော်အမျိုးမျိုးကိုလိရှားရှားပွေပွေရရှိကိုယ်ွယ်နေကြ၏ ရိုးရိုးနဲ့ရင်ရင်ကလေးဆိုရင်တော့ဒါဟာအလားကြောက်ချင်းသူကြေးချင်းသူဒါကြောက်ရုပ်ကြေးရုပ်တွေပဲလို့ပြောချင်လဲပြောပေါ့ဒါပေမဲ့ဘုရားကိုရီမှန်းပြီးတော့မှသူ့ရဲ့ဟောမှုကိုဘုန်းကြီးတို့ကနားလဲအောင်လုပ်ရမှာအခုကဘုရားကိုရုပ်တုကွယ်နေကြဘာပါလဲဘုရားကိုရုပ်တုကွယ်တာဒီဘုရားလည်းဒီဘုန်းကြီးဒီဘုရားဘယ်လိုပဲဘာညာပဲဟောဘုရားကိုရုပ်တုရှင်းလို့ကွယ်နေရတာ တကယ်ဘုရားအဖြစ်လိုက်လိုက်လဲလဲသိဖို့လိုတယ်မှန်ရလားအေးတရားကိုလည်းအတန်ကွဲနေကြအတန်ကောင်းမှဘယ်လိုမှဘာမှညာမှနာမကြီးမှအခုကပြောရရင်လည်းမကောင်းပါဘူးကိုမရလို့ကိုဘွဲရဆယ်ဘွဲရဒါမျိုးမှထင်ကြီးနေတာအဲမဲ့လည်းလို့တရားဆိုတာပျောက်သွားအေးအဲ့ဒါတရားတန်ငါကိုဘုန်းကြီးကကွဲနေတယ်တန်ငါကိုဘာကကွဲနေလဲ တို့တကားတော်မလေးအလူဒါနပြုကြတော့အာတန်ခါဘဏ္ဍပါပြင်မလဲအဘဏ္ဍပါပြင်မှာပေါ့ရက်ွက်တဲ့ဘဏ္ဍပါအာဟုတ်သေးဘူးလေကိုဘုန်းကြီးပြင်ရအောင်ဘာဖြစ်လို့အဖေဘက်ကအမျိုးတော်တယ်မပြင်ရင်မကောင်းဘူးဟောဒီလိုဆိုရင်ဒီဘုန်းကြီးပြင်ရဘာဖြစ်လို့အမိဘက်ကအမျိုးတော်တယ်မပြင်ရင်မကောင်းဘူးဆိုတော့ကြာတော့မကောင်းတဲ့ဘုန်းကြီးတွေနဲ့ကြီးပေးသွားအကျင့်ပြတ်တာမဟုတ်ဘူးနော် မပင့်မကောင်းလို့ဆိုတာနဲ့ပြီးသွားတာတကယ်တော့ပရိယတိပဲပฏิပတ်တိပဲရွရွချွန်ချွန်အလုံးလုံးနေလို့အပားကြီးမပင့်နိုင်တာနောက်ဘက်ကြောင့်မှသံဃာတရားကျော်ရှိအပားကြီးမပင့်နိုင်တာကုသိုလ်လုံငန်းလုပ်တဲ့အခါကာလမှာစိန်ကောင်းရာအိမ်မှုရာရကဆိုတဲ့ပုံကိုယ်တွေကဟဲ့မင်းတို့လူဘယ်နှပါမယ်မလို့ငါပါအေးတပါးတိုးပြလိုက်သာသင်တိုင်းအတွက်တန်ကြီးကအဲလိုအဲလိုလုပ်ပါများတော့ဟောတန်ဃာတွေအတွက်ပြည့်စုံမသွားဘူးလား အဲ့ဒီမိကုံးစနစ်ကလေးတွေယူကြတာမှာအခုတော့မကောင်းတဲ့ဘုံကြီးတွေနဲ့ရေးပြီးသွားအကောင်းစားဖြူစရာတော့ပါဘူးမပါတော့ဘူးဒါဟာတာပေါ့မှန်ရလားအေးအဲ့ဒါပဲတန်ငါကိုဘုံကြီးကွယ်နေပြီဗျအဲ့တော့ကိုယ်အလိုလိုက်ရင်စာတတ်တာပဲမုံပေးတဲ့ဘုံကြီးစာတတ်တယ်မုံမပေးတဲ့ဘုံကြီးဗိဓိကသုံးကိုပိုက်တဲ့ထဲအပို့ပဲဒါမျိုးမဖြစ်စေရ ဒါကြောင့်တကယ်သာသနာမှာပရိယတ်တိဘက်ကအကျိုးများသလားပฏิပတ်တိဘက်ကအကျိုးများသလားလိုအပ်တာလူအဲ့ဒါကောင်းဆုံးပဲရှင်းလားမဟာဒုတ်ဆိုတာဒါပဲမဟာဒုတ်ဆိုကြားရကြလေတန်ခါအားလုံးခါတဲ့ဇာဟိရမဲကြတဲ့လောကပဲပြောတော့ကာငေါကာစုလို့ပြောတာပေါ့ကြားရကိုယ်တော်ကိုပဲကြည်ညိုပဲ ဒီနေရာမှာသံဃာကြီးညိုတတ်ဖို့လေးတခုပြောယဟန်သာမဏေကိုရင်ဥစဉ်အလုံးကိုသံဃာလို့ခေါ်တယ်ယဟန်သာမဏေကိုရင်ဥစဉ်အလုံးကိုဘာခေါ်တယ်လဲအဲ့ဒါပဲတို့လူတွေကကိုနဲ့မသိရင်သံဃာလို့မသတ်မှဘူးကိုနဲ့သိမှကြွမှရင်းနေမှကိုအကျိုးသက်ပိုးပေးမှလို့သံဃာလို့အဲ့ဒါလိုမြင်နေကြ။ကင်ထား။အဲ့တော့တခါတူက တန်ဃာများတဲ့ကြောင်းတော်ကြီးမှာတပည့်တော်တန်ဃာနှစ်ပါးပေးပါဗျာဆွံ့ကျွေးဆွံ့ကချက်အဲ့တော့ဗတ္တုဒေသကဆွံ့စကြောင်းဘုန်းကြီးပေါ့အေးအဲ့ဒီဆွံ့စကြောင်းဘုန်းကြီးကပေါ့အဲ့ဒါဟာဥဒိတနဲ့ဥဒတပင့်သွားသူတို့အလှည့်လေဒါပေမဲ့တကြောင်လုံးကဒီဥဒိတဥဒိတအကျင့်မကောင်းမှသိတရားကွက်လုံးကလည်းသိသူသူကပင့်တာဘယ်လိုနေနဲ့ပင့်တာလဲ တန်ခါအနေနဲ့ပင့်တော့သူအလှည့်ကြတာကလည်းသူတို့အလှည့်မို့ဝိနည်းထုံးသားရပင့်တော့ဟာတယုတတိရှင်သာရိပုတ္တရာနဲ့ရှင်မောက္ကလန်ကြီးများရလာသလိုတကားကအာရပါရပင့်ကဟိုကြတော့သူ့မှာအကောင်းဆုံးဟိုဒေရီခင်းခြင်းပြင်းခြင်းမိမိရဲ့အကောင်းဆုံးချက်ပြုတ်ထားတဲ့ဟာတွေနဲ့လှူသင်္ကန်းပြိခရာတွေနဲ့လှူဒါဒီကိုတော့နံပါတ်ဒီတကားတော့ပိုင်ပြီငါတို့ရဲ့ရှေရတကာဖြစ်ပြီပေါ့ဘာပါလဲ ဆရာတကားလားတကားဆရာလားဟုတ်လားတကားဆရာဆိုတကားကအထက်ကဘုန်းကြီးအောင်ပါဟောလုပ်ပြီမှားမဲ့ဘဝတော့နော်အမှားမပါရင်သမင်းသားမဝင်ဘူးအမှားကိုများလိုက်တင်ဆွဲထားတာမှားရင် ထုံးလို့သာဆိုရင်တော့ကမာရလှိုင်ရှိတဲ့ထုံးမလောက်လို့မိမျိုးပို့ရဆရာတကားဆရာညွှန်ကြားတဲ့အတိုင်းတကားလိုက် တကားဆရာဆိုတကားညွှန်ကြားတဲ့အတိုင်းဆရာကလိုက်နာရမှာလားပြော့မဟုတ်ဘူးရှင်းလားအေးအဲ့ဒါသူများခိုင်းတာမလုပ်ချင်လို့ဘုန်းကြီးလုပ်နေတာသူများခိုင်းတာလုပ်ချင်သဘောပါပဲလားအဲ့ဒါကိုတို့လူတွေကသဘောမပေါက်ပဲဖြစ်ပြနေတာ။ကိုင်းတော်ပြီဗျာ။ဒါနဲ့သူကတန်ငါအဖြစ်နဲ့ဆိုတော့ပင်သွားကြာနာအကောင်ဆုံးအေးရုပ်တိလေးစားသွားတဲ့ဇက်က အာဟိုကိုရောနှစ်ပါးကတို့တော့ပိုင်ပြီပေါ့အဲ့နေရာမှာလည်းရှိတယ်မန္လေးဘုံရရက်ကိုရောတဲ့ထိုင်ကိုရောတဲ့ဒုကိုရောတဲ့ဘယ်နှမျိုးလဲရက်ကိုရောအိမ်ရှိဆွန်းလာရရန်နေရှင်လောင်းလိုက်တာမလောင်းနိုင်ရင်လည်းကြောက်ကြောက်ဆိုတာကြောဆွန်းထွက်သွားတဲ့အဲ့မှတ်တာဘုံကြီးနဲ့ကြောဆွန်းနဲ့မတည့်ဆုံးဘူးဘုံကြီးနဲ့မတည့်ဆုံးဟာဘာလို့ အေးကြော့ဆုံးမတဲတာအဲ့ဒီပြေးတာလေးရွတ်ပြမလို့နောက်မှရွတ်မတော်ပြီ။ကြာရင်ဒီကိုယ်ရည်ရွယ်ချက်ပျောက်သွားလိမ့်မယ်ဟုတ်လား။အေးဒါနဲ့ပြိဋ္ဌာရေရက်ကိုတော့ထိုင်းကိုတော့ဆိုတာကတော့ဘာလေးပဲဖြစ်ဖြစ်ဟင်းမအောင်လောင်းမရှိရှိတာလေးအာဟင်းကမကြက်သေးရင်မုံတို့မပြောသေးတို့ဟုတ်လားလောင်းလိုက်ဒုကိုတော့ဆိုတာကတော့ special လေး specialist ဆိုတာကကိုရလိုတာမမဟုတ်ဘူးကိုတော့ဝတ်သားနာထားတယ်မကြက်သေးလို့စောင်းတော့อืมတရင်စာကြည့်ရေးမြွေသားကိုရောကြက်သားရင်ချက်ထားတယ်မကြက်သေးလို့စောင်းတော့อืมတရင်စာကြည့်ဟုတ်လားအဲ့ဒါကဘာတော့တို့ကိုရောတဲ့ဗျထိုင်ကိုရောရဲ့ရာကိုရောရဲ့တို့ကိုရောရဲ့တဲ့ဟုတ်ပလားအဲ့ဒါခွဲရချတာခွဲရချတာဂိုင်းတာ အကုရောကရဒုဒကပေါ့ဗျာအာဘုံကြီးဘုံကြီးနှစ်ပါးကလည်းတန်ဃာလို့တော့မပြောရဘူးတန်ဃာမီနဲ့မသုံးကောင်းမကောင်းရင်ဖြူရှာတော့မကောင်းဘူးပြောဥစ္စာနာတိတိမကောင်းဘူးပြောသိစားမရှိဘူးအာဓမ္မရကိတာတန်ဃာမကောင်းဘူးဟာကြံငယ်ကတန်ဃာမကောင်းဘူးလို့တော့မပြောနဲ့မကြည်ရင်မသွားနဲ့မလူနဲ့တန်ဃာဆိုတဲ့သုံးလုံးဝမသုံးမိစေနဲ့မှန်ရလား အကိုဝေသရေစာစာတောင်းတွေထဲမှာသင်္ကန်းဝတ်တန်ဃာတွေကဆိုသိကြောက်เสียကောင်းတယ်တန်ဃာစကလုံးကြီးပါနေအချို့အချို့ဘုန်းကြီးများကဒါတော့ဟုတ်တယ်မကောင်းတဲ့ဘုန်းကြီးကိုမကောင်းဘူးလို့ပြောတာရှင်းလားမလွယ်ဘူးနော်တန်ဃာခိုင်းတဲ့နတ်တယ်ကိုက်တာပါတော့အဲ့ဒါနဲ့တို့တကာဖြစ်ပြီဆိုပြီးတော့အဲတကာကညနေပိုင်းကျတော့အိမ်ရင်းမျက်မှောက်ပေါင်းသုတ်တယ် မောတဲ့အခါကျတော့ပေါက်တူးလို့ခေါ်သလားပေါက်ပြားလို့ခေါ်သလားဟမ်တို့အညာရကတော့အယိုးနဲ့ဒီလိုဟာကြီးကိုပေါက်ပြားလို့ခေါ်တယ်ဒီကပေါက်တူးလို့ခေါ်ကြတယ်ထားမျက်ပေါက်တဲ့ဟာနော်အေးအဲ့ဒါတကယ်တူကပလက်ကတိုင်းလေးချင်းချပြီးတော့အည်တွေးတောက်ရင်တင်းစာကြည့်အဲ့တော့တကားကြီးဘုရားပေါက်တူးပေါက်ပြားလေးခဏငါးသားမှာဆိုတော့ခြေထောက်နဲ့ကော်ပေးလိုက် ဘယ်လိုပေးလိုက်အဲ့တော့မှပေးရဟာငါလူမင်းအပြင်မတော်လိုက်တာကွာမနဲ့တုန်းကတော့ဒီကိုတော့နှစ်ပါးတကြောင်လုံးတရားကွယ်လို့မကောင်းမှပြည့်သားမင်းကရှင်သာရိပုတ္တရာရှင်မောက္ခလန်ကြီးများရသွားသလိုတယုတတိတလေးစားတယ်ညနေကျတော့ဒီပုဂ္ဂိုလ်နှစ်ပါးပဲမင်းကခြေတော်ကြီးနဲ့ပေါက်တူးကြီးပေါက်ပြားကြီးပေးလိုက်တာမတော်ပါဘူးဆိုတော့ဟိုကပါပြန်ကျွန်တော်မနေ့ကသံဃာအဖြစ်နဲ့ကိုယ်ွယ်လာသဘောပေါက်ပလား ဒါတွေဒုဒကာရမတွေထားဖို့လိုတယ်အထူးအဖြင့်ကထိန်ကထိန်မှာဓမ္မရဂိတာဖြူဆရာတော်လို့သွားယူလိုက်ရင်လုံးဝကထိန်မမြောက်ဘူးအဲ့ဒါသတိထားမှန်ငါပဲသူပါသူဝိနိကနဲ့တန်ဃာတော်တွေဝေပါလိုက်တယ်ဒါကိုလုံးမဟုတ်ဘူးဟုတ်ပလားအဲ့တော့အချို့ကြီးလက်တော်ရဘူးသူတမရှိတော့တရားဓမ္မတွေကိုတော်တဲ့ ဟိုမနစ်ကတော့ထိုင်းပိုးနဲ့ကတိခင်းတာဒီနေ့တော့မြန်မာပိုးသင်္ကန်းနဲ့ကတိခင်းမဲ့ကိုရောကြီးကြိုက်ရလားဆိုတော့မလုပ်ကောင်းဘူးလူချင်းသားလူပြီးရောပဲကိုရောကိုရောသွားမတော့အားလုံးတသာသနာလုံးသံဃာကိုသာတုံ့သားရပါတယ်ဒီနေရာမှာသိအရေးကြီးတယ်တစ်တပည့်တော်ကတိခင်းမှာမဗျာလျောက်ထားရင်သံဃာပေါ်စိတ်ရောက်ရတယ် အာတကားလည်းပဲအာဥန္ဒရာပတိလူစိတ်တဝနိတရဥဇောတိကစသည်ဒီလိုမလို့ပါတန်တာပဲနောက်တကားတပည့်တော်တို့ဘဏ္ဍပါအရေးအတွက်တတ်နိုင်ပါတယ်ဗျာကြွပါလို့ပြင့်တဲ့အခါလဲတန်ငါပေါ်စိတ်ရောက်လာခုနကပြောလို့ဥန္ဒရာပတိလူစိတ်တဝနိတရဥဇောတိကပုဂ္ဂိုလ်ကမသုံးတာနောက်တတိယကိုပစ္စည်းလှူဒန်းနေတဲ့ကသံဃတတိမဟာငါဖြူကြတော့ကနေတယ်အာဝိစိတ်တဝဏိတရာဥဇောတိကကနေတယ်မသုံးတာ ၃ချက်ပင့်တဲ့အခါအမောက်လျှောက်ထားတဲ့အခါပင့်တဲ့အခါကတ်လူတဲ့အခါတန်ခါစေရောက်ဓမ္မကတိမြောက်ဘယ်လဲအေးအဲ့ဒါလေးတွေလည်းဒုရကရမများသတိထားဗျာရှင်းမလားအဲ့ဒါကြောင့်ဘုရားကိုရှင်းလူရုပ်ပွားကွယ်နေကြတယ်တရားကိုအသံကွယ်နေကြတယ်တန်ခါကိုဖုံးကြီးကွယ်နေရတယ်ဆိုတာဒါပြောတယ်တဘောပါပြီနော်အေးဒါကြောင့်မို့ပြိဿရေတဲ့အေး ဓာတ်တော်အမျိုးမျိုးကိုလည်းရှားကြပွေပွေရရှိကိုယ်ွယ်နေကြ၏။အုံအောင်းတာညံသောမာနနုကိုလည်းရွတ်ဆိုအချိန်ဖြုံးနေကြပေ၏။တို့အရာအလုံးတို့မှာညံနှုတ်သူတို့ဤပြုမှုမျိုးတို့သာတည်းတဲ့။အုံတို့အောင်းတို့ဆိုတာဗုဒ္ဓဘာသာလာတာမဟုတ်ဘူး။ဒါဟိန္ဒူဘာသာကလား။တို့ကဗုဒ္ဓဘာသာတတိတနာနဲ့နေတာ။အဲ့တော့ကမ္ဘာရဲ့ပြမဘာသာကြီးမှာ စီရီယာရပြောရင်တစ်ဟိန္ဒူဘာသာနှစ်ဗုဒ္ဓဘာသာသုံးခရစ်ယာန်ဘာသာလေးအစ္စလာမ်ဘာသာဒါပဲသူစီရီယာတိုင်းကိုယ်ဘာသာကိုယ်ကိုယ်ွယ်မှုကိုတိတိတတ်နတ်ခန့်ငတ်ထဲထဲရှိပြီးသားအဲ့တော့အုံတို့အောင်းတို့ဆိုတာကအုံဆိုတာအဥမအဲ့ဒီသုံးလုံးကိုပေါင်းလိုက်တာအုံလို့ဖြစ်သွားတယ်အာဥမသုံးလုံးပေါင်းလိုက်တာဘာဖြစ်သွားလဲအာနဲ့ဥနဲ့ကောင်းတော့ဥနောက်ကမလေးသားလိုက်တော့အုံလို့ဖြစ်သွားတယ် အဲ့ဒီအဥမရဲ့အနေတွေပဲအနေတွေပဲကိုရှာရင်မြမဗေဒနုတိဝဟောဒီနတ်တိသုံးပါသူတို့ကဗရမဏဗိရှင်ုရှိပါတို့ကမြမဗေဒနုတိဝဒါကြီးသုံးခုလန်တောင်းတာလားတို့ကဘုရားတရားတန်ခါရှိပြီးသားပဲဗျအဲ့ဒါဘုရားတရားတော်ကိုတရားတော်လို့မဟုတ်အုံဘုရားတာလောကဓမ္မိအုံပါဖြစ်တဲ့တွားပြီတို့ဘာသာအခြားဘာသာရဲ့ဖဏအောင်ရောက်သွားပြီ ရှင်းမလားအေးအဲ့ဒါတို့လူတွေမိယိုးဗလာဗုဒ္ဓဘာသာအနေအပြင်လှုပ်ချင်တယ်လို့လှုပ်နေတာဓာရီကတော်တော်လေးတနာစရာကောင်းတယ်အကုသို့ဖြစ်လို့ဖြစ်မှမသိဘူးကိုယ်အကြီးနဲ့ကိုယ်အဟုတ်ထင်နေရတာအလုံးနာရှင်းမလား အေးဒါကြောင့်ဒီမှာပရိသတ်ရေအုံသာအောင်းသာညာသောမန္တန်တို့ကိုလေရွတ်ဆိုအချိန်ဖြုံးနေကြ၏ထိုအရာအလုံးတို့မှာညာနှုတ်သူတို့၏ပြုမှုမျိုးသောပြုမှုမှုပြုမှုမှုတို့သာသည်ဘုရားဘာသာဝင်တယောက်အတွက်နေမှလမ်းမှပြုလို့အထောက်ရမည်အလွန်တန်မိုးထိုက်သည့်အချိန်များကို အချင်းဤအလဟတကုံစေသည့်အပြင်ငါတို့လောကရဲ့တနေ့ငယ်လေးဘာဘာတစ်ခေါက်ရောတနေ့လားဘာတစ်ခေါက်ရောမယ်ဆိုပြီးလောက်ကြတာလေ အေးအဲ့ဒါရွတ်ယုံဖိုက်ယုံဆိုတော့အယွတ်နဲ့အသာဘယ်ကအာဖြစ်တော့တရားအထုတ်တာအသာရွတ်နေတာက အကာမယလားမင်းလားအကာကအချင်းအနစ်ကမေတ္တာလို့ပြောဦးမှာလားအဲကိုင်းတော်ပြီပြိဿကြီးဒါကြောင့်နဲ့ တမောရှိချိန်များကို အချင်းနိလဟတကုံစေသည့်ဖြင့်အထက်ပါဆိုခဲ့ပြီးမောဟနှင့်ဒိဋ္ဌိပြဋ္ဌာန်းသောအကုသိုလ်များပင်ရနိုင်ပေသည်ဤထို့ကြောင့်ဘုရားဘာသာဝင်တယောက်အတွက်ကိုယ်ွယ်ရှိကမှု၌နီးမှလမ်းမှဖြစ်စေရန်ဝေဘန်စမ်းစစ်မှုပညာတရားမိမိတဏ္ဍာ၌ရှိထားဖို့လိုအပ်ပေ၏ယင်းသည်ပညာတရားမိမိတဏ္ဍာ၌ဖြစ်ပွားရန်မှာ 1မိမိတဏ္ဍ၌အတိယပညာတရားဖြစ်ပွားလို့စိတ်မိမိကိုယ်တိုင်ကရှိရမည်ဟုတ်တယ်တစုံတကူသောစီတို့ရေတို့ထပ်မကျွင်းဖွဲ့သလုံးဘူးပလင်းထက်ကြရလို့ရှိရဒါကြောင့်ဟိုကဘလောက်ကောင်းကောင်းနေမိမိရဲ့အုံနာနဲ့နှလုံးသားကနဲ့မခိုင်းတော့ရဘူးဒါကြောင့်1မိမိတဏ္ဍနာသိဉာဏ်ပညာတရားဖြစ်ပွားလို့စိတ်မိမိကိုယ်တိုင်ကရှိရမည်။နှစ်ပညာမဲ့သောပုဂ္ဂိုလ်တို့ကိုဝေးစွာရှောင်ရ 3ပညာရှိသောပုဂ္ဂိုလ်တို့ကိုမိဝဲရ4ပညာရှိတို့သာဖမ္မမေးမြန်းရမည်စသည်ဖြင့်ဝိပိထကရာ၌ဆို၏ဒါဘုရားဟောပါဠိတော်ကို ဖွင့်ဆိုထားတဲ့ထကရာပါပဲယခုခေတ်အခါအထက်ပါအချက်လက်မြတ်ပြည့်စုံရာဤသည့်ပညာရှိကိုရှားပွေပေါင်းသင့်မေးမြန်းရမည်နေဟုအကြံအိုက်เสียမလိုပေ မိမိအိမ်တွင် နေရင်ထိုင်ရင်ဖြင့်ယင်းပညာတရားတိုးပွားဖို့ကြိုးစားပြုလုပ်နိုင်ကြပေသည်ယင်းမှာတရားဝင်များနာကြားရမည်ဘာသာရေးစာဥစာပေများဖတ်ရှုရမည်ဖြစ်၏နာကြားသင့်သောတရားဝင်များမှာတဲကုတ်ဆရာတော်ဟောကြားသောတရားဝင်များဥပမာ6ဓာတ်ကြီးဖရာကြီးတိုက်နဲ့ဟောကြားသောနိဗ္ဗာန်ပိတံယုတ္တသုတ်တရားတော်စတာ ပါဠိနာမည်ဖြစ်တော်လည်းပဲစမ်း၍နာယူကြည့်ပါအကြိုက်တွေ့တော်ပါလိမ့်မည်ဖြူချရာတော်ဤသွေးနှင့်ရေးသည့်သာသနာစသည်များသည်ဘာရှုတင်သောစာအုပ်များမှာမရပူရမဟာကဏယုဆရာတော်ဘုရားဤကိုချင်းအဘိဓမ္မာရှာမင်းဆရာတော်ဤတက္ကသိုလ်ဓမ္မသဘဲမြတ်မင်္ဂလာစာဆောင်အဖြစ်ဆရာတော်ဗာရဏတိလောကတာရဤဘာသာဤပြဿနာများစသောစာအုပ်များ ဖြစ်ပါသည် အခုကလူတွေကဘာမှမဟုတ်ဘုရားရှိတာကနေပြီးတော့နာမည်တော့ပေါ်ပြောတော့ပါဘူးဘုရားရှိခိုးအမျိုးမျိုးပါအန္တရာယ်ကိဂါထာတော်များဆိုတာတွေပေါ့လေအကုန်လုံးဘုရားသာအန္တရာယ်ကိနာကြီးပါပဲအေးအဲ့ဒါတွေမဟုတ်ကဟုတ်ကတောင်းတလုံးမြောက်တလုံးဓိဋ္ဌိညာညာဓိဋ္ဌိဘာတော့ကဲဘာမှလည်းမသိပဲနဲ့အဲ့ဒါတွေလုပ်နေတာဒါကိုစာရေးဆရာကလောင်ရှင်များကရိုက်စားလို့ဒါပဲဆရာတော်ကြီးကသူ့ကိုပေးခဲ့တာပါသူဘုန်းကြီးတော်ချင်းချင်းမောတင်လိုက်တယ် တိတ်ကြောက်ကြကောင်းတယ်နော်လောကကြီးဂိုင်းတော်ပြီဒါကြောင့်ဤစာအုပ်များမှာလူပုဂ္ဂိုလ်တို့အတွက်ရည်ရွယ်ရေးသားထားသောစာအုပ်များဖြစ်သည်ဖြင့်ပါဠိများမပါဘဲဖတ်ရှုရလွယ်ကူနားလည်လျက်သဘောပေါက်လွယ်ရှိပါသည်ဤတရားပွေများနှင့်စာအုပ်များကိုနာယူဖတ်ရှုခြင်းဖြင့်မိမိတို့သာနာ၌အသိဉာဏ်ပညာတရားများဖြစ်ပွားတိုးပွားလာစေနိုင်ပါသည် ဤသို့ဖြစ်ပွားလာသောပညာကိုယုံကြည်မှုတတ္တဖြင့်ပေါင်းစပ်ပေးရ၏သို့မှသာဗုဒ္ဓဘာသာဝင်တယောက်အတွက်မရှိမဖြစ်လိုအပ်သောတတ္တနှင့်ပညာတို့ရရှိလာပြီးကိုယ်ွယ်မှုလမ်းမှန်ပေါ်သို့ရောက်ရှိလာမည်ဖြစ်ပေ၏ဗုဒ္ဓဘာသာဝင်တယောက်နေဖြင့်ကျင့်စဉ်တို့ကိုကျင့်တော်မူဆိုလျှင်ရှေးဥစွာတရဏဂုံဆောက်တည်ရမည်ဖြစ်၏ယင်းတရဏဂုံသည် ဗုဒ္ဓဆုံးမတိဟုသောအဆောက်အုံတို့ဝင်သောဝင်ပေါက်ဖြစ်၏ထိုဝင်ပေါက်မှမဝင်ပဲဗုဒ္ဓဆုံးမတိဟုသောအဆောက်အုံတို့ခြားနီလဖြင့်ကြော်ဖြတ်ဝင်၍မရပါထို့ကြောင့်ဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်ရတရဏဂုံကိုကြာရဏနာလေ့လာသင့်၏ဤသို့ခြေကတရားများကိုတိတိပပမလေ့လာသဖြင့်သူများပါဇက်ဖြားတွင်လမ်းဆုံးနေကြပေသည်ဂါထာမဏရွ၍အချိန်ချုံနေကြပေသည် ယင်းတရဏဂုံဟူသည်ကတစ်ဗုဒ္ဓံတရဏကိသာမိဖယကိုဝေရှိကပါဤဓမ္မံတရဏကိသာမိတရားကိုဝေရှိကပါဤသံသုံးသံဃံတရဏကိသာမိသံဃာကိုဝေရှိကပါဤဟူ၍သာဖြစ်ပါသည်ယင်းတရဏဂုံသည်တထာတရဏဂုံတထာပညာတရဏဂုံဟုနှမျိုးရှိတထာတရဏဂုံရဲ့တထာပညာတရဏဂုံရဲ့ဘယ်နှမျိုး ပြောကြည့်ရအောင်တတ္တပညာတရဏဂုံရဲ့အဲ့တော့တတ္တတရဏဂုံဟူသည်ဗုဒ္ဓတရဏဂိသမိဘုရားကိုယ်ွယ်ရှိကပါဤဟုနှုတ်ကရွတ်ဆိုကိုယ်ွယ်ရှိကတော်သည်မိမိရှေ့မှရှင်းလို့တော်လောက်မြကိုသာ ကိုယ်ွယ်ရှိကရမည်ဟုထင်၏ဒီကိဖြစ်နေကြဓမ္မတရဏဂိသမိတရားကိုယ်ွယ်ရှိကပါဤဟုရွတ်ဆိုကိုယ်ွယ်တော်သည် ဓမ္မဂတိကမြဟောကြားသောတရားလောက်သာတရားကိုထင်မှတ်နေကြ၏သံဃာတရဏဂစ္ဆာမိသံဃာတော်ကိုကိုယ်ွယ်စိကပါယုရွတ်စုကိုယ်ွယ်စိကတော်လီမိမိတို့ကြည်ညိုကိုယ်ကိုနေသောဖုံးကြီးလောက်သာမျက်စီထဲ၌ခြင်းမြင်နေတတ်ပေ၏တတ္တာပညာနှစ်ပါးစုံသောတရဏဂုံငါဤသို့မဟုတ်ပေဗုဒ္ဓံတရဏဂစ္ဆာမိရွတ်စုသော ရာဇသောဂုံတော်ကိုးပါးတို့နှင့်ပြည့်စုံသည့်လက္ခဏာကြီးငယ်အသွဲသွဲတို့ဖြင့်အလွန်တင့်နဲ့တပ်ပဲ့တော်မူသောတတ်တော်ထင်ရှားတပ်ပင်ယူဖရာတိုင်အောင်ကိုယ်ွယ်စိကတ်တတ်သည်ဓမ္မန္တရဏကိစ္စမိရွတ်ဆိုလိုက်လင်သွက္ခတတသသောဂုံတော်၆ပါးနှင့်ပြည့်စုံသည့်မလေးပါးပုံလေးပါးနိဗ္ဗာန်ပရိယဟုသော ဆယ်ပါးသောတရားတော်မြတ်တိုင်အောင်ညာငါထွန်းပေါက်သိလိုက်သည်အေးအဲ့ဒါကြီးတရိထားအခုခေတ်ဘုရားဟောစာအုပ်ပိသားတွေဟာဓမ္မစေကြီးဗျအဲ့ဒါအချို့မျိုးသမီးမျိုးသားတွေဂျိုင်းရတဲ့ညတွေဘယ်လိုအေးအဲ့ဒါချို့ကခေါင်းခုအိတ်နေရတယ်ချို့ကကြော်လွားပြီးတော့သွားနေကြတယ်အဲ့ဒါဒီလေအထူးသတိရှိဖို့လိုပါတယ်ရှိစေ တန်ဃာတရဏကိစ္စမိကိုနှုတ်ကထွက်သွားလေသောပฏิပါဏစသောဒါကိုသူပဋိပန္နောဆိုပြီးပြောင်းမြန်ကြီးလို့မသောပฏิပန္နောပြောကြည့်ပဋိပန္နောမဟုတ်ဘူးသောပฏิပန္နောအဲဥဇုပฏิပန္နောညာယပฏิပန္နော ယမုတ်ညာယက်ပฏิပန်နောသာမီစိတ်ပฏิပန်နောအဲအဲ့ဒါကိုကဘာမှမသိဘူးအဲ့ဒါလေးတွေကိုယ့်ရဲ့ဘာသာရေးတွေပြန်ပြီးတော့ချစ်ချစ်လက်လက်စစ်စစ်စီစီဖြစ်ဖို့လိုပါတယ်မှန်ရလားကောင်းပြီဘုရားကဘယ်သွားပြစ်တောင်မှန်ပါတယ်လောက်ပြမှန်ရလားဒီအဲ့ဒါလား ရားမပါဘူးဆိုတော့ဘာမှမပါတော့ဘူးမရိမနဲ့မပြောချင်ဘူးကိုင်းရှိစေပရိသဟိုကအာမဗန္တိဆိုတာပါဠိစကားကြီးကိုပါဖရားနဲ့မတွဲနဲ့သာဓုဆိုတဲ့ပါဠိကိုပါဖရားနဲ့မတွဲနဲ့ဒါပြောတာအခုမှန်ပါတယ်ဆိုတော့မှန်ရလားမှန်ပါပါဟဲ့မလွဲပါလားကိုင်းတော်ပြီထို့ကြောင့် ဗုဒ္ဓဘာသာဝင်ဗုဒ္ဓဘာသာဝင်ကောင်းတယောက်နေဖြင့်ဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ွယ်ရှိကလည်းဤကဲ့သို့တတ္တပညာနှစ်ဖြာဖြင့်ကိုယ်ွယ်ရှိကတတ်ရပေမည်ထို့ကြောင့်ဗုဒ္ဓဓမ္မသံဃာအကြောင်းကောင်းကောင်းကြီးသိဖို့လိုအပ်ပေသည်ထိုကဲ့သို့ယရဏသုံးပါးအကြောင်းကိုကောင်းကောင်းကြီးသိရှိသဘောပေါက်လာလင်ဘုရားမှာတပါးကိုယ်ွယ်ရမရှိတရားမှာတပါးကိုယ်ွယ်ရမရှိ သံဃာမတပါကိုယ်ွယ်ရာ မရှိဟုမိမိကိုယ်တိုင်ကလက်ခံလာလိမ့်မည်ဤကဲ့သို့ယရဏသုံးပါးကိုတတ္တပညာနှစ်ပြားဖြင့်ကိုယ်လုံးပုံယုံကြည်ကိုယ်ွယ်နေထိုယရဏသုံးပါးကတစ်ထိတ်လန့်ခြင်းတစ်ကြောက်ခြင်းနှစ်ထိတ်လန့်ခြင်းသုံးကိုယ်စိတ်ဆင်းရဲခြင်းလေးအပယ်၌ဆင်းရဲခြင်းစသော ဘေးလေးမျိုးတို့ဖြည့်ချီပြပြပြည့်သည်ဟုဒီကနိကအထကရာ၌အတိအလင်းဆိုထားပေသည်ထို့ပြင်ဓမ္မပရာဓာရုတာဂတိကဗုဒ္ဓဝတ္ထု၌ထိုယရဏသုံးပါးဂုံကိုသာပွားသူနေမည်ဆိုလျင်အခြားအဆောင်အရှောက်တွေမလို့ရှိဝမန္တမန္တရာအဆောင်မလို့ဟုအတိအကျမိတ်ဆိုတော်မူခါ၏အဲ့တော့ ဓာရုတာဂတိကပုဒ္ဒါဆိုတာဒီလိုရွာတရွာရက်ွက်တစ်ခုပါအိန္ဒိနာကြီးနေရှိရ တပတ်အိမ်ကဗုဒ္ဓဘာသာ တပတ်အိမ်ကဘာသာကြားအဲဒီမှာ ကိုယ်ဘာသာရဲ့ဆိုင်ရဆိုင်ရလေးတွေလူကြီးမိဘတွေကသင်ပြပေးအဲ့တော့ဒီကလေးနှစ်ယောက်ကကစားကြတယ်ဒီခွင်းမပြပြခေါလီလုံးမလှမ်းနေ အေးဗုဒ္ဓဘာသာအင်္ဂါကရဗုဒ္ဓတရဏဂိသာမိဓမ္မတရဏဂိသာမိသံဃာတရဏဂိသာမိဆွဆိုပြီးတော့ပြည့်တော့သူအကြီးမှန်သူအကြီးအနိုင်ရအဲ့တော့ဘာသာခြားကရအင်းသူသာဆိုပြီးလွတ်တာငါနိုင်ရငါလည်းဒါအတူယူပြီးတော့သုံးမယ်အဲ့လိုအတူယူပြီးဆိုတော့ခုနကဓာတုဓာရုတာဂတိကပုဒ္ဒဆိုတာသူ့ဖေကချင်းခွေသမားဒီနေကူတော်ရရသဲသဲပြီးတော့မြို့ထဲမှာရှောက်ရောက် အဲ့တော့သူဖခင်နဲ့တဝီသူချင်းွေသွားရလိုက်သွားတယ်ဒင်းလဲတွေကပြေးလို့ပြန်လာမြို့အဝင်ရောက်တော့စောပါသေးတယ်လေကလေးထမင်းအစာလွန်လိုက်မယ်ဆိုပြီးတော့ဖခင်ကပါလာတဲ့ထမင်းတုပ်ကလေးကိုလှဲဖြုတ်ပြီးတော့ကလေးထမင်းကျွေးနွားတွေနဲ့မြက်တွေရည်ရည်စားတွေတောက်တွေပေါ့အဲ့လိုကျွေးပြီးတော့ကကလေးလည်းထမင်းစားပြီးရော လဲပြန်ကောက်မယ်ဆိုပြီးနွားတွေကြည့်လိုက်တော့မြို့ထဲဝင်တဲ့နွားတွေနဲ့သူ့နွားတွေကတပါးတည်းလိုက်ပါသွားအဲ့တော့မြို့ထဲလိုက်ပြီးတော့သူ့နွားတွေကိုဖမ်းနွားတွေမိတဲ့အချိန်မှာမြို့တကားပိတ်သွားတယ်ဘယ်နှမလို့လို့မရတော့ပြင်မဲ့မှာကလေးနဲ့ထင်းလဲတာကြားနေကလေးကတော့သမင်းစဝါနဲ့ငါ့ပြီပြန်လာမှာပဲဆိုပြီးအိပ်ပျော်သွားညသကောင်ရောက်တဲ့အခါကျတော့ဘလူးနှကောင်ကအစာရှာထွက်လာ ထင်းလဲအောက်ကကလေးတွေ့ဟိုနတ်ဘလူတကောင်ကစားမယ်ဟိုဘလူတော်ကမစားနဲ့သူ့မှာအဆောင်ရောရှိတယ်အဆောင်ရှောက်စားမယ်မစားနဲ့စားမယ်မစားနဲ့အဲ့ဒီလိုညင်းနေရကဟိုဘလူကစားခြင်းဇောနဲ့ဆိုပြီးကလေးရဲ့ခြေထောက်ကိုဆွဲလိုက်တယ်ဟိုကလေးကဗုဒ္ဓံတရဏဂိသာမိဓမ္မံတရဏဂိသာမိတန်ခတရဏဂိသာမိအဲ့ဒီလိုရွတ်လိုက်တော့ဆွဲပြီးစားပြီးဘလူမှာ လက်နဲ့ကြည်ချိမှခံရမခံမရနိုင်ဖြစ်တယ်အဲ့ဒီကြတော့မဟာသင်္ကေရေလုတ်ပေါင်းကွာငါတော့မခံမရနိုင်ဖြစ်နေပြီမင်းငါမပြောဘူးလားဒီကလေးသွားမဆွဲနဲ့သူ့မှာအဆောင်အဆောင်အဆောင်ရောင်ရှိတယ်လို့ငါပြောသားနေမင်းသွားဆွဲတာဖြစ်မှာပေါ့ကွာအာသင်္ကေရေကဒါတွေပြောမနေနဲ့ကွာဖြစ်လာတဲ့ဒီချင်းရဲ့လွတ်အောင်ကြံစားမှာအိုးအေးဖြစ်လာမှတော့ဘယ်တန်းနိုင်မလဲကွာ အဲဒီလိုလို့ငါကကလေးအမေပုံစံဖန်ဆင်းပြီးတော့စောက်မင်းကတကူနဲ့အိုးရွှေနန်းတော်ကမင်းတရားကြီးရဲ့စားတော်ရွှေခွက်ကိုအစားအစာနဲ့တကွာယူခဲ့ပြန်လာတော့အဖေပုံစံဖန်သင်းခဲ့အဲ့ဒါနဲ့သူကယူလာတယ်ဒါဘုန်းကြီးတော့ပြောတော့ကြားနေတာသူတို့တကူဆိုတော့ဖြုတ်ဖြတ်သပြီးသွားတာအဲ့မှာကအဖေပုံစံနဲ့လာပြီးတော့ညာလေစားတပွဲပေါ့ တရင်တို့တဲ့ကလေးကိုကြွေးကလေးကတော့မေရင်ဖေရင်ရှိနေတာပဲကြောက်စိတ်ရှိမလားဟောဒီဘက်ကလူတွေကပါဇက်ဘယ်သွားထားတာမသိကြောက်စိတ်ရှိမလားမရှိပါဘူးဟုတ်တရားဟောရတာငယ်မကြီးသည်တဝက်တညက်တဝက်ဖြစ်ဟမ်ကြောက်စိတ်ရှိအောင်မလားမရှိပါဘူးအေးမရှိဘူးဗျာ အဲ့ဒါကလေးကထပ်ပြီးတော့သမင်းစီရဲ့အိပ်ပျော်သွားဘလူနှကောင်ကကဲမင်းနဲ့ငါမှတာဝန်ရှိသွားတာနောက်ဒီကလေးဒီလိုဘေးမတွေ့အောင်မင်းနဲ့ငါဆောင်းဆောင်းကြစို့တကြလုံးဆောင်းဆောင်းမိုးလင်းကနေတော့မှသူတို့ရဲ့အခုဖြစ်ချွေဇာကြောင်းကိုရွှေဗလာကြီးပေါ်မှာရေးပြီးတော့မှမိုးလင်းတော့နန္ဒပါကွယ်ဘလူနှကောင်ကွယ်သွားမြို့တကားလည်းဖွင့်စိတ်ပူတဲ့မိဘနှစ်ပါးလည်းလား အာဒီမှာကလေးဘာမှမဖြစ်ပဲဆိုတော့အာသိဝင်းသာအာရရွှေနာတော်ကရွှေခွက်ပြောက်လိုက်ပြီးတော့ရှာတော့ထင်းလဲပေါ်တွေ့ပြီမမထင်းလဲပေါ်အတွေ့ကြကြောင်းမဖေရဘယင်ကကြည့်လိုက်ခုနကဘလူးနှကောင်ထိုးထားတဲ့ဇာမင်ရတော့ဘလင်ကဘယင်ကစဉ်းစားညာရှိရှိမှမဟုတ်သူကသောတာပန်ဖြစ်တယ်အောင်အထုတ်ထားတဲ့ဗိမသာရဘယ်သူပါလဲ အေးအဲ့ဒါပဲဒါကြောင့်တရားဓမ္မအမှန်ကိုရမှအတွေးခေါ်လဲမှန်တယ်နော်နောက်မို့ယာတုအာနာနောက်ကိုလိုက်သွားတတ်တယ်အေးအဲ့ဒါနဲ့ဩဒါကလေးတဲ့ဒီမိဘဘက်မှာပြစ်မရှိဘူးဒီလိုဒီလိုတဲ့ဆိုပြီးတော့မှတကားတယ်အားလုံးသိစေခြင်းနဲ့တွေ့တာကြောင့်ခေါင်းကကလေးသားဖာရောမူကြီးမယားဒီရောဘုရားကျောင်းတော်သွားတကားတော့စောစောစီစီဘာကိစ္စတော့ ငွေပဲရွှေပလားကြီးရှိချမှန်လားပါဘုရားဘုရားကိုအာယုံပြုပြီးအဲဆုံးနာတစ်စိမ့်ပေးဖို့မေဇာပလူအစိမ့်တည်းရဲ့ဘေးကလွတ်မြောက်နိုင်ပါသလားဘုရားအဲ့တော့ဘုရားကသိလိုက်ပြီသိလိုက်တော့တကားတော့ဘာဘလို့ငါ့ကိုမင်းနေလို့တင့်ကိုရင်းမို့လား ဓမ္မဗျာတဲ့ဒါပေမဲ့အများထင်ရှားအောင်တပည့်တော်လျှောက်ထားရခြင်းပဲဖြစ်ပါတယ်ဗျာမှန်တယ်နေသံဗုဒ္ဓဂတာတတိနေသံဓမ္မဂတာတတိနေသံသံဃာဂတာတတိခြေသားတို့ဘုရားကိုတရားကိုသံဃာကိုပွားများနေတဲ့ပုဂ္ဂိုလ်ဟာဆုံးနတ်တစေမြေဖို့မစ္စာပလူအစိမ့်တရေတို့အေးမနှိမ့်ဆက်မပြည့်ကြီးနိုင်မဖန်သားနိုင်ဘူးလို့ဘုရားမိန့်တော်မူပါတယ်။ကဲအဲ့ဒါဘလောက်တန်မိုးရှိတဲ့တရဏဂုံလဲဗျာ။ အုံခံစရာလိုသေးအောင်းခံစရာရောမလိုပါဘူးဘုရားယုတ်နာယုတ်တွေတင်ဖို့လိုသေးလားဒါကြောင့်ဒီတိုက်တန်းသာရေးနာရေးရှိဘုန်းကြီးတို့ဘုရားကကြည်လိုက်တဲ့ဒါဖြုတ်လို့ပြောနေတာအပူမဟုတ်ပါဘူးစစ်စီတင်တတ်စင်စီလိုပါတယ်အကုသိုလ်ပြုအများကိုမေတ္တာပို့လိုက်ပါမှန်ရလားသို့မှမဟုတ်ဘဲနဲ့မိမိတို့က အဲ့ဒီကိုယ်တန်ရတန်ရလေးဆွဲတင်ထားတော့လောကပြောရတယ်ဝိဇ္ဇာ၈တောင်းပဲဗျခင်ဗျားတို့ကဒါတွေကိုဝိဇ္ဇာဘာညာနဲ့ကိုယ်ကိုယ်တည်းညီဘိုးဘိုးအောင်နဲ့ဘုံမင်းအောင်တင်ထားတော့ကြံတဲ့လူတွေကဘယ်သွားနေမှာလဲပြောလမ်းမေးရင်ပြောင်းတဲ့ချင်းနေရမှာတင်မဲ့တင်လဲကြီးသမျှတင်လူကရင်ပြောင်းတဲ့ချင်းနေဖို့ရှိတော့အဲ့တော့သူတို့ကိုကုသိုလ်ပြု အမြဝေမေတ္တာပို့လိုက်ပါပြောကုသိုလ် ဒါဟာဗုဒ္ဓဘာသာခေါင်းတယောက်တို့ရဲ့ဖြူရှင်ဝင်းသားနဲ့နှလုံးသားပါဘုန်းကြီးကသူတို့ကို မုံလို့အလိုမရှိလို့ဒလို့မဟုတ်ဘူးကိုဗုဒ္ဓဘာသာဝင်တွေဟာစစ်မှန်ညဖို့ရှင်းသညဖို့အရေးကြီးပါလေမှန်ရလားကိုင်းတော်ပြီပြိဋ္ဌာယီဒါကြောင့်ဓာရုတာဂတိကပုဒ္ဒဝတ္ထု၌ထိုယရဏသုံးပါးဂုံကိုသာ ပွားထုံနေပြီဆိုရင်အခြားအဆောင်ရှောက်တွေမလို့ရှေးဝါမန္တရအဆောင်မလို့ဟုအတိအကျမိန့်တော်မူထား၏အင်းဒါမြင့်ကောင်းပြီကိုရောတို့ဘုရားတရားတန်ခါအာရုံပြုတယ်ဘေးကအန္တရာယ်ကင်းပါလားဒီလိုဆိုရင်ရှေးကိုရှေးတဲ့ဆရာဦးတွေအကုန်လုံးရေထဲမျောလို့ပြောဒါကတော့ဘုရားတော်မှာဒေဝရကကြောင်းမောဆင်ချတဲ့အခါချိန်မတော့ကြောက်လာပြီးဆရာစုကလည်းကုသရမှန်ရလား အဲ့ဒါဘာဖြစ်လို့တုံးဆိုတော့အတိတ်ဘဝတို့ဘုရားလောင်းတဲ့ဒေဝရအလောင်းတို့ညီကိုဖြစ်ခဲ့ဒါပေမဲ့ဖိအေတုမအေကွယ်ဘယ်လိုအဲ့တော့ဘုရားလောင်းကအကြီးအတူလဲပုရုဇဉ်နုဇေကာလာရေသပန်းကြီးပိုးမကင်းတယ်လို့အာဒီငါညီကိုငါအမွေခွဲပေးရလေမဖြစ်ဘူး အဲ့တော့ငါအမေအဖေလက်ထက်ပွားဖြစ်တာလေငါပဲပိုင်ရမယ်ဆိုတဲ့အတ္တဇုံလေးသွားရောက်တော့အဲ့ဒီဒေဝရအလောင်းဖြစ်တဲ့ညီကိုတော်ရဲခေါ်သွားပြီးခဲနဲ့ထူတာအဲ့ဒီကိုကြွေးကြအခုညီဖြစ်တဲ့ဒေဝရကအကိုဖြစ်တဲ့ဘုရားကိုအဲ့ဒါကြောင်းမောင်းဆင်ရှားတာသူကအတိုင်းကံပါရင်ဘုရားလည်းရှောင်မရတဘောပါဗလားဒါဖြင့်ဘုရားလိုအဓိပတိပုဂ္ဂိုလ်မှရှောင်မရရင်နောကတာဘာဒင်စရိတ် ဝါစိတ်ဘောတုခါစရိုက်ဘေယတာဂုံမိချောင်းကောင်းမိချောအသက်1400ရှိပါတယ်ဆိုတော့ကောဝိထတခါတည်းလူသင်္ကန်းကြီးခြုံပြီးတော့ဟိုအိမ်မော်တက်ဒီအိမ်မော်တက်နဲ့ပါဆိုင်တယ်ပြောင်းမဲ့ကြားရတာဟုတ်တယ်မဟုတ်တယ်တော့ပြောတာဘူးစကားခံတာအာဘုန်းကြီးရဆိုရွာလေးရွာသေးသွားခေါင်းမချုံပေါင်းဘူး သူကတော့အမြဲတမ်းကြီးခေါင်းမှုထုံတော့နောက်ကသက်ဆိုင်ရာပေါ့လေအဲအခါနဲ့လိုက်လိုက်ပြီးခေါင်းမှုထုံဆွဲဖွဲ့ခေါင်းမှုဆိုမျက်နှာဖုံးကြီးလေမျက်နှာဖုံးထွက်လိုက်တော့မိမကြီးလေမိမရှိခိုးသွားမကြူနာနာသာရှိခိုးကြဘယ်ကလာလို့ဘာမှမသိတာလေရှင်းမလားအေးလိမ့်စားနေတာဆက်ပြောအောင်ပဲသူကအောင်လာနေတဲ့မှာစိတ်ဆာရပုံမောက်ကိုပြောက်တဲ့ယောက်ျားသူဓာပိတုပ်ပြီးပြီ ဟာအဲ့ဒါတပွဲတို့ပေါ်လီဘာရမို့ကိုယ်စိတ်ကဆောင်လို့ဖြစ်တာပဲမှန်ရလားအေးအဲ့ဒါရှင်းရှင်းကဝေးနေတယ်ဒီတော့ဘုန်းကြီးကစဉ်းစားတယ်တို့တီဘောမင်းပါသွားတာနှစ်တရာကျော်သွားပြီနော်သူ့အသက်ကတရား၄၀တော့1400ဟာသင်္ချာပါရဂူပြေးဖို့ကောင်းတယ်သူ့အသက်က ဒီဘောမင်းပါတော်မူတာဘုမနှစ်တရာကျော်နေရှင်သူရှိမှာဘာလို့ကိုရှင်သခင်ကြီးများလက်ထဲပါကတုတ်ပြီးကြပြီလေဝိကိုကကြီးငင်လောက်ပါလားမဟုတ်မဟာထာတိလိန်နာကိုလူတွေကနှစုံနှဖျားနဲ့ယုံနေတာအဲ့ဒါမန္တလေးသွန်းသားတကူအဲ့ကောင်အဲ့ဟာကြီးချိန်ထားတာဟေးမင်းအဲ့ဒါဖြုတ်မလားမဖြုတ်ဘူးလားတရားဟောရင်မတတ်ဘူးဖြုတ်ပလိုက်ဒီလိုကိုလက်တွေ့ကြကြတာတကယ်တော့ကကိုယ့်ရဲ့အနိကကကိုယ့်ရဲ့ဘုကဘုံကြီးကိုယ့်ရွာကဘုံကြီးကိုယ့်မြို့ကဘုံကြီးပါ မှန်ရလားတာယေနာယေကြီးကြီးသေးသေးအေးအေးပူပူနှစ်ထသုံးထလေးထတကာမှလေးထတိုက်တရားတော်မှာလူလူနာမင်းငရင်တော့မလို့ဘုန်းကြီးတို့အောက်ပြန်ပြေးလာတယ်တကယ်တမ်းကျတော့ကိုယ့်ရဲ့ကျေးဇူးရှိတာကကိုယ့်ရောက်ွက်ကဘုန်းကြီးကိုယ့်ရွာကဘုန်းကြီးကိုယ့်မြို့ကဘုန်းကြီးပါတာယေနာယေကြီးကြီးသေးသေးအေးအေးပူပူနီနီဝေဝေနေနေမြင့်မြင့်ဆိုပြီးတော့တက်ပြီးတရဏဂုံသီလာတွေပေးရတယ်ရေချက်ချရတယ်တရားဟောရတယ်မှန်ရလားရှင်ပြုပေးရတယ်ရဟခါပေးရတယ် အဲ့ဒါကိုယ့်ရကိုယ့်ရွာကိုယ့်မျိုးကဘုံကြီးကြတော့ဟိုတင်ဘုရားတင်မော်တင်ပြီးကိုယ့်ကိုယ်ရမှမသိသေးတယ်ဘယ်ဟာတွေကောက်တတ်တာရှင်းမလားမြစ်တစ်ဖက်ဝက်လက်ကင်းအတွင်းထင်ရအပြင်းထင်ရအဲအဲ့ဒါပဲတို့လူတွေကြည်စားဒီလူတွေလက်မနှုံပုတ်လိုက်ရရင်ကိစ္စပြတ်မှတ်တယ်မကောင်းဘူးလား တနာပါတယ်ဗျာမကောင်းပါဘူးပေါ့ဟုတ်လားဓမ္မပြမှန်ဘာမှမမသိပဲနဲ့လှုပ်လို့နေကြတာကိုင်းရှိစီပရိသတ်ဤထိုမှထို့ပြင်နဲ့အက္ခပတာရတုအင်္ဂုတ်ထိုပါဠိတော်၌ဘုရားတရားတန်ခါဟုဆိုသောအမြတ်ဆုံးသုံးစု၌လှူဒန်းကိုးကွယ်ရှိကပ်သူမှာအကောင်းဆုံးသောချမ်းသာများ ရရှိတူပွား၏ဟူ၍လိမိန်တော်မူခဲ့သည် ယေဘိကဝေဗုဒ္ဓေပတာနာဧကေတိပတာနာဧကိခောပါဏပတာနာနာဧကောဝိပါကောဟောတိယေဘိကဝေဝိရာဂေဓမ္မေပတာနာဧကေတိပတာနာယေဘိကဝေသံဃေပတာနာဧကေတိပတာနာဧကိခောပါဏပတာနာနံဧကောဝိပါကောဟောတိတဲ့ဧကပတာရသုတ် ဘေကဝေจิตတတ္တိจิตမိတို့ရေကြီးငယ်မဟုအကျဉ်သူတို့သည်ဗုဒ္ဓိဘုရား၌၎င်းဓမ္မိတရားတော်၌၎င်းသံဃေသံဃာတော်၌၎င်းပသနာကြည်ညိုလေးစာအထမိကို၍နေကြလေကုန်၏တေထုဘုရားတရားသံဃာအာဖြင့်သုံးပါးမြတ်စွာယတနာကိုမကွာနေညာရှိကကြည်ညိုမိကိုနေကြကုန်သောသူတို့သည် အဂိလောကရအလုံးတွင် လူလောကနတ်လောကမြမလောကဒါပြောတယ်အဂိလောကရအလုံးတွင်အများဆုံးဖြစ်သောဗျာတရားသံဃာနဲ့ပသနာကြီးညိုသည်မြည်ကြလေကုန်၏အဂိလောကတာလုံးနဲ့မြတ်သုံးပြီးသောဗျာတရားသံဃာနဲ့ပသနာနံကြီးညိုလေးစားပွားများအထောက်ကြကုန်သောသူတို့အား အေကောအကောင်းဆုံးအချွတ်ဆုံးအမွန်ဆုံးအထောအထိတ်ဆုံးဖြစ်သောဝိပါကောအကျိုးတရားသည်ဟောတိမုတ်ချမသွေဖြစ်နိုင်ပါပေသတည်းအေးဘုရားတဲ့မြတ်တာတရားတဲ့မြတ်တာသံဃာတဲ့မြတ်တာရှိသေးလားအဲ့ဒီအများဆုံးကိုကိုယ်ွယ်နေမှတော့ဒီပြင်ဘာလို့သေးလဲပြိတ္တာ ပါဇက်ကတာဘာမှမလုပ်ဘူးပြောတာပါပေါက်သိမ့်ပေးထားတဲ့အလိုက်ရှာထားနေကြတယ်တရားအထုပဲသူကပတိလေးကအမြင်ကမပြတ်ချင်ဘူးလာလိမ့်မယ်နောက်ပိုင်းတရားအားလုံးဘုရားဆွံ့တော်ပြသူတို့ဗကမဲပုတ္တပုတ္တပုတ္တိဒါဘာလို့ကြကိုပါကိုသားပေါ်အမှန်နဲ့အတော်ကိုလူတွေကအစွဲကမလွယ်ဘူးနော်အထူးအဖြင့်သေခါနီးမိမိရုပ်ကြီးတွေကပိုဆိုးတယ်အာရောနာပါရဲ့ sorry ပဲမပြောမဖြစ်လို့သုံးမိတ်ပြောတာ အေးအဲ့ဒါလေးတွေတတိတာမိဘကရှေ့ကလမ်းတော်တာ နောက်ကသားသမီးကဒိုးမေဒိုးဖေလှုပ်တာဟုတ်ဟုတ်မဟုတ်ကောင်းမကောင်းပါဘူးတနည်းကပြောသလိုကွာပြောစသုံးပါတော့ရှေ့ကလှုပ်တယ်လို့သာလိုက်လို့ဆိုတော့ရှေ့ကိုယ်တော်ကြီးခြေတော့ပွက်သိက်ကြိုက်တော့ဘာလုပ်တော့ခြေတော့ခြေတော့ရင်ပွတ်တာနောက်ကလူတွေဘာမှမပြေပဲနဲ့ပွတ်ကြဟေပွတ်ကြဟေနဲ့လုပ်နေတာအေးအဲ့ဒါလည်းသတိထားကြနားရှင်းမလား အဲ့ဒါနဲ့ပတ်သက်ပြီးပြောကြရတယ်အများကြီးတော်ပြီအေးဒါကြောင့်ဘုန်းကြီးတို့ပြိဿကြီးထို့ကြောင့်တရဏဟုဆိုသောယရဏသုံးပါးကဘေးအန္တရာယ်ကိုလည်းကာကွယ်ပေးတတ်ရှိဘွားချမ်းသာကိုလည်းပေးတတ်ပေးရအခြားဘိုးတော်မေတော်များထာလက်ဖြတ်ခမ်းအဆောင်တောင်းเสียမလိုပေတနည်းအားပြောခဲ့ပြီးကာကြီးကာကြီးနာကြီးလာကြီးကြမ်းကြမ်းပါမှကြီးလေးလို့ဘေးမှာထဲအထက်ကကဏ္ဍနဲ့ဂျွန်းတို့ပေါက်ကိုလွတ်တလာဒါအင်းဆိုတော့ အင်းအိုက်ကလေးလက်ဖွဲ့ကိုပါသိအနေလူတွေကမပြောဘူးနော်ကိုပါသိတယ်တော်သေးရေထွေးကမို့လက်ပြဘုံထွေးအကုန်သေးတယ်ဟုတ်ပါဘာမှမသိပဲနဲ့ရှောက်ရလို့နေကြပြောမယ်ရေတော့ကတန်ခိုင်ချင်းနဲ့ရောက်ဟဲ့ကောငါစစ်ထဲဝင်မလို့กว่าတဲ့အန္တရာယ်ကင်းကြီးွယ်ကလေးများရှင်ပေးပါ အဲ့တော့ဟိုကနောက်တော့တော့တငယ်ချင်းချင်းကိုမိုင်းကစက်ကူပေါ်ခဲတာနဲ့သူရေးကြရရေးပြီးကြစ်ကြစ်ပါလိုက်ပြလိုက်တယ်ရောအဲ့ဒါဆောင်းတာကြီးကွယ်တဲ့အန္တရာယ်ကင်းတယ်ကိုကဘာမှလည်းမလုပ်ဒါကြီးအုံးမဆောင်းတာနောက်တငယ်ချင်းတယောက်ကိုအကြောင်းအားလျော်စွာကွဲကွာသွားကြတယ်တငယ်ချင်းကတော့ဖြီမကြည့်နဲ့လို့ပြောတယ်ခုတော့သူလည်းမရှိတော့ပါဘူးလေကြည်လိုက်တော့မင်းစစ်ထဲဝင်သွားရင်တော့မင်းနှမငါယူရရတော့မှာပဲ အပြန်ကြတော့တလိပ်စီပေးမယ်ယူမလားဟုတ်ဗျာအပြန်ကြအဲ့ဒီစာလေးတလိပ်စီပေးမယ်ယူမလားငါနဲ့လုံးညိုရောကြီးမှုများဆွေမျိုးတော်ချင်းနေသလားမပြောတတ်ဘူးယူမလားဘာမှလည်းမသိပဲနဲ့လုံနေကြတာဒါကြောင့်အင်းအိုက်ကလည်းလက်ဖွက်တတ်လို့ဆိုတာပွင့်ရင်ဆောင်းရင်ရင်တွေးတဲ့ထက်တော့ အသေးပေါက်တဲ့ဈေးအဲ့ဒါပဲမဟုတ်မှဒီနဲ့ရှောက်ပြီးတော့တချို့ရှိသေးတယ်ဒါကလည်းအိမ်လာကျွေးမြတ်တော့ဘုရားဆိုတာအိမ်ကဘုရားလည်းရှိခိုးရတာပဲကျောင်းကဘုရားလည်းရှိခိုးရတော့ဘုန်းကြီးတို့စီးစတာကြည်တာကြည်တော့မှအဲ့ဒါအိမ်ရှင်ကအောင်မီးရဘူးလေယူကြားတော့တယ်ဒါပဲပုဂ္ဂိုလ်ကြီးရဲ့သပင်ဘုရားဘုန်းကြီးကစဉ်းစားတာပါဩသပင်ဆိုတော်သေးတာပေါ့ဟုတ်တယ်လေမနေ့ကမြောက်ရကမြန်လာရင်တော့ဒုက္ခဟုတ်လား မြောက်ရကမလာလေးဆိုရင်တော့ဒုက္ခရှိတယ်ဒီခေတ်မှာဂိုင်းဆရာတွေတည်တဲ့ဘုရားမှာမိမရဲ့ဗရာစီယာရောဇပင်းရောဒီထဲမှာဌာပနာသွင်းရင်ဘာဆိုင်လဲတတ်တွလို့လည်းမသိဘူးအဲ့ဒါကိုသူလောက်တာကိုသူများမမြင်အောင်ညသကောင်ကြမှာထားကြတာဆိုပြီးတော့ချလိုက်ပြန်ဟာတော်တော်ရင်းနာစရာကောင်းတယ်အဲ့ဒါဟာငရုပ်သီးဘိုးတွေဘာပါလဲ ငရုတ်ပြီးဖို့တွေကိုယ့်ကိုအကုသို့ဖြစ်လို့ဖြစ်မှမသိပဲနဲ့အကုသို့ပူပူလောင်လောင်နေလုံနေတာဒါကိုပဲဒုလူတွေကယုံနေတာအဲတစ်ဆက်တည်းပြောလိုက်မယ်ပရိချီနဲ့ကြည်တင်တာတဲ့ပရိကြီးပွက်တာတဲ့အေးဘုန်းကြီးတို့ဟောတဲ့ပရိပွက်ချင်တယ်လေမိဘဘောတင်ပြီးတော့အောက်ကထင်းစားတွေထိုးပွက်ပွက်ပွက်ပွက်နဲ့ဖြက်လာတာကြားလားအေးအဲ့ဒါပဲဘာသူပွက်တာလဲကိုဘာဆိုင်တော့ အဲ့တော့ဒီလူတွေကအဟုတ်ကတင်တော့ဟိုကလောက်ကဲစားကြရောအခုပေးယူစုကိုရောအာပေးချီတဲ့ထိတင်တယ်သူကသူပေးချီတဲ့ထိတင်ပါလေခိုင်မာပေါ့လက်မလောက်ရှိတဲ့နိုင်လွန်ရုပ်ကိုတစားကြည့်ဆွဲဘာထုလို့ဒီအားဒီအားဒါကိုတို့လူတွေကအဟုတ်ထင်နေတာစမ်းမိလို့ပြောဦးမယ်အခုဘုရားရှိမှကြောက်တုံးနေဘုရားလူကြီးရကြတာအဲတခြားတော့မဟုတ်ပါဘူးမိမဘယ်သူတွေတော့

ဗလကသုဘသူလေးကျင်တိုင်းလေးသုဘသူပေါ့ကျင်တိုင်းပေါ့ရှင်းမလားအေးအဲ့ဒါဒီဘာမှမသိဘုန်းကြီးကအဲ့ဒါကြိုက်ဘူးဘုရားကြီးကြောက်တုံးနေထားတာမကြိုက်ဘူးဘုရားကြီးဂျိုရုပ်တွေထားတာကြိုက်တယ်ဘုရားကုံမောကိုသရသတိဘုဘောဘုံမကရကန်းကျွန်တော်ရွှေကျော်သာမညဘိုင်တိချက်ကီသောခေါမှုကျော်အိနေဝိမာဂိရိရေငါမဥရှိကြီးတွင်39မိမိ39မိဘုဘာမကြီးတော်ဘုဘာမင်းဝနာမိညာနံကရအံကုံနောင်မတော်ရှိမတော်တောင်မတော်မြတ်မတော်ထက်မတော်အဝိရှိမတော်ဘွတ်ပါ ဖရာရင်ပင်ထားเสียရလောက်ရှားတယ်ညာဘက်ကရှင်သာရိပုတ္တရာနဲ့သံဃာတော်အပါ40ဒါကဧတရယအခုခေတ်ပြောရင်အကယ်ဒမီယဘုရားသာသနာဘယ်ဘက်ကရှင်မောက္ကလန်နဲ့အပါ40ဧတရအကယ်ဒမီယဒီပြပရိသတ်ရေယဟန္တာမြောက်များစွာရှိပါလေထားမှာဘုရားရင်မြေတော့မလောက်ပါဘူးမဟုတ်ကဟုတ်ကဘုရားတည်းကြီးတယ်ဘုရားလူကြီးဆိုတဲ့အဆုတ်ပြတ်တွေက ရှောက်လုံနေတာကြီးတော်တော်သာသနာရေးနာကြီးကောင်းတယ်။မာယာရပိတာရေးအဲ့ဒါတို့လောကမှာမြန်မာပြည်ဟာရွှေတကုံအကြီးဆုံးဂျပန်မှာသမရဏိတာဟုတ်လားဟိုအင်ဒိုနီးရှားမှာဘောရဘူလူဟိုယူရီးယားမှာနခွန်ပထုံနဲ့ နဂရပထမမြို့တီထက်ကတည်ထားတဲ့ဘုရားမှာနှခွန်ပထုံးမြို့တီထက်ကတည်တာအကြီးကျယ်ဆုံးကြီးခရစ်ရှုတုဘုရားကြွားကြတယ်12ရာသီ24နာရီဘုရားနဲ့မပြတ်ညအခါထုံးတာပြင်မပြောလို့နိဗ္ဗာန်ကိစ္စကိဗ္ဗာကိစ္စပြောတော့စနေတော့တနေ့ငွေတော့နေ့9နေ့နေဆိုပြီးပြောပြောလို့ပြုတ်လုထားရတယ် ဘုရားအတွက်ကတော့ပရိသတ်ကြီးညောတော်နာနာရဲ့ကြက်ခုဆွဲတာရဲ့မိပူတာရဲ့ရင်းမျိုးတော့ဘယောင်းဆက်ပေးတာရဲ့ဒါပဲရှိတယ်။မှန်ရလားမသကညထွန်းတယ်ဆိုတာအလင်းရောင်လိုအလိုထားပါဘူးနေရောပါရောဆိုပြီးတော့လည်းဘုရားလူရဲ့စနေသားသမီးအတွက်ပါဘုရားတနင်္ဂနွေသားသမီးပါဘုရားရှိသေးတယ်ရွှေတော်ကိုသွားကြည့်ရေးလှူတာလှူပေါ့ဘူးနဲ့ပလင်းနဲ့ခွက်တယ် အခုမဟုတ်ဘူးတချို့ကအငားတွေနဲ့တောက်ကြသားမိတဲ့ဆူတောင်းပြပါကြဝါတကားရဲမြတ်တော်ဘုရားအာတောက်ကြသားဖြစ်သည်ညာဟုတ်လားတနေ့ငွေကလုံး6နှစ်ကြုံဂျိုသက်က6နှစ်ရှိလို့6ခွက်လောက်မာဤတနေ့ငွေသားချမှာပါသေးချမ်းသာပါသေးတနေ့လားချ35တနေ့လားဂျိုသက်သည်25ရှိသောကြောင့်35ခွက်လောက်မာဤဘုရားတနေ့လားသာမိချမှာပါစီအောက်ကဘုရားလေးလေမျက်ခန်းကိုစနှုတ်ခန်းကိုပြားရင်ကြီးတွေလည်းဆွဲ ပေါ့ဘယ်လိုကြတာတော့ဖျားကိုခုတုံးလုံးနေကြတာတော်တော်လေးရှင်နာစရာကောင်းတဲ့ဘုရားဘာသာကမှန်ရလားပြီးတော့အငားဆိုတော့ပြီလေရရင်သူပဲရသွားမှာပေါ့စဉ်းစားကြည့်တော့ငပိနဲ့စပြဘယ်ဟာခွေးစားအဲအဲ့ဒီငပိတွေကအဲ့ဒီစပြတွေကခွေးမောင်းနေတယ်ဗျကဲ ကိုကိုယ်တိုင်ထွေပါလားဘူးပလင်းခွက်နဲ့မလူအောင်မတားမိနင်းနေညညလူကျင်တယ်လို့လူအခုတော့မဟုတ်ဘူးမိမ့်မတားမနဲ့အချို့ကကိုယ်တိုင်လောက်တော့ပို့ပြီးတော့တိတ်လိမြောက်တယ်ဆိုတော့မလီတနေ့မိသားအတွက်ဖြတ်တနေ့လာသားအတွက်အိမ်မှာ9နှစ်ရှိတော့ဘုရားတော့ရေမွန်းပြီးတော့ပြိဋိဘံတန်ရကြည့်ကိုသာဘုရားရှင်တို့ဂျိုင်းမေးကိုပြုတ်ကနေနေအောင်ဆွဲထုံမှာမသာဆုံးမှကိုယ့်အိမ်ကယောက်ျားတောင်အကြောင်းမရှိပဲချီကျော်လက်ကြော်ကျော်လို့တင့်မှာမလား အဓိပတိဘုရားပေါ်သူတို့ဘာနိုင်လို့နိုင်ဘာကင်တယ်လို့ကင်တယ်လက်တင်တယ်မသိဘူးဟုတ်ပလားအတော်လေးတို့ဘုရားဘာသာမှာရှင်နာကြကောင်းတယ်ဘုရားတကြီးတယ်ဘုရားလူကြီးရလဲငုတ်တုတ်ထိုင်နေတာပိုက်ဆံရပြီးရောငွေမျက်နာကြည့်တာသာသနာမျက်နာကြည့်သေးရဒါလို့ဆိုရင်ဒီသာသနာတည်ပါဦးမလားအဲအဲ့ဒါပဲအဲ့ဒါသာသနာပြုနေတာလားသာသနာဖြက်နေတာခင်ဗျားတို့ဘယ်နှခါသွားပြောဘူး အဲအလိုတူအလိုပါပြောရမေကိုယ်ဘာသာအတွက်လူသားတိုင်းတာဝန်ရှိတယ်ကိုယ်သာသနာအတွက်လူသားတိုင်းတာဝန်ရှိမှန်ရလားအဲ့ဒါမပြောဘူးဖြူစရာတော်တို့ကပြောတော့လူမိုက်ကြီးကြနေတာပဲဗျာဟမ်ဖြူစရာတော်တို့အခုကအလုံးသိဘယ်သာသိလို့ရေဝေရသသိဟမ်အေးအဲ့ဒါပဲဒါကြောင့်ဘုန်းကြီးတို့ကတော့ မြင်မကောင်းပြမကောင်းဒေသနာတော်နဲ့မညီရင်တော့ဟဲ့ဘယ်မျက်နှာမှမထားဘူးပြောရလိမ့်မယ်မညာဘူးအကိုပြောမှာပဲပြောလို့လုပ်ချင်တပါးသူကြိုက်တယ်လို့လို့တုံ့တက်ပြီးတော့ယောဂီတွေကြွေးပလိုက်တယ်ဒါပေမဲ့အယိုးရင်းလေးတော့ဖယ်အောင်နော်ဟုတ်ပလားခိုင်းရှိသေးဗျာဒါကြောင့်နဲ့ဤသို့ယရဏသုံးပါးအကြောင်းကိုကောင်းကောင်းကြီးသိရှိလာပြီး ယရဏသုံးပါးအပေါ်အာကိုခြင်းစိတ်ရှိလာခြင်းရအမရပုရမာဂနာယောချာတော်ဘုရား၏ယရဏဂုံဤစာအုပ်မှာဂုံတော်ပွင့်များကိုဖတ်ရှုရညွန်ပြလိုပေသည် ထို့ပြင်တရဏဂုံနှင့်ပတ်သက်၍တိရိပပသိရှိကြရန်ကြံပြုအကျော် ပရိကြီးနေတ္တယသေရွှေကြီးဆရာတော်ဘုရားကြီးဥပါဒကဂုံဤနှင့် တရဏဂုံတရားတော်စာအုပ်ကိုဖတ်တဲ့မှာပြီတရားကိုအနေအချင်းနာကြားလိုပါကသဲကုံဆရာတော်ဟောကြားသောတရဏဂုံတရားတော်ကိုများကိုနာကြားသင့်ပါသည်တဲ့ရင်းတရားကိုများမှတဏှာတိဟောကြားထားခြင်းမဟုတ်ဘဲနေရာဆိုင်၍ဟောကြားထားသောတရားကိုများဖြစ်၏အထက်ပါစာအုပ်နှင့်တရားကိုများကိုဖတ်ရှုနာကြားခြင်းဖြင့် အယူအမြင်များစင်ကြယ်ကြည်လင်လာပြီးတတ္တပညာနှပ်ဖြာဆုံးသောဗုဒ္ဓဘာသာဝင်ကောင်းတစ်ယောက်ဖြစ်လာပါလိမ့်မည်တဲ့။သုံးဗုဒ္ဓဘာသာဝင်တို့၏အစကျင့်စဉ်ဖြစ်သောသီလအကျင့်ကိုကျင့်မည်ဆိုလျင်တရဏဂုံဝင်ပေါင်းမှဝင်ရမည်ပြဆိုခဲ့ပြီးဖြစ်ပေသည်။ယင်းတရဏဂုံဝင်ပေါင်းမှဝင်သည့်အခါထိုတရဏဂုံအကြောင်းကောင်းကောင်းကြီးနားလည်သဘောပေါက်ရန်လိုအပ်ပေ၏။ထို့ကြောင့် လေးလာဖတ်ရှုရမည်စာအုပ်နှင့်တရားဝင်များကိုလီဖော်ပြခဲ့ပြီးဖြစ်ပေသည်ထိုစာအုပ်တရားဝင်များကိုဖတ်ရှုနာကြပြီးသောအခါဗုဒ္ဓဓမ္မသံဃာအကြောင်းကိုကောင်းကောင်းညီနာလေသဘောပေါက်လာပါလိမ့်မည်ထိုအခါဗုဒ္ဓဓမ္မသံဃာတို့ကိုရှေးကတည်းကစားတဲ့ဘုတို့၍လဲကြည်ညိုလာပါလိမ့်မည်ဤကဲ့သို့ယရဏသုံးမအကြောင်းနားလေသိရှိလာပြီးကြည်ညိုမှုတွတ်တက်လာခြင်းက ယုံကြည်မှုတတ္တာအခြေခံသောဉာဏ်ပညာဤသဘောဖြစ်ပေ၏ထို့ကြောင့်မဟာခန္ဓာဆရာတော်ဘုရားကြီးကလည်းဗုဒ္ဓကြောင့်ရာကောင်းစွာသည်မှာဗုဒ္ဓကိုလည်းကြည်ညိုမိကြည်ညိုသူတွေဟောညွန်ပြမှစိတ်ကနှစ်ချိုက်လိုက်ကြသည်ဟုយေသားထားပေသည်ဤသို့ဗုဒ္ဓဓမ္မသံဃာတို့၏ဂုဏ်တော်တို့ကိုသိရှိယုံကြည်လာပြီဆိုလေဤကဲ့သို့ရှ िख ောပူဇော်ခံတိုက်သော ဂုံမရှိသည့်ဘုဒ္ဓမေတော်ဆိုသူတွေနတ်ဆိုသူတွေကိုမိမိတို့၏ဘုရားရှင်တွင်တင်၍ဥခိုက်ပူဇော်နေအောင်မလားတဲ့ကိုပါဘူးစဉ်းစားအမှားအပြည့်ထိုဘုဒ္ဓမေတော်နတ်ဆိုသူတွေမှာမိမိတို့၏ရှ िख ိုးခံတိုက်သည့်သီလဂုံကြီးမရှိတမာတိဂုံပညာဂုံကြီးမရှိထိုဟဲ့သို့သီလသမာဓိပညာစွမ်းအားမရှိသည့်သောပုဂ္ဂိုလ်တွေကအခြားသူကိုမိသူသောကောင်းကျိုးချမ်းသာတွေကိုပေးစွာနိုင်ပါမည်။ မိမိတို့မှမြန်မာပြည်ဘဝထေရဝါဒဗုဒ္ဓဘာသာဝင်များဖြစ်ပါလျက်နိုင်ငံရာခြားအခြားတနိုင်ငံမှ ရောက်ရှိဖြစ်ပေါ်လာသောဘိုးတော်အန်ကုံ၊ကွမ်ရင်မေတော်စသည်တို့ကိုမိမိတို့၏ဖယားရှင်တင်ညရသည်မှလီအလွန်ရှက်ပွယ်မြင်မိပေသည်ထိုနတ်ဘိုးတော်စသည်တို့နှင့်ပတ်သက်၍ဆရာတော်ဖယားများ၏အဆိုမိန်များကိုအလင်းသိမ့်၍လိုက်နာလိုသူတို့အတွက်တဆက်တည်းဖော်ပြလိုပေသည် မဟာကြီးဆရာတော်ဘုရားကြီးကတန်လေခတ်တုတ်တရားတော်ကြီးမှာနတ်ကိုတယ်ဆိုတာကလေးရွယ်တုန်းကဘုန်းကြီးကြားရတွေ့ရဘူးပါလေတော့ရကအမျိုးသမီးကြီးတွေဟာဘိုးတော်ကြီးအရှင်ကြီးကျုပ်သားလေးယောဂါကိုကုပေးပါပြောင်းတဲ့အခါပူဇော်ပတ်သပါမယ်နတ်အုံကြီးလည်းပေးပါမယ်စသည်ဖြင့်နတ်ကိုးကွယ်တာတွေကိုကြားဘူးတဲ့တကယ်ဆိုတော့နတ်ကလည်းကုပေးနိုင်မှာမဟုတ်ပါဘူးဒါပေမဲ့မိယုဖလာအစွဲလန်းရှိတဲ့အတိုင်း တောရွာတွေကအမျိုးသမီးတွေဟာဒီလိုပဲကိုယ်လေးရှိကြပါတယ်အကြအမြင်သုတနဲ့အမျောအမြင်ခေါင်းမှရှာကြလို့ဘာပဲဟုမိတ်ဆွထားပါလေပရိကြီးနေတရားသည့်ကျမ်းမြင့်ကျော်ရွှေချင်းဆရာတော်ဘုရားကြီးကလည်းဘာမစုံကံကိုယုံပြီးပုံထားသူများခဲ့သို့နတ်ကိုယုံပြီးပုံမှုမျိုးက မပြုတ်အားယရဏသုံးပါအပေါ်၌အာယုပြုလွန်းလေကောင်းလေဖြစ်တော်လဲ နတ်များပေါ်၌အလွန်ကျွံပုံ၍ယုံကြည်ခြင်းမျိုးနတ်ယူယူသည်ဆိုရလောက်အောင်ဖြစ်မှုမျိုးကမလိုလားမလိုလားအပ်ပါပေအချို့ဘုရားဘုရားကိုဆွမ်းတော်တရားငါသတိမရနတ်ပွဲမူကမပြောသည်မနှွားရစေအောင်တယုတ်တေတယုတ်တရပြုစုပတ္တကြဤဘုရားထက်ပို၍ယူသည်လေးစားသောနတ်ပုဂ္ဂမှုများကမိမိ၏ဗုဒ္ဓဘာသာဝင် မပိသမှုကိုဖော်ပြခြင်းဖြစ်ရာ ထိုအမှုမျိုးကိုရှောင်ရှားရန်သတိပြုဖို့လိုအပ်ပေသည်ဟုပရိတိနေတရာသင်၌ရေးသားထားပေ၏ထို့ပြင် စေတီနှင့်ယုသင်မှုစာအုပ်၌စွာကပြီးသောထကရာများ၌ရှေးကနတ်ဌာနနတ်စေတီတို့ကိုဖျက်ဆီး၍ဘုရားကျောင်းတော်ဆောက်လို့လူထမ်းကျောင်းကိုဆိုခဲ့သဖြင့်နတ်များကမိမိတို့ကို တကယ်ကောင်းကျိုးပေးနိုင်သည်မဟုတ် တကယ်ကောင်းကျိုးပေးနိုင်သည်မှာ ဖျားရှင်သာဟုအသိဉာဏ်ရောက်ကလွန်စွာ အားတခဲ့ကြောင်းသိနိုင်ပါ၏ရှေးကခြေရနာကုန်းတွေဖျက်ရှားပြီးဘုရားကြောင့်ဆောက်ကြသည့်အကြောင်းသိရသောအခါဘယ်ဆရာကြီးဘယ်နာမည်ဆိုသည့်ကိုယ်ွယ်ရာအထုတွေအိမ်ဦးအိမ်ပြဘုရားနှင့်အတူရှင်ထားပြီးကိုယ်ွယ်ကြသောယခုခေတ်လူအချို့နှင့်မတူပါတကားဟုမှတ်ချက်ပြုထားပေ၏ဤရှင်ယူဆမှာ ကောင်းဆုံးချမ်းသာကုသိုလ်တရားဖြစ်ပွားလိုပါကယရဏသုံးပါးအာယုံယုံကြည်ကြည်အာကိုတကြီးရှိကပ်သင့်၏နေမကောင်းထိုင်မသာရှိလေဆရာဝန်ရှေးဆရာထံသွားသင့်၏စီးပွားချမ်းသာငွေကြေးတရားလိုရှိပါကတမ္မရာ၄ပါးနှင့်အညီဝရိယအာကိုဖြင့်ရှာဖွေသင့်၏မိမိတို့၏ဗုဒ္ဓဘုရားခြင်း၌နတ်ဘုရောမေတော်ဗေဒင်းဆောင်ရောယရိယာများကိုဆွဲတင်လာခြင်းမျိုးဖြင့် ဘာသာရေးထဲသို့လောကီရေးမြဆွဲသွင်းလာပြီးမရှုပ်ထွေးစေသင့်ပါမိမိတို့၏လောကီအယောဝဲစားသောစီပွားရေးထဲသို့ဘာသာရေးကိုဆွဲသွင်းပြီးမိမိတို့၏ဗုဒ္ဓဓမ္မများကို မနှိမ့်ချသင့်ပါမိမိတို့ဆန္ဒရှိရာ တခြားဒီသာပြုလုပ်သင့်သည်မြင်ပါသည်တဲ့ဤသောဗုဒ္ဓဘာသာဝင်တယောက်နေအဖြစ်အေးဒီနေရာမှာအကျွတ်တရားပဋ္ဌာန်း24ပြည့်စည်ဟာ တရားဟုတ်ရလားမဟုတ်ဘူးလားဟောကိုယ်ပိုင်ညာဘာမှမရှိတော့ဘူးပဋ္ဌာ24ပြည့်စည်းဟာတရားဟုတ်ရလားတရားကိုတရားဖြစ်နေကိုယ်ကိုယ်ရအခုတော့မဟုတ်ဘူးအိခဏီးတဲ့တတောင်းကိုသုံးပြည့်စည်းချအိပ်ပါတဲ့အိမ်ချံနဲ့ဝင်နေတဲ့တခိုးတော့မထွက်နိုင်ဘူးဆိုတော့တရားကိုတရားအဖြစ်နဲ့ကိုယ်ကိုယ်ရလားတခိုးဖန်းခိုင်းတယ် ခိုင်းပြီးတော့နောက်တစ်ခုသံဃာသံဃာဆိုရင်လည်းပဲဒါကုဏရဟန်းသာမဏေကိုရင်ဥစဉ်အလုံးဟာပါလေဒီသံဃာပဲအခုတော့မဟုတ်ဘူးတဲ့ဘေးရန်ကင်းမြောက်အောင်စနေသားကိုထီးသွားလူပါဆိုတော့ gain အနောက်တောင်းတိုင်းမှာသံဃာတရားလောက်ရှိတယ်ဘုရားစာသင်စာချတယ်ခင်ဗျားတို့ကထီးလေး gain တော့ကြားတော့ဗျာစနေသားတွေ့ကျင်လို့ပါစနေသားကစာချနေဘယ်ဘုန်းကြီးကခေါ်ပေးပါလား အဲ့တော့လွယ်လွယ်ပြောရရင်ကိစ္စပြီးပြီးရသူတနင်္ဂနွေသားရှိတော့ gain သူ့ပဲလို့ဆိုပေးထားကြမှာပဲပေါ့အကယ်၍ပေးရမှာကစနေသားပေးထားခဲ့တာတနင်္ဂနွေသားမှားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အိမ်မရောက်ဘူးလမ်းလည်းမြေမျိုးသေးဘယ်လိုမှဒီပုဂ္ဂိုလ်ဘာနေသားလို့ဘယ်သူသိတယ်သူ့အမေမတပါအဖေတောင်သိဖို့ဟုတ်တယ်လေအဖေမရှိတော့မွေးထားတော့ဘယ်နဲ့လဲအစွဲကြီးဘာရင်မှမမသိဘူးပြိတ္တာ တော်တော်လေးကိုမှားယွင်းနေကြပြီရှင်းလားအဲကိုက်တော်ပြီဤသောဘုရားဘာသာဝင်တယောက်နေဖြင့်မြတ်ဗုဒ္ဓ၏ရှင်းခြင်းတို့ကိုကျင့်တော်မူဆိုလင်အနိယံပညာအခြေခံသဘောယုံကြည်မှုတတ်တာဖြင့်တရဏဂုံကိုတန်ရှင်းစွာဆောက်တည်ခြင်းဖြင့်ဗုဒ္ဓ၏ကျင့်ခြင်းဝင်ပေါက်သို့စတင်ဝင်ရောက်ရပါမည်ဘုရားဟောကြည့်ခြင်းများနဲ့မပါသောတတ္တလွတ်စာခြင်းဟောလာ ဒီကဲကအဲ့တတ်တတ်လို့သာသာကြီးကိုအဟောက်ဟာတင်ပြီးတော့လုပ်နေတာအေးပြောပြီးပြီမတရားတော့မဟုတ်ဘူးတရားသဖြင့်ပြောတာအညီနာမခနိုင်ရင်တတ်တတ်လို့စားပါအသားဓာတ်နဲ့မတည့်ရင်သုတ်တံမှနေမယ်ဆိုရင်တတ်တတ်လို့စားပါပိုက်ဆံကုန်မှဆိုရင်ဒါပဲ တတ်တတ်လို့စားရင်မြတ်နဲ့သီလသမားတွေမကြည့်ပညာအကျင့်မကျင့်မဲ့ကုသိုလ်တမုံမှမရဘူးဟူ၍ရဲရဲရှိပြောတယ်တချို့ကမလေးဘာရင်ညာရင်မဟုတ်ဘူးဘုံဘုံနဲ့တွေ့တော့ဟုတ်တယ်ဟိုမွေးနေ့တိုင်းတတ်တတ်လို့စားတာအေးငတ်တာပေါ့ဘာဖြစ်တော့ငတ်တာပဲအဖတ်တင်တယ်အဲ့ဒါပတ်သက်လို့တကားတဲ့လေတကားတော့တတ်တတ်လို့သားတဲ့ပုဂ္ဂိုလ်ကခါရဲဟိုဘုန်းကြီးစီသွားတာသူကတော့ အထောက်ရမလားလို့အထောက်တရမှာဘုန်းကြီးပြတပည့်တော်မွေးနေတဲ့တတ်တတ်လို့သာတာဘာအကျိုးရှိလဲဘုန်းကြီးကပြောမှပြင်းတယ်အဲ့တော့ကွာဟူမြက်သားနေတဲ့နမကြီးသွားမေးကြီးကွာဒါနဲ့သွားနမကြီးကျုပ်ဝင်နေတဲ့တတ်တတ်လို့သာတာဘာဖြစ်လဲဆိုဟိုကနမကြီးကဟုတ်ပဲဝင်နေတဲ့တတ်တတ်လို့သာတာဘာလဲတော့အေးအဲ့ဒါပဲ မောင်းမမလုပ်ပါနဲ့တို့လောကလူသားရှင်းလားမဲပြီးတော့ရှိသေးတယ်ဟိုကိုတော့လဲဒီဆရာတော်ဘုရားကြီးကပြောတယ်မို့လားလဲဒီဆရာတော်ကြီးသူရေးတဲ့ခေတ်ကိုပြန်ကြည့်ရခရစ်ယာန်နဲ့အစ္စလာမ်တွေဆွေးမွေးနေတဲ့ခေတ်သူတို့ချင်းအပြန်ဖြစ်နေဟုတ်ပလားအဲ့တော့ဝက်သားနဲ့နွားဟိုကဝက်ကိုအယိုသေးလေးပြပြီးမသားဟိုတယောက်ကနွားတတ်တယ် အဲ့ဒါကြောင့်အဲ့ဒါတွေမသားအောင်ဆိုပြီးတော့ဥပတမီနဲ့သားရှောင်ကြီးဆိုပြီးသူခိနဲ့သူကအခြေအနေရဟောတာဒါကိုတို့လူတွေအသေးဆုပ်ပြီးတော့တတ်တတ်လို့သားတော့ဘာဖြစ်လဲလေဒီဆရာတော်ဘုရားကြီးကလည်းလောက်အခြေခံကွာကြည့်ရမှန်ရလားပြေတာဒါကြောင့်လောကမှာ ဖြူမယောင်နဲ့လဲတူမယောင်နဲ့လဲလွဲတတ်တယ်တရားဒီမမရောက်ခေခါချင်းနေဇစ်မြစ်ကိုလိုက်ရတယ် မှန်ရလားအေးပြီးတော့ပြောရသေးတယ်မလေးသတ္တလွတ်သားတာကမေတ္တာဝါဒတဲ့အမှန်မှန်မှန်မေတ္တာဝါဒလို့သာပြောတာလေသူသတ္တလွတ်ဟင်းတဲ့ကိုဝက်သားနိုင်တဲ့ဇွန်ထက်ကြည့်ပါလားအာဒီရဲ့သတ္တလွတ်သားပါဆိုဒီဇွန်ကြီးကဘာလို့လဲအမလီမေတ္တာဝါဒမို့နောက်မို့ပါမြန်ထရိုက်မလားဘူးဟမ်ကောင်းပြီမေတ္တာဝါဒဆိုတဲ့တတ္တလသမားကြီးကငွေတသိန်းချီပြီးတော့ပြန်မပေးပဲထားကြည့်ပါရဲဌာနမရောက်တော့ပြောချင်တိုင်းပြော ဘယ်မှာလဲမေတ္တာဝါဒအေးလူတွေအကာလေးနဲ့အဲ့ဒီသဘောနဲ့ရောင်ဝါဖြစ်နေကြတာလေးတော့ဘုန်းကြီးတို့ပြိဿများအမြင်မှန်ရစီလို့အဲ့တော့ဘုရားရဲ့မူရင်းကတစ်တို့ယဟန်တန်ခါများလူခွေမြင်းစင်တေကြချင်းဝန်လင်းအောင်မြေမျိုးဟောဒီအသားကြီးဆယ်ပါမသားရနောက်တစ်ခုမိမိအတွက်သတ်ထားပါလို့မြင်တယ်မိမိအတွက်သတ်ထားပါလို့ကြားတယ် ငကောကဒီအိမ်ဒီမြို့မှာအသားမစားပါဘူးငါလာမဒီအသားတွေပေါ်လာတော့ငါဖို့မြတမင်ဆောင်ရွက်ထားသလားလို့သံတရားဖြစ်မသားနဲ့အစွန်းသုံးပါအစွန်းဘယ်နှပါလဲငါအတွက်သတ်ထားလို့မြင်မစားနဲ့ငါအတွက်သတ်ထားလို့ကြားရင်မစားနဲ့ငါအတွက်သတ်ထားလေလားလို့သံတရားဖြစ်ရင်အကုသဘာသူပဲအကုသမကြောက်လို့လုံးတဲ့လူတွေသတ်ထားတာကိုခင်ဗျားတို့ကဘာဆိုင်နော် ဟမ်ကိုင်းဆိုရပါသလားဘုန်းကြီးတို့ကဟာဒီမာကြီးယောဂီရှိသူတော်ကြီးတွေဟိသားသားလည်းနဲ့မင်းလူပေါင်း80သာပေါ်တတ်လိုက်กว่าဆိုရင်ဟုတ်တယ်အဘုသူဘာသူရရနဲ့သားတာပဲဒါကြီးကိုအစွဲကြည့်နေလေအလကအပို့ပဲရရနဲ့စားလှူရနဲ့စားမှန်ရလားအေးကိစ္စမများဘူးပဲရေးကြည့်တယ်အခုတတ်တတ်လေးသားဟာဟိန္ဒူရှားလန်ဟောပဲဒူရှားလန်ဟောဘာကြပြောချင်ပါဘူးစောခင်ရဲ့ မှန်ရလားကိုင်ရှိသေးဗျာဒါကြောင့်နဲ့ဘုရားဟောကျင့်စဉ်၌မပါသောတတ္တလွတ်စားခြင်းလက်ခေါ်ဂါထာများရွတ်စုပတိစိတ်ခြင်းဟောပတိဆိုတာတို့ပိဋကသုံးပုံထဲမှာရှားခြင်းလို့ရှားတွေ့ရင်လက်ဘင်းကိုဖြတ်ဒါနဲ့ဆိုရင်အပြတ်များနဲ့လွှမ်းနေပြီပြီပြီရှင်းမလားအေးအဲ့ဒါကလောကီဘက်ကလာတာလောကီဘက်ကလာတာဆိုတော့သူတို့ကလောကီနေနော် ဒါတော့ဘုရားကလောကသစ္စာနာသစ္စာမှန်တာလည်းရှိမယ်မမှန်တာလည်းရှိမယ်ဘုရားထက်မဟုတ်ဘူးအဲ့တော့သူတို့ကဒီတစုံတစ်ခုကိုတတိတင်တော့မှကျင်ဂါထာဘယ်နှခေါက်ယူရမလဲအဲ့ဒီအပိုက်ရပြီးတော့တစ်ခေါက်ယူပြီးပฏิတလုံးချနှစ်ခေါက်ယူပြီးပฏิတလုံးချဒါစိတ်တာပฏิပါတိစိတ်ကစိတ်ပฏิပါတိကအစဉ်ငါဒီဟာကဘယ်နှခေါက်ယူပြီးပြီးလို့စိတ်အစဉ်တည်းကိုမှတ်သားတာစိတ်တာပฏิပါတိကစိတ်ပုတ္တိဆိုပြီးတော့ခဏဖြတ် ကောင်းပြီအဲ့ဒါအယူဆွဲလာတော့ရှင်အရဟံနဲ့ဘယင်တော်ယထာတို့လက်ထက်ခေတ်ကြီးရောက်လာအဲ့ဒီကြတော့မဟာလူတွေမဟုတ်သေးပါဘူးမဟုတ်ကဟုတ်ကဒါတွေလောက်တာဆိုပြီးတော့မှအဲ့ဒီမှာသူတို့နဲ့လည်းမဆန့်ကျင်အောင်ဟုတ်လားအေးကပ်ပြီးတော့မှအဲ့ဒါအဲစိတ်ပရိကိုဘုရားရဲ့ဂုဏ်တော်တရားရဲ့ဘုရားဂုဏ်တော်9ပါးတရားဂုဏ်တော်6ပါးသံဃာဂုဏ်တော်9ပါးစိတ်နဲ့အောင်တရား၈လုံးဆိုပြီးတော့စီမံပေးလိုက်ဒါက ယသိစိတ်ဖြစ်ဒါကြီးကိုမဖြစ်မနေစေရမယ်ပြောယသိစိတ်ဖြစ်ဒါလည်းမပြောက်အောင်လူတွေလည်းလမ်းမှရောက်အောင်ပြောပြနောက်ဂျိုကြီးကိုလိုဂျိုကြီးဘယ်နှလုံးအဲ့ဒီဂျိုကြီးကိုလုံးပူဇော်သည်မှဘုရားကိုယ်သူပူဇော်တယ်ပြောနွယ်ပေးလိုက်အဲ့ဒီဘုရားကိုယ်သူပူဇော်တဲ့အခါမှာလည်းပဲလူတွေကအမှန်ကိုမရောက်နိုင်အေးဟိုတုန်းကတကယ်ဘုရားကိုယ်သူအစ်စ်သမိုင်းက ကလေးတွေက9ရက်အတွင်းဘလူစားခံပြီးတော့သေမဲ့အခါမြတ်စွာဘုရားကအိမ်ရှိမန္တဆောက်နေရာရှိနေရာခင်းတန်ဃာတော်၈ပါးဝိုင်းပြီးတော့ကလေးကိုလည်းကောင်းထားပြိယအဲ့တော့အဝါရုဒ္ဓကဘလူကဝိသဝနာမင်းထံသုံးနှစ်တာရှိပါခံလို့လူရာစုပြည့်စေပါမေယပါပါမေယဒါပဲကလေးစားကြီးမပါဘူး အဲ့ဒီဝိသုဏမယိဆိုတာသောတာပါကိုလည်းမတတ်ဘူးသူများလည်းတတ်မခိုင်းဘူးဒါတွေရင်းမြစ်မသိပဲနဲ့လူတွေကအာကိုင်းထားလူရချစ်ဖြစ်တယ်ဆိုတော့အဝါရုဒ္ဓကဘလူကဒီကလေးကိုစားမယ်အဲ့လိုချောင်းတော့ပြင်မကတန်ခတတိုင်းတရားတတိုင်းကာထားတော့ကလေးသူမဆွဲနိုင်အဲ့မှာကျွဲ6ရက်ပါလို့တန်ခတော်တွေကနေညာမစဲအနာမစဲပဋ္ဌာန်းမွဲလို့ပြိဋ္ဌိနေညာမစဲရွတ်9ရက်မြောက်တော့ဘုရားကိုယ်တိုင်ကြွလာ အဲ့တော့သံဃာ၈ပါးနဲ့ဘုရားနဲ့ပေါင်းဘုရားကိုခေါင်းတက်ပြီးတော့ဘုရားကိုစုဆိုပြီးတော့ဒီလိုဖြစ်လာဟုတ်ပါလားပြိဿအေးအဲ့ဒါပဲအဲ့ဒီမှာတော့ဘုရားပါပရိအဲ့တော့ဘုရားကြွလာတော့တကိုးကြီးတဲ့နတ်ပြမတွေလာတယ်ဘုံရှိရောက်ကဘုံမဲ့ပြောက်ဆိုသလိုတကိုးသိသိမင်းမိန်နဲ့ဆုံးနတ်တစင်မြေဖို့မေတ္တာဘလူအစိမ့်တရဲ့လို့အနာမကအဲ့တော့အဝရုဒ္ဓကဘလူ ဒါကြောင့်နဲ့ထိုတကိုးကြီးနတ်တွေရောက်လာသူကနေရာဖက်ဖက်ဖက်ဖက်ဆွတ်ဆွတ်ပေးလိုက်ရတာကလေးနဲ့96မိုင်မြဝေးသွားသန္တယူသနာဒီယူသနာ10မိုင်လုံးနဲ့တွေ့ရှေး12လီအဲ96မိုင်ဝေးသွားအဲလို96မိုင်ဝေးသွားတော့သူ့ရဲ့ပါမစ်ကလည်း9ရက်အတွင်းလူတော်သူပြည့်တယ်ပြောကုန်သွားပြီအဲ့တော့ဘုရားကပြိပွဲကြီးရ ကလေးကိုရှ िख ိုးပြီးတော့အဲ့ဒါချမ်းသာ၍အသက်ရှည်ပါစေလို့ဆိုတဲ့အဲ့ဒီကလေးတွေနောက်အသက်120အထိရှည်သွားတယ်ဗျာဘုရားကိုယ်သူပူဇော်တာအဝိကိကြတော့ဒီလိုမဟုတ်တော့ဟောဘယ်နှဖြစ်တော့ဆိုတော့ပြိဿရေအပိုင်သာရှိတဲ့လူတွေကမြက်ခင်းပြင်မှာတပွဲတွေနဲ့ပန်းတွေမိတွေပါတွေညာတွေဟွာတွေဒီယာတွေဟမ်ပလင်းမျိုးစုံဘာမျိုးစုံ ABC ရော သိတယ်မဟုတ်လားအစိမ့်ရောအပြာရောအညိုရောပေါ့အဲသောဟာသာမမေမဘလမေဘမေရမေယဘလုံးကွာရောဘာဘလုံးကွာတဲ့ညဆရဏဤတစ်ချက်ဆိုတော့မျက်ခွန်တွေလည်းဖို့မျက်လုံးတွေလည်းလေပိသလည်းဖျားအဲ့တော့ဘုရားကုသိုလ်ဆရာငားထားတဲ့အိမ်ပေါ်အဲသူတို့ကိစ္စကမပြီးတော့ဘုရားကုသိုလ်ဆရာကလည်းအိမ်လုံးကပြစ်ထားတဲ့အဲ့ဒါဘုရားခုနစစ်တူလေနော်အဲအဲ့ဒီနေရာမှာလည်းပဲဟို ယဟနာထာပါတော့ပြသူယဟနာကိုသာတန်ခါ၈ပါးအဲဘုရားကထားပြီးအဲ့ဒါလေးဖုတ်ဘက်ကဟိုတနေ့လုံးလုံးမင်္ဂလာမလိုက်ရတော့ပြည့်ထားတာတွေကိုအိမ်ကျမဖုတ်ဘက်ကသုတ်တဲ့ပြီအဲ့နောက်ဘူးကြီးကိုလုံးကမပြောက်သေးဘူးယူကုန်းလုံးကရှင်အရဟံနဲ့ဘုရင်တော်ရထာတို့ကအဲ့ဒါပြောင်းအောင်အစားထုတ်ခဲ့တာကိုခဏဘုရားကိုယ်စီမှာအဲ့ဒီဘူးကိုကမပြောက်သေးဘူး ပြီးတော့ဘယ်နဲ့တော့သူတို့အဲ့ဒီဘုရားကိုသူ့ခင်မှာတကားတန်ခွင်းလေးစွတ်ပြီးတော့ထိဆောက်ရတာဘုရားလည်းမသက်သာဘူးတန်ဃာတော်တွေလည်းဟဲ့အဲ့လိုပြင်တာဘုရားတရေတွေကအိယာကတက်လာတက်လာဘုရားကြီးသူတို့တို့ဘာမှနားမလဲဘူးလိုတာပြောသူအခန်းထဲဝင်ခေါ်ကြရောဗျာအဲဒီလိုအဲ့ဒီကြတော့မှအောင်းဒူဝေဝေသွားဟုံဟုံမသွားရင်လဲဟုံဟုံဆိုပြီးတော့တခါတည်းကလားလူရောတရုတ်လူရောဂျပန်လူရောအကုန်လုံးဆိုတာ အဲ့တော့ခုနကပြောတဲ့ဆပ်ပြတဲ့ကခွေးမောင်းပြီးတော့ငပိတဲ့ကရချင်းရဘုရားကုသဆရာပဲရမှာပေါ့မနဲ့ရှိစအာဟုကေပဋ္ဌာန်းအငါးခွေတွေပရိအငါးခွေတွေမရွတ်တခင်ကအတုယူရွတ်တာအာဟုမဟုတ်ဘူးရှေ့ကနေအဲ့ဒါကိုရွတ်ပြီးလှုပ်ရှားရှောက်လို့နေရတာတော်တော်ပေါ့ဆတ်ဆတ်နိုင်သွားပြီမှန်ရလားအဲ့တော့တို့မြတ်မပြည့်အသိကြကြဗုဒ္ဓဘာသာဒီမှာမဟုတ်တော့ အာရှင်မရကြောင်းကဘုရားကြီးဝင်းပြောင်းနေတာပဲအဲ့ဒါဝင်းပြောင်းတာမဟုတ်ဝင်းရောက်ပါပါလေဝင်းရောက်တာငြိမ်းကန်နိမိလောက်တောက်တော့လို့ကွယ်ခံနိသာသနာအဲ့ဒါဝင်းရောက်လူတွေကဒါတွေအမားတင်သွားပြီတကယ်အတွင်းလိုက်ကြည့်တော့အပေါ်ရရွှေမုံကျဲအတဲကနောက်ကြီးကကိုကျင်တရားပါရှိတော့ပြန်ကြည့်ချအောင်ပြီးတော့လာလိမ့်မယ်ဟုတ်ပါလား ဟောမထောက်ခံပါဘူးဩဟုတ်ပလားအေးအဲ့ဒါပဲဗျာဒါကြောင့်ဘုရားဟောခြင်းခြင်း၌မပါသောတတလွတ်စားခြင်းလက်ခေါ်ဂါထာများကိုရွတ်ဆိုပฏิစိတ်ခြင်းအေးအဲ့ဒါကြောင့်ပရိယလေသူကအရစ်ကလည်းရှိတယ်လူတွေကလေအေးတပြည့်ပြည့်တင်းငယ်လေးဆိုတော့ခုနဂျူသဲကဘယ်လောက်တော့6ရှိသေးရောအဲ့ဒါအရဟံကုန်တော့6ပတ်သေးရမယ်တင်းလာကြာ15 တနင်္လာကျူတဲ့ကဘယ်လောက်တော့လူဆိုတာကိုယ်ခန္ဓာဝတရားတွေဧည့်တောင်မိတာသာသမိဝတရားတွေဆောင်ရရတာဧည့်တဲ့တောင်တယ်လားသူဖတ်ဖတ်ကုန်မောတယ်အဲ့တော့အချင်းကိုလည်းအိယာပဲငါအဋိဓမတိတယံဟောပတ်သူကြပါရဲ့သူကတနည်းလာနေဆိုတော့ဘယ်နှပတ်စိတ်ရ15ပတ်နော်တနည်းလာကြတဲ့သက်ကတပတ်မှမပြေသေးဘူးကြသွားအိပ်ပျော်သွားရဲ့ဗျာ မနဲ့ကြတော့အေတော်ငါတော့အဋိဋ္ဌံပြက်ပါပြီအဋိဋ္ဌံပြက်ဆိုတော့မနေ့ကလောက်ခဲ့တဲ့ကုသိုလ်မရတော့ဘူးဆိုတာဒိဋ္ဌိမှန်ရလားအကောင်ကြီးများအောက်မေ့မနေနဲ့ရသမျှစိတ်ပါမစိတ်ရဘူးမပြောဘူးအတိတ်ပဲတိတိကျကျသိအောင်စိတ်ပါမစိတ်ရဘူးမပြောဘူးအေးအပိုက်များမှအဋိဋ္ဌံအောင်မယ်ဆိုရင်တော့အညောင်းမခံနဲ့ ပန်ကာကိုပရိချိတ်ပြီးတော့ခလုတ်နဲ့ထိုင်လိုက်ဘယ်နှပတ်လို့ကျင်လဲပြော့အဲ့ဒါဒီနဲ့တို့လောကလူတွေမှာခက်နေတာဒါကြောင့်ဂါထာများကိုရွတ်ဆိုပရိစိတ်ချင်းနေ့လေကြောင်တောင်အမွေးတိုင်ရှိမိတိုင်များအလွန်အကျွံထွန်းလျက်ဘုရားရှင်ပေါ်မှာနိုင်ငံညာကလာသောအချွန်တဲများပါသည့်ဘုရားမမီနတ်မမီရုပ်တုများနတ်ဘိုးတော်ဘယ်တော်များကိုပူဇော်ပတ်သမှုပြုခြင်းတို့သည်ဘုရားရှင်အလိုတော်ကြမဟုတ်သော အကျင့်များကိုနားလည်သဘောပေါက်ပြီးထိုကိစ္စများကိုမိမိတို့၏ဖျားခံမှရှေးဥစွာရှင်းလင်းသိမေတော့၏ဒါကြောင့်ဘုန်းကြီးရဲ့အုံနောက်နဲ့နှလုံးသားထင်ဟနေတယ်လို့အဲဒါကြောင့်သူတော်ကောင်းတို့ကိုဘုန်းကြီးတို့တင်ပြပါတယ်သူတော်ကောင်းမှရင်လက်ခံမလူယုံမှဆိုရင်လည်းလက်မခံနဲ့ပေါ့သူတော်ကောင်းမှရင်အဲအဝါဆိုရင် လက်မခံနဲ့ပေါ့ကိုရောမောဘသက်ကအမြုပ်ထအောင်ပြောကိုရောမောသေးဘူးတပည့်ပြောတော့ဒါတော့မိကြိုက်ထားတာလေးတော့တင်းကိုတင်ရမှာပဲဆိုရင်လေဘယ်တဲ့ပါသွားမလဲလူယုံမှာဘယ်မိဘယ်ဘာဆိုင်တာတော့ဒါလို့သာဆိုရင်ခင်ဗျားတို့မပြောချင်ပါဘူးဗျာပြောမကောင်းအဲ့မပြောတော့ပါဘူးနော်ဒါကြောင့်ဗုဒ္ဓဘာသာဝင်ကောင်းတယောက်အတွက်အစာဆုံးအကျင့်မှာ သီလဖြစ်သို့သောယခုကာမီယောဗလာဘုရားမသာဝင်ဆိုသူတို့မှာဗုဒ္ဓ၏ကျင့်စဉ်ကိုကျင့်တော်မူဆိုလျင်ဗုဒ္ဓဟောကြားအပ်သည့်ကျင့်စဉ်တွင်မပါဝင်သောတတ်တတ်လွတ်စားခြင်းကစတော့ဤအချို့ပုဂ္ဂိုလ်တို့မှာကိမ့်မုံစသည်တို့ကိုပင်ချက်ဥစာသောသူအသက်ပါနေသောကြောင့်ဟုမစားဘဲရှောင်ကျင်လျက်အလွန်တနာပွေရာအတ္တကိလမထဆန်သောအကျင့်ကျင့်နေကြသည်ကိုတွေ့မြင်ရပေ၏ တကယ်ကြည့်ရမှာကဗုဒ္ဓဟောကြားသောသီလဖြစ်၏ငါးပါးသီလပါပဲထိုသည့်ငါးပါးသီလကိုတော့တကယ်တမ်းကျမ်းရဏနာမဆောင်ထိန်ခြင်းမှာပဲဖယားမဟောကြားသည့်အကျင့်များကိုထူးချွန်ပြီးကျင့်ကြင်ရသည်မှာအံ့ဩစရာပင်အမှန်မှမြတ်ဗုဒ္ဓ၏ဤသည့်အကျင့်ကိုကျင့်ကျင်သီလကစရမည်ဖြစ်၏ခြေကသီလလောက်မှ မလုံးကြုံလင်မြည်သည့်တမာတိပညာအကျင့်မှအောင်မြင်လိမ့်မည်မဟုတ်ပေ။ လောကီကြီးပွားချမ်းသာရေးအကျင့်ဤများဆိုလင်ပို၍ပင်ဝေဒီတော်ဤအဘယ်ကြောင့်ဤသို့အရှင်ဆိုရသည်နိဘုရားရှင်ကအလုံးစုံသောအမြင့်မျိုးစေအရှင်မျိုးစေဟူသည်မြတွေဟာမြေကြီးကိုမိပြီးတော့သာပေါက်ရောက်ကြီးပွားကြရသလိုသီလကိုအမိပြုပြီးတတိဝရိယတို့ကိုကျင့်ကြပွားများပါမှာကြီးပွားချမ်းသာခြင်းသို့ရောက်နိုင်တယ်ဟုဘုရားဟောကြားထားသောကြောင့်ပေသည် ထို့ကြောင့်ငါးပါးသီလကိုအလွန်အရေးကြီးသည့်အကျင့်မြတ်တစ်ခုအနေအချင်းလေးလေးစားစားအရေးထားစောင့်ထိန်ရပေမည်ငါးပါးသီလဟုသည်ဘုရားရှင်ပညာထားသောကြောင့်မိမိတို့တို့တွင် အပြည့်ရကြသည်မဟုတ်ပါဘူးဘုရားပွင့်ပွင့်မပွင့်ပွင့်ငါးပါးသီလသည်ဤကမ္ဘာလောကကြီးအတွင်း၌အမြဲတမ်းရှိနေ၏အရှိကလူဖြစ်ဖြစ်အနောက်ကလူဖြစ်ဖြစ် လူပြူဖြစ်ဖြစ်လူမဲဖြစ်ဖြစ်ငါးပါးသီလသိက္ခာပုဂ္ဂိုလ်ကျူးလွန်လင်းနိရိယသာဝတ္တနိကောဣရိသနာယောနိသာဝတ္တနိကောပိဋိဝိသယသာဝတ္တနိကောအင်္ဂုတ္တပါဠိတော်ကြီးမှာအဲငရဲတရိษံပြိတ္တာကိုသွားရလာရမိတာဖြစ်၏ငရဲစသည်ကလွတ်လာပြန်ကလည်းအသက်တူချင်းစတဲ့အကျိုးဆက်တွေခံရဝေကုရောမိထို့ကြောင့်ဘုရားရှင်ကရင်မာသည်မိမိအသက်စွန့်ကဥကိုစောင့်ရှောက်သလို့ စာမရိသားကောင်းသားကောင်းသည်အသက်ဆွန့်ကမိဇာကိုစောင့်ရှောက်တလို့အေးဒါကြတော့စာမရိသားဆိုတာကအမိလေးတွေအင်မတန်နှုညံ့တယ်လှလဲလှအဲ့တော့သူမှလည်းတဘာဝတော်ထဲမှာနေဒီတော့သူ့အစာရှာရင်မတသူ့အမိကိုရှုကတ်နဲ့ညည်အလှပြက်မှန်ဆိုလို့အသေးခံတယ်အဲ့ဒီလိုပဲတဲ့ ကိုချင်းသီလကိုလည်းအသက်ပင်သေပါစေအဲ့ဒီသီလမဖြစ်ပါနဲ့တရိစ္ဆာမြစ်သောယင်မှာသူ့အလပြက်မှာဆိုလို့သူ့ဥကိုစောင့်နေဟေးပြီးတော့သူ့မိဓာန်ကိုဇာမရီဆိုတဲ့သားကောင်းဒီတဲ့အသက်ဆွမ်းကမိသားကိုစောင့်ရှောက်သလိုသားတယောက်သာရှိသူတွေထိုသားတယောက်ကိုယူယူရရစောင့်ရှောက်သလိုထို့အတူမိမိတို့တီလကိုစောင့်ရှောက်ကြဟုတိုက်တွန်းတော်မူခဲ့၏စောင့်ရှောက်မရှောက်ရှောက်ကိုယ်ပိုင်ဆုံးဖြတ်ပါ အိုင်လာပိတာကောင်းပြီထိုငါးပါးသီလကိုလုံရောထိနေစောင့်ရှောက်ခြင်းသည်တတ္တဝအပေါင်းချမ်းသာကြောင့်ဖြစ်ပေသည် ထို့ကြောင့်ယင်းသီလငါးပါးကိုအဘယဒါနဟူ၍၎င်းအဘယကဘေးမဲ့ဒါနကလူတာအဲ့ဒါငါးပါးသီလလုံးဒါဘေးမဲ့အလူတော်ကြီးပြီးတော့မဟာဒါနဟူ၍၎င်းမဟာကြီးသောဂုဏ်ရှိသောဒါနကအလူပြီးတော့လာပါလိမ့်မယ်အိဗေရှင်းလင်းချက် အဘယဒါနာဘေးမဲ့အလူမဟာဒါနာကြီးမြတ်သောအလူဟုတ်ပလားပြိဿအဘဲကြောင့်ဆိုသောသူအသက်သမှုကိုရှောင်ကျင်လိုက်ခြင်းဖြင့်အသက်ခါမိတ attva များအားဘေးမဲ့ဘေးရာရောက်၏သူဥစ္စာခိုးယူမှုကိုရှောင်ကျင်လိုက်ခြင်းဖြင့်ဥစ္စာရှင်အားဘေးမဲ့ဘေးရာရောက်၏သူသားမယားအဖောက်ပြန်ကျူးလွန်မှုကိုရှောင်ကျင်လိုက်ခြင်းဖြင့်ကာမပိုင်ပုဂ္ဂိုလ်အဘေးမဲ့ဘေးရာရောက်၏ မူသာပြောသမှုကိုရှောင်ကျင်လိုက်ခြင်းဖြင့်အလိန်ခံရမည်ပုဂ္ဂိုလ်အားဘေးမဲ့ပေးရာရောက်၏ရဲ့တင်စားတောက်သားမှုကိုရှောင်ကျင်လိုက်ခြင်းဖြင့်ရန်ငါခံရမည်မိမိရဲ့မိသားစုစာသူတို့အားဘေးမဲ့ပေးရာရောက်၏ထို့ကြောင့်အလွန်မမြတ်သောအဘယဒါနမဟာဒါနဘေးမဲ့အလူကြီးဖြစ်ရလေသည်ထိုငါးပါးသီလကိုစောင့်မှသည်ဘောဘောဒါနသမညာနေပြော၍မရဘူး တကယ်တော့ကိုနှင့်အသက်ကိုစွန့်ပြီးစောင့်ထိန်ကြသည့်အနေဖြင့်ထိမ့်သိမ့်စောင့်ရှောက်ကျင့်ကြရမည်ဖြစ်ပေ၏စသောတိကသာကဝါဇံဗိနိတဝါဟု၎င်းနဲ့ဝစီပေဝစီပေရောပဏကတဘောယေဝအင်္ဂုတ္တောအထကရာဣတိယထကရာဟူ၍၎င်းကျမ်းဂန်တို့နဲ့လာကြည့်သောကြောင့်သမာရဏဝိရတိတိလဖြစ်အောင် ရုပ်ဝစိနိစေတီတော်များထား၌ဖြစ်စေ လေးစားအပ်သောဆရာတော်တစ်ပါးပါးဌာနဖြစ်စေဆယ်ပါးသီလကိုကောင်းကောင်းနားလည်သောလူဝကြောင့်ပုဂ္ဂိုလ်ဌာနဖြစ်စေနှုတ်မြက်၍အတန်ထွက်၍ရွတ်ဆိုဆောက်တရားမိစိတ်ကူးယုံနဲ့မရဘူးပြီ။ပါဇက်ကသို့မဟုတ်လေအဆိုလေးနဲ့တော့ဆိုးကိုဆိုရပါမယ်။ဤသို့ငါးပါးသီလကိုဆောက်တည်ပြီးသည့်နောက်၌လေး တိဟောကျွန်းတိရိလင်္ကာတကားတူကဲ့သို့ကိုယ်အသက်ဆွံ့၍မိမိသီလမပြတ်အောင်ထိမ့်သိမ့်စောင့်ရှောက်ရမည်တိဟောသာသနာခေတ်ကဩတရဝဋ္ဌမာနတောင်၌နေသောဥပဒကတကားတယောက်သည်မိမိဆရာဖြစ်သောဩတရဂိတမထေထာသီလစောင့်တည်ပြီးလဲထွန်းနေ၏ထို့နောက်နွားပြောက်၍တောင်မောတက်ရှာခြင်းစပကြီးမြွေကရစ်ပတ်ဖမ်းယူ၏ မိမိ၌ပါလာသောပဲ့ကွက်ဖြင့်ငွေကောင်းဖြတ်မိကြံဤအာငါလေးစားအပ်သောဆရာထံတိလခံယူဆောက်တည်ထားလေတိလဖြတ်ရင်မတော်ပါကလားလို့ကြံမိပြန်ဤဤသို့သုံးငိမ့်တိုင်စဉ်းစားပြီးတော့ငါအသက်တာစွန့်မိသိခါပုတ်တိလကိုဖြင့်မစွန့်လို့ပဲ့ကွက်ကိုဟိုးတောတောင်ချောက်ထားတဲ့သူလွှတ်မလိုက်ထိုအခိုက်၌မင်းစပကြီးမွေမှာသူ့ကို လွှတ်၍ထွက်သွားလေတော့သည်တဲ့ တေယောကျွန်းသာတိရိလင်္ကာသားတို့သည်ယခုအခါ၌လည်းငါးပါးသီလအတော်လုံးကြုံကြ၏မိမိတို့၏အိမ်ပတ်ဝန်းကျင်မှသွာလာနေသောခိုနှင့်အခြားငယ်များကိုလုံးဝအန္တရာယ်မပြုကြကာလမမြဘောတွင် ဖြတ်တန်းသွာလာနေကြသောဖို့လိပ်စာသောတ attva များကိုလုံးဝဒုက္ခမပေးကြကလေးတငယ်များလေးကွာကိုင်ခြင်းငားများခြင်းလုံးဝမပြုကြကိုလံမိုးမျိုးထဲတွင် လေးကွာဝယ်၍မရပေ သစ်ပင်တို့ကလိအသက်ရှိသည်ဟုယူဆပြီးမခုတ်ကြထို့ကြောင့်ယနေ့တိရိလင်္ကာနိုင်ငံတွင်မိုးလီဝတ္တကောင်းမွန်မှန်ကန်ပြီးပိန်နေသည့်တယတိခွေသည်စသည်ဆက်နေရသည်တည်နေကြသည်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရပေ၏ဤကဲ့သို့သီလကိုတင်းတင်းရင်ရင်စိတ်ပါလက်ပါလုံလုံချုံချုံစောင့်သိကြပါလေဣဇတိဘိကဝေသီလဝတ္တောစေတောပဏိတိဝိသုဒ္ဓတာခြေသားတို့သီလရှိကတောင်းနာတိုင်းပြည့်စုံနိုင်သည်ဟု ဒါနဖလုပ္ပတိတုတ်အင်္ဂုတ်ထု၌ဘုရားရှင်ကအတိအလင်းဝန်ခံထားပြီးဖြစ်ရဘုရားကိုကြော်၍အဘဲသို့သောဘိုးတော်မဲ့တော်ဆိုသူတွေထာဒူးထောက်ဆူတောင်းနေပွဲလိုသည်။ငါဗုဒ္ဓဘာသာဝင်တို့၏စပြသောသီလအကျင့်ကိုကျင့်ရ၌ပေါ်ပေါ်ဆန်းသသဘောမထားပဲလေးလေးပင်ပင်တင်းတင်းရင်ရင် ကရုဆိုင်ထိမ့်သိမ်းဆောင်ရွက်ရမည်ဖြစ်၏သို့မှသာတိလာ၏အကျိုးကိုလက်တွေ့အမြန်သိရှိရပေလိမ့်မည်တိလာနှင့်ပတ်သက်၍အလေးဂရီပြုရာမဟာကြီးဆရာတော်ဘုရားကြီးတတိပေးချက်ကိုဝိပဿနာရှုနည်းကျမ်းစာမျက်နှာ80နဲ့83မှ ထုတ်ယူဖော်ပြလိုက်ပါသည်တိလာသည် အလွန်မင်းအလေးပြုလိုက်သောအကျင့်ပေတည်းအဘယ်လေးပါး၌အတိဒုက္ခရောက်လျက်နေကြသောတတ္တဝါတို့တွင် သီလပြတ်မှုကြောင့်ကြာရွာသောသူတို့သည်တရားနှင့်69ရောက်ထက်မနည်းရှိကုန်ရ၏လူဘုံနတ်ဘုံတို့၌ချမ်းသာလည်းရှိသောသူတို့တွင်သီလရှင်ကျယ်မှုကြောင့်လူနတ်ဖြစ်သောသူမှာတရားနှင့်90ထက်မနည်းရှိကုန်ရ၏မက်ဖို့ကိုရသောပုဂ္ဂိုလ်တို့တွင်လည်းရှေးဖို့ကသီလရှင်ကျယ်၍မက်ဖို့ရသောသူတို့သာလည်းများကုန်ရ၏တို့ပြည့်၍သီလကိုမြည်သူမစိုးသဗ္ဗမလေးပြည့်၍စောင့်ထိန်တိုက်တည်တာသည် နာဝခမဆောင်ထိမ့်မည်ဟု ပေါ်ပေါ်ဆတ်သမပြုအပ်သည်သာသည်အကြောင်းမူကားထိုသောပေါ်ပေါ်ဆတ်သပြုလျက်သီလပျက်စီးနေခိုက်ပင် အမတ်မဲ့ရုပ်တရက်သေဆုံးသွားပါလျင် မျက်စိတမိခကာလတွင်မှာပင် အပေဘုံတို့ကြာရောက်သွားမည်ကိုစွန့်ရသောကြောင့်ပေသည်ဘာဝနာကို အတုလို့သောသူတို့၌ကသိုးဝဲရမရှိတော့ပြီထိုသောသောသူတို့က အသက်ထက်ပင်အလေးအမြတ်ပြု၍ထဝန်းကျင်စင်ကြအောင်စောင့်ထိန်အပ်နှင့်စောင့်ထိန်အပ်ထိုက်တည်တာသည်ဤမြရှိရှိလျားလျာဟောပြလိုက်ခြင်းမှာသီလဆိုတာဒီလောက်အရေးကြီးတာမဟုတ်ပါဘူးဟုထင်းမြင်ယူဆနေရသောသူတို့အတွက်တတိထားမိခြင်းရန်ဖြစ်ပေသည်ယနေ့ဤလောကကြီးထဲ၌လူတယောက်အတွက်အရေးကြီးဆုံးအချက်မှာစောင့်ဝတ်နေမဟုတ်ပါသီလဖြစ်ပါသည် အကယ်၍အစာငတ်သေးသွားလေသီလမပြတ်ကနေရဲသူမကြရောက်နိုင်ပါစာဝန်နေတွေပြည့်စုံနေတော်လီသီလပြတ်ကငရဲသွားရမည်သာဖြစ်၏လူပြည်၌ငတ်ပြနေသောရှင်ရဲ့ထက်ငရဲ၌တွေ့ရမည်ရှင်ရဲ့ကအပုံအရာအထောင်မကဆိုဝလာ၏အထက်ပါဆရာတော်ကြီးများ၏တတိပေးချက်၌ငရဲသာသောပဲ၌ကြာရောက်နေသူတရားတွင် 69ရောက်ကြောကြောမှသီလ ပြက်လို့တွေ့ရမဖြစ်ဤချက်ကိုဤရှင်အလွန်သဘောကျမိသဖြင့်စာရှုသူတို့ကို စာရေးသူမိမိကဲ့သို့သိမြင်ခံစားလေဝ၍ဝေငှဟောပြလိုက်ခြင်းဖြစ်ပေသည်ထို့ကြောင့်မိမိသည်ဘုရားကောင်ဘုရားကနဲ့ဘုရားမတပါသောကိုယ်ွယ်စီရအယုတ်များကိုတင်ထကိုယ်ွယ်ပြီးတတ္တလွတ်စာအဋိဋ္ဌစခဝင်နေသူဖြစ်လျက် သီလဘက်၌အဘယ်မြတ်စိတ်ချနေရပြီနည်းဟုမိမိကိုယ်ကိုမိမိစစ်စစ်တဲ့ဤဘာနာတိပါဒအစာဒုရမရိယအဆုံးတခုချင်းစီစစ်တဲ့ဤဤသို့တိုက်ကြည့်စီစစ်သောအခါမိမိသီလဆောင်ရသည်မှာ လွန်ကျူးเสียမတွေ့ခင်၌လုံခြုံနေသည်ထင်ရတော်လီလွန်ကျူးเสียတွေ့ကကျိုးပေါက်သွားသည်ဟုတွေ့ရတယ်အထက်ပါ69ရောက်ကြောကြော၌မိမိစိတ်ရင်းနာမယ်ပါဝင်မြင်မှုသာတွေ့ထားသည်မေတော်သည်တချိန်ကဘုန်းတော်ကြီးဥတီလောက်အလွန်ထင်ရှားသောဆရာတော်တစ်ပါးရှိခဲ့ထိုဆရာတော်ဘုရားကိုယဟန်နာဟုသမုတ်ထားကြ၏တခါ၌ ဇလွန်ဟိန္ဒရာဘက်သို့ဆရာတော်ကြီးကြွားရောက်လာရာညအခါ၌နေပဲ၄ရက်မှလှိမြလှိမြဖြင့်တရားနာပရိသတ်မြတရားနာရရောက်ရှိလာကြ၏ထိုအခါဆရာတော်ဘုရားကြီးသည် တရားပလင်မော်တက်၍တရဏဂုံသီလပေးပြီး၅ပါးသီလလုံခြုံအောင်ထိမ့်သိမ့်ညဟုသာတရားဟောတော်မူသောဟူ၏ထိုဆရာတော်ဘုရားကြီးလက်သုံးဆုံးမမှာ ပစ္စည်းနဲ့အင်္ဂါခြေလက်တခုခုအန္တရာယ်တွေ့ရင်အင်္ဂါခြေလက်ကိုအထိမခံနဲ့ပစ္စည်းကိုသာအပြက်ခံအင်္ဂါခြေလက်နဲ့အသက်တို့တခုခုအန္တရာယ်တွေ့ရင်အသက်ကိုအထိမခံနဲ့အင်္ဂါခြေလက်ကိုသာအပြက်ခံအသက်နဲ့သီလတခုခုအန္တရာယ်တွေ့ရင်သီလကိုအထိမခံနဲ့အသက်ကိုသာအပိခံမိဟု၏အလွန်မကြသေးမီနှစ်ကမဟာကန္တယဆရာတော်ဟုကြောကြားသွားသောကြံပြုအကျော် တောင်မြို့ဆရာတော်ဘုရားကြီးသည်နေ့စဉ်နာနတဩဝါဒပေးရတရားဟောရာတို့၌တီလာတီလာဟုသာအဟောပြောများခဲ့ပေ၏သာသနာတန်ခါတထောင်ဝန်းကျင်ရှိမိမိเจ้า၌စီကံကိုလီစိတ်ကောင်းရှိဖို့ပထမဝိနည်းလေးစားဖို့ဒုတိယစာတတ်ဖို့ကနံပါတ်30ဓာတမဟုစီကံ10ချက်ထားခဲ့ရာတိလားကိုအရေးကြီးဆုံးထိတ်ဆုံးနာကထားပြီးစာတတ်မှုကိုနောက်ဆုံးထားခဲ့၏ဝိနည်းဟုသည်တိလားပင်သည် ထိုဆရာတော်ကြီးတပိတမဆရာတော်တစ်ပါးကဆရာတော်ကသီလသီလနဲ့အမြဲတမ်းလို့မိမ့်မြတ်တတ်ပါ၏တရားဓမ္မများအနာသူသွားချင်းကလည်းငါးပါးသီလလုံးရပါစေလို့သတိပေးတတ်၏သာမဏေများဆိုလေဆယ်ပါးသီလလွန်အောင်သတိထားတဲ့ယဟန်များဆိုပါကယဟန်သီလဖြူချပါစေဟုမိန့်တတ်သည်ဓမ္မဝသာသနာကျမ်းကြီး၌ရေးသားထားပေသည်ဘုရားရှင်ကိုရောမြတ်ကြီးကိုယ်တိုင်လည်း နောက်ဆုံးခရီးအဖြစ်ကုသနာယုံတို့ကြွတော်မူရာလံကီတစ်လျှောက်လုံး၌တီလာတီလာနှင့်မိန်တော်မူသွားခဲ့ပေ၏ဘုရားရှင်နှင့်ထက်ပါဆရာတော်ကြီးများကတခြားခြားသောကျင့်စဉ်တွေထက်ဘုရားဘာသာဝင်တို့၏အစကျင့်စဉ်တီလာကိုအဖက်ကြောင့်ဤမြအရေးထမိန်ကြသွားတော်မူခဲ့ကြသည်။ဤအရှင်ဆိုခဲ့ပြီပါပြီ။ယနေ့သာဝန်နေရထက်ကိုချင်းတီလာသည်သာ အရေးကြီးဆုံးအချက်ဖြစ်သောကြောင့် ထို့ပြင်သီလကိုဂရုစိုက်အလေးမထားပဲမြည်သည့်အခြားကျင့်စဉ်ကိုကျင့်ကျင့်ပွင့်နေသောအပယ်လန်းပိတ်မသွားနိုင်ပါထို့ကြောင့်ဘုရားဝင်ဘာသာဝင်တို့၏အစအကျင့်သီလကို မျက်ွယ်ပြု၍ဖြစ်ပါမည်လောမပြုသင့်ပါပေဘုရားဘာသာဝင်တယောက်နေအပြင်ငါးပါးသီလကိုတကယ်ပဲယုံကြည်အားထိမ့်သိမ့်ဆောက်ဆောက်နိုင်ပါပြီဆိုလျင်ဘုရားဘာသာဝင်တို့၏အစကျင့်စဉ်ဖြစ်သောသီလအကျင့်ဖြင့်နဲ့ ပြီးပြည့်စုံသော ပြီးပြည့်စုံမိဟုကမဆိုနိုင်သေးပါမင်းကုန်ဒီပိဋကဆရာတော်ကြီးကမဟာဗုဒ္ဓဝင်ပထမတွဲပထမပိုင်း၌တဲ့ဗုဒ္ဓဘာသာအယူရှိသူတဦးအဖို့အောက်တဇွန်၅ပါးသီလလုံခြုံမှသာသီလရှိသူဥပဒကဖြစ်နိုင်သည်ထို့ထက်တတ်နိုင်လင်၈ပါးသီလကိုစောင့်ထင်းရ၏ အဲမတတ်နိုင်မဆောင်နိုင်တော်လိငါးပါးသီလလုံလင်းမဲ့သီလရှိသူဥပါတကဖြစ်နိုင်ပေပြီငါးပါးသီလကိုကဗုဒ္ဓဘာသာအယူရှိသူမှန်သမျှပြည့်စုံလုံးကျုံမှတာဘုရားလိုလိုကြဗုဒ္ဓဘာသာဖြစ်ပေမည်ဟုဤသာမှာကြခဲ့၏ထို့ပြင်ဝိသုဒ္ဓိမေတက္ကရာစာမျက်နှာ15၌ဥပဒကယောက်ျားဥပါတိကမိန်းမတို့မှာအမြဲစောက်ရှောက်အပ်သော၅ပါးသောသိက္ခာပုများစွာနိုင်လင်၁၀ပါးသောသိက္ခာပုများ ဥပုပ်အင်္ဂါဤစွာဖြင့်၈ပါးသောသိက္ခာပုဒ်များဤသီလအစုသည်လူတို့ကျင့်သုံးအပ်သောဂါထသီလမြည်ဤဟုလာရှိ၏ထို့ကြောင့်အဲ့ညမှာကြည့်၅ပါး၈ပါး၁၀ပါး၉ပါးမပါဘူးပြီးတော့လာလိမ့်မယ်ထို့ကြောင့်လူဝကြောင့်တယောက်နေအဖြစ်ငါးပါးသီလကျင့်စဉ်ကို မဖြစ်မနေပထမလုံခြုံအောင်ကျင့်ရမည်ဖြစ်၏ငါးပါးသီလလုံခြုံနေပြီဆိုနိုင်သောအခါ နောက်ထပ်အကျင့်တစ်ခုတိုးတက်ကျင့်ခြင်းလင်ဥပုသ္ဆောင်ခြင်းရှစ်ပါးတိတာကျင့်ခြင်းကိုကျင့်ရမှာဖြစ်၏ဗုဒ္ဓတိုက်ရမဟောကြားသောတတ္တလူစသည့်အကျင့်ကိုကျင့်နေမည်အစလက်ခေါ်ဂါထာမြတ်ရွတ်ဆိုပရိစိတ်နေမည်အစဗုဒ္ဓသာသနာတော်နှင့်တွေ့ကြဗုဒ္ဓတိုက်ရဟောကြားသောရှစ်ပါးတိတာအကျင့်ကိုသာကျင့်ခြင်းဖြင့်မိမိတို့၏ဘဝကိုအနှစ်သာရရှိ၍ဏီကုန်းချုပ်သွားစေလိုပါသည်ဥပုသ္ဆောင်ရင်ဟူသောရှစ်ပါးတိတာအကျင့်သည် ဘုရားရှင်လက်ထက်ကနာရဝိဝိတာရဝိတာခထိုးခဲ့သို့သောသာသနာတမိုင်းဝင်ဣတရေယအကယ်ဒမီတထေကြီးများကျင့်သုံးခဲ့သောအကျင့်ဖြစ်၏ဆက်ကြမင်းလောက်များပြတ်တတ်ထက်တည်း၍ဥပုသ္စောင့်၈ပါးတိလအကျင့်ကိုကျင့်နေမှ လေးရုံလုံးကိုလှည့်လည်နိုင်သောစัจ जा ယရဏကြီးဆက်ရောက်လာရ၏ဤကဲ့သို့သောတန်ဖိုးရှိကောင်းမြတ်လာသော ဥပုသ်ဆောင်ခြင်းရှစ်ပါးသီလအကျင့်ကိုနှင်းနှင်းခြိုက်ခြိုက်လေးလေးစားစားတိုး၍ကျင့်သည်၏မိမိတဏိတာသံသုံးထားသောဥပုသ်ကိုညရောက်သောအခါနဘုဘောလက်တင်ပြန်ရှင်းခြင်းကြီးကအတော်အရသာရှိလာ၏ငါကယနေ့ရဖို့ဥပုသ်ဆောင်ပြီး အကအခုံအတီမုတ်တို့ကိုကြည်ရှုနာထောင်ခြင်းမှရှောင်ခြင်းငဲ့၏အမွေနာသားလိမ့်ချင်လဲခြင်းမာလီရှောင်ခြင်းငဲ့၏ညတတခြင်းမာလီရှောင်ခြင်းငဲ့၏ဩကုသိုလ်ပုံညရပါပေစွာဟုရှင်းညင်ကြည့်ပါကလျှရတဲ့ပြည့်တွင်စိတ်တက္ခဏအပေါင်း၏ဂရေတသိန်းဟုဟူသောအတိုင်းလျှရတဲ့ပြည့်လက်ပြည့်တရွဲ့မျက်စိတမိတ်ကလေးအတွင် ကုသိုလ်စိတ်တွေဂရေတသိန်းကြော်ကြော်ထပ်တိုး၍တိုး၍ဖြစ်၏ရရှိ၏ဤကမိမိစောင့်သုံးခဲ့သောသီလဥပုပ်ကိုပြန်ရှင်းခြင်းယုံမျှဖြင့်ရရှိသောကုသိုလ်တို့ပေသည်ဤကဘုရားရှင်တိုက်ရဟောသောကောင်းမှုမှရသောအဖို့အနိုင်ကထိုက်တန်သည့်ရလမြဖြစ်၏ဘုရားရှင်တိုက်ရမဟောသောကျင့်စဉ်ကိုမိတို့ရှားကြံတွက်ဆကြည်ရမည်ကိုကဤရှင်တို့မသိပါ ရာညတယောကြာရသောဘုရားဘာသာဝင်တို့၏အစအကျင့်ဖြစ်သော၅ပါးသီလ၈ပါးသီလတို့ကိုကျင့်ပြီးပါပြီနောက်ထပ်အကျင့်တစ်ခုတိုးကျင့်ခြင်းပါထောတိဟုဆိုလာလေအထက်၌ပြဆိုခဲ့သော၁၀ပါးသီလအကျင့်ဖြစ်၏ယခုကကြီးကိုကြီးကြီးဆယ်ကြီးအဋိဋ္ဌာဏဝင်နေကြသည်လူတို့ဆယ်ပါးသီလစောင့်ရသည်ဟုသောအချက်ကိုကလုံးဝမသိရှာကြပေရှေးခါကဆယ်ပါးသီလကိုဘယင်များပင်စောင့်သုံးခဲ့ကြပေ၏ 7ပါးသီလဟုသည်7ပါးသီလမှာပို၍များများစားစားထူးခြားလှသည်တော့မဟုတ်ပါရွှေငွေတို့ကိုမကင်ခံခြင်းဒီဟုသောထပ်ထူးလာခြင်းသာဖြစ်၏ဇဘာတိလစောင့်ခြင်းလင်ဇာနရူပသိက္ခာပုတ္တခုထပ်တိုး၍ရွှေငွေတို့ကိုမိမိမိသားစုထဲမှတယောက်ယောက်ထံခိတ္တလွှဲထားပြီးထိုနေ့အဖို့ရွှေငွေတို့ကိုမကင်ခံမဲရှောင်ကျင်နေခြင်းဖြင့်ဇဘာတိလစောင့်မှုဖြစ်ပေတော့သည် ဤနေရာ၌ကိုပါတိလကိုကအထုမဆိုးခြင်းပါမင်းကိုတိပိဋကဆရာတော်ကြီးရေးသားခဲ့သောမဟာဗုဒ္ဓဝေပထမတွဲပထမပိုင်းစာမျက်နှာဓေမဆရာတော်ဘုရားကြီးရေးသားချက်ကိုကူးယူဖော်ပြလိုက်ပါသည်ဟောတော်မူလို့ယင်ဒိဗ္ဗမရိုးရိုးရှိပါတိလာကိုစောက်တည်ပြီးလဲမေတ္တာတရားကိုပွားများနေရမည်ဟုဟောတော်မူလို့ယင်ဖြစ်သည်ရှိပါတိလာကိုလုံခြုံအောင် ထိမ့်ဆောင်၍မေတ္တာတရားကိုပွားများနေလေထိုသူသည်နဝင်ငါဥပုသ္တိလကိုကျင့်သုံးနေသူဖြစ်တော်ဤမေတ္တာဟူသည်ဘာဝနာဖြစ်ဤသီလကိုသာစောင့်တည်ပွဲရှိသည်ဘာဝနာဟူသည်မပြတ်ပွားရမည်သဘောတရားမျိုးဖြစ်ဤသောပြည့်၍နကွန်နဝေငါဥပုဂ္ဂိုလ်ကျင့်သုံးလို့သောပုဂ္ဂိုလ်သည်မေတ္တာအတွက်သိက္ခာပုတစ်ခုပြုလို့ဆောက်တည်ရမလို့ရိုးရိုးရှိပါတိလာကိုခံယူပြီးနောက် မေတ္တာတရားကိုစွမ်းနိုင်သမျှပွားများအထုတ်နေလေအင်္ဂါ၉ပါးရှိသောနဝင်္ဂါဥပုပ်ကိုကျင့်သုံးနေပြီကြောင်းကောင်းစွာမှတ်ယူအပ်၏ထို့ပြင်ဤရှင်ဓမ္မပြုဝါစာဆောင်၌ရေးသားတင်ပြခဲ့သောဆရာတော်ကြီးများအယူဆ၉ပါးသီလဟုသောဆုံးမကိုရှားဝေဖတ်ယူသင့်ပါသည်ဤသီလကံများနှင့်ပတ်သက်၍မင်းကိုတိပိဋကဆရာတော်ဘုရားကြီးမဟာဗုဒ္ဓဝင်ပထမတွဲပထမပိုင်းတိလပါရမီတော်ကံ မရဗုဒ္ဓမခန္ဓာယုံဆရာတော်ဘုရားကြီးဤယရဏဂုံဤစာအုပ်သီလအဖွင့်များကို ကြည့်ရှုသင်ကြောင်းညွှန်လိုပါသည်ဤပြစုကပိတိတို့ကဗုဒ္ဓဘာသာဝင်တယောက်နေဖြင့်ဗုဒ္ဓအဆုံးအမကျင့်စဉ်တို့ကိုစတင်ကျင့်တော်မူဆိုလေတတ္တပညာနှပြချေကမိတရဏဂုံဝင်ပေါက်မှဝင်လျက် သီလအကျင့်ကိုစတင်ကျင့်ရမည်ဟူ၍ဖြစ်၏မိမိသွားလိုသောအရာသို့ရောက်မည်လမ်းကိုရှောက်တော်မည်ဆိုလျှင်အစကိုကြော်၍အလဲဆုံးတို့ကိုလှမ်းကြော်ဖြတ်နှင်း၍သွားမရပါထို့အတူပင်ဘုရားဘာသာဝင်တယောက်နေအပြင်ဗုဒ္ဓဟောကြားအကျင့်များကိုကျင့်တော်မူဆိုလင်အစပြင်သောသီလအကျင့်ကိုကျင့်ကိုကျင့်ရပါသည် အစသီလအကျင့်ကိုမကျင့်မဲအလဲဆုံးတော့ကိုသွားကျင့်ငါ အချိန်ကိုလူပန်းမြတ်သာဖြစ်ပေလိမ့်မည်အကျိုးတရားကလုံးဝထင်လာလိမ့်မည်မဟုတ်ပေတို့ဖြင့်တိလမမီတမာတိမပီသော လောကီကြီးပွားရေးလမ်းစဉ်များကိုကျင့်နေခြင်းဖြင့်လောကီ အတွက်လည်းမထင်လောကုတ္တရာဘက်လည်းမဝင်ပဲမောဟနှင့်ဒိဋ္ဌိပြတ်တန်းသော အကုသိုလ်များပင်မိမိတန်တန်သို့ ဝင်လာနိုင်ပါသေးသည်အဖို့တာအနက်က ကြောက်မြင့်ယရနာတွေရှိလို့ဝေပုံလတောင်သို့ရောက်ပါလျက်ကြောက်ဖြုံးကြောက်ဖြင်းတို့ကိုကောက်ယူပြန်လာသူကဲ့သို့ဖြစ်မည်ဆို၍ဗုဒ္ဓဘာသာဝင်တို့၏အစကိုတတိပေးရေးတာအပ္ပတတိ အဲ့ဒါဗုဒ္ဓဘာသာဝင်တို့ဤစာလုံးဤစပဲရှိပါသေးတယ်။နောက်ရပြမှာအလယ်နဲ့အဆုံးဆိုတာကိုဆက်လက်ပြောပါမယ်။အခုဘုန်းကြီးတို့ဟောပြောခြင်းတမတ်ချက်ဟာနှစ်နာရီပြည့်ဖို့ရမိနစ်ပိုင်းမြတာလိုပါတော့သဖြင့်အဲ့ဒါဒီသီလနဲ့ပတ်သက်လို့လင်္ကာလေးချပြီးတော့တရားထိုင်ရမယ်ဗျာ။ဆိုယရဏစိတ်ကြောက်ပြောက်တဲ့အခါယရဏ မယအယရှာကြပမာအေးတို့လူတွေလက်စွပ်လက်ကဆွဲကြိုးစသည်ပျောက်သွားရင်မရှာဘူးလားဘယ်လိုရှာတော့မရရကြလားဘေရင်မင်းနတ်ကိုဘယ်သွားမလဲသွားမယ်ကောင်းရအေးဒါကြောင့်ယရနာစိတ်ကြောက်ပျောက်တဲ့အခါမရအယရှာကြပမာ သရဏဂုံသီလရှာကြဖို့ရာမေတ္တာထားမှာကြပါစေဗျာယရဏစိန်ကြောက်ပြောက်တဲ့အခါမယအယရှာကြပမာယရဏ တရဏဂုံသီလရှာကြဖို့ရာမေတ္တာထားမှာကြပါရစေဗျာအေးအေးဒါတွေဖတ်ပြတော့နှစ်နာရီတော့ပြည့်သွားပြီဒါတွေဖတ်ပြတော့ဒုပရိသသိမ့်မြန်ညီးငွေ့သွားတာအုံနောက်ဆေးပေးရအောင်အေးအဲ့ရဏစိတ်ကြောင့်ပြောက်တာကိုမဆုတ်ထားဘူး တစ်ချိန်တော့ကအိမ်နောင်တဲ့မျိုးသမီးလေးတယောက်အေးသူသားရင်မို့ချုပ်ပကတဲ့တင်ပြီးတော့နှုတ်ချုပ်တိုက်ကျွေးပြီးတော့တိတ်ထားတယ်အဲအဲ့တော့ဟိုးတက္ကနာမရင်းမောက်နာနေရောက်ကြီးအလင်းရောက်ရှိတဲ့နေရာကိုကဖို့တုတ်ရဲ့အဝတ်အစားတွေချုပ်ဖို့တပြီးတော့အဝတ်ကလေးနဲ့အကလေးအပူလေးထားပြီးတော့အဲ့ဒီမှာအကြည့်ထိုးနေတော့ သားတော်မောင်ကဧကနဲ့ငိုလိုက်တော့ကြပြာကြရာချပြီးတော့သားတော်မောင်သွားပြီးတော့နှုတ်တိုက်ချော့ကလေးသိပ်ပြီးတော့ပြန်လာတော့ခုနကအကပျောက်သွားရောဗျာအကပျောက်သွားတော့မိမဆိုတာမမပြောပါဘူးဟုတ်ပလားအေးအဲ့တော့ဟာငါတီနေရသေးချထားခဲ့တာဘာလို့ပြောရတာမဖြစ်ဘူးဘေးရင်သွားမိမယ်ဆိုပြီးတော့ဆန်တပြီငွေတမတ်ယူဘေးရင်ဆရာထံသွားဆရာတဲ့ဘာတော့ အော်ဒီလိုပါပဲကျမသားလေးအဲ့ဒီလိုဝှချုပ်မလို့အကလေးအဘူးလေးတွေကထုတ်တာသားလေးကငိုတော့သွားပြီးတော့ကျမနှုတ်တက်ချော့ပြန်လာတော့အပြောက်သွားလို့ဆရာသိပြီဟိုကခမရဗနာမှာပြောက်တာခမရတို့အိမ်ကပါခင်းတာကျမတို့အိမ်ကတော့ဝှချခင်းတာသိပြီဟိုလူကရမ်းကြတဲ့အောက်ကြတာတွက်เสียလူသေးလားဒါပေမဲ့အထင်ကြီးရောက်နော်နော်အဝိကနော်နွားတို့ဟိုကုတ်ဒီကုတ်သူကုတ်ချင်အောင်ကုတ်ပေါ့ဗျာနော် အာအမကြီးဒီနေ့အိုးကျင်ရဥရကေငါသားရွှေတောင်ရေကိုရှောင်ဘာမှမဟုတ်ရှောက်ရွှေရှင်လာရော့တာအဲ့ဒါရောဒကမကြီးအာအမကြီးတဲ့ခမရအဲ့ဒီထိုင်တဲ့နေရာအောက်တဲ့တဲ့ကိုစကားနဲ့ထိုးရှာတွေ့လိုက်မယ်တွေ့လိုက်မယ်အတက်ဟော ပြီးတော့မှအရှစ်လေးဟောလိုက်တယ်ဘာကြောင့်လဲငါးပြားမတန်တဲ့အတချောင်းအတွက်ရှမ်းတပီငွေဓမ္မအပိုထက်ကုန်တယ်ဒီလောက်အားတယ်မိမရှိသေးလား မရှိတော့ဟိုကပြောလိုက်တယ်အပိုထက်လိုက်တယ်အင်းတော့တဲ့ခမရအိမ်ကယောက်ျားပြားလာအဲ့ဒီကြောင့်ခမရလုံးဝမပြောနဲ့အယိုက်ကန်တီခိမ့်မြင်တယ်အဲ့ဒါနဲ့အိမ်ပြန်သွားစကားနဲ့ထိုးရှာတော့ရရရတော့မှတခါသူသိတဲ့ကိုလူလူကလူလူနေနေတာမိမဆိုတော့အယုံကတန်တာကိုအဲ့ဒါနဲ့အိမ်ကကိုကမောမောနဲ့ပြားလာကိုဝါကြီးဗျာအမှန်ဘေးရင်မြတ်မှန်တဲ့တော့ ဩသူ့ဘာသူမနာမိမရာငါထမင်းစားလာတယ်ဟာထမင်းစားနေစမ်းမအောင်တော့ဘေးရင်မှန်တဲ့အကြောင်းလေးတော့ပြောကိုပြောပါဦးဟာမိမနင်းအိမ်နေပြီဘာတွေဖြစ်လာလဲဩတော့သားလွတ်တက်ပြီအိမ်နေတော့တော့ပစိုးအိမ်ကြီးတွေချုပ်မလို့တော့ကြိုဟောဒီပလေးမောင်နာအကလေးတုတ်တော့သားကငိုတော့သွားလွတ်တက်ချော့သိပြန်လာတော့အမတွေ့ကျမပိုက်စားအမောင်ငွေတပြီအမောင်ဆန်းတပြီငွေတမနဲ့ ဘေးရင်ဇရာထားသွားမိတာအတဟောတော်ခဗျာထိုင်နဲ့အောက်တဲ့တဲ့ဇခါနဲ့ထိုးရှာပါရလိမ့်မယ်သူတော့မှန်တော်ဟင်မိမမင်းဘာတွေဖြစ်လဲငါးပြားမတန်တဲ့အတချောင်းအတွက်ရှမ်းတပြင်းငွေတမလိုက်ကုန်တယ်ကဲဒီမိမဆိုရင်နွားရတဲ့ကြိမ်ပြားနဲ့တပြုံးပြုံးရိုက်အဲ့တော့မိမကဘာပြောမှလဲ အမလေးအယက်ကရုပ်လောက်ကြပါဦးဘေးရင်းမြမှန်ပြီးရင်မှန်ရင်မတော့မှန်ပြီးရင်မှန်ရင်မတော့တဲ့အကိုင်းဟိုကသိတယ်ငါဗျာမတန်တဲ့အသန္တပီငွေတမတ်နဲ့လာပြုံးတဲ့ပြင်ဧကနာယောက်ျားပြောရိုက်ခါရမယ်ဆိုတော့ဟိုအတဟောလိုက်တာအဲ့တော့ဘယ်လိုပြောအမလေးအယက်ကရုပ်လောက်ကြပါဦးဘေးရင်းမြမှန်ပြီးရင်မှန်ရင်မတော့မှန်ပြီးရင်မှန်ရင်မတော့တဲ့ အေးအဲ့ဒါကြောင့်ဆိုယရနာစိန်ကြောက်ပြောက်တဲ့အခါမယအယရှာကြပမာတရဏဂုံသီလရှာကြဘူးယာမေတ္တာထားမှာကြပါစေဗျာ ကိုက်တော်ပြီနဗင်္ဂမဗုဒ္ဓဘာသာဝင်တို့၏အလဲဗုဒ္ဓဘာသာဝင်တို့၏အဆုံးဆိုတာလေးကိုဆက်လက်ပြီးဟောကြားနာကြားကြီးညိုကြရအောင်ကိုက်အခုတော့ဗုဒ္ဓဘာသာတို့၏အစကိုခြေရင်မြင့်မြင့်သိပြီအလဲသမာဓိဆိုတာကတော့ဘုန်းကြီးတို့မှာခဏိကသမာဓိထိုင်လျောက်သမာဓိတည်းဝိပဿနာသမားများအတွက်ဖြစ်ပါတယ်သမထသမားများတာ သမထကမ္မထ40တဲကတမျိုးမျိုးနဲ့ဇန်သမပတ်ရအောင်အတုအတယုံများနဲ့မဘုံနိဗ္ဗာန်မရပါဘူးနောက်ဆုံးဒီဝိပဿနာနဲ့အဲ့ဒါအတုမှနိဗ္ဗာန်ရပါကြိုက်တာကြောင့်မိမိတို့အခြေခံလည်းရှိပြီးသားဖြစ်၍တရားအထုရအောင်တရားထိုင်ရအောင်တရားမှတ်ရအောင်ဆိုအမလင်ခွေကထိုင်နေပါဖြောင်းစွာခါကိုထား မလုံးအိမ်တရေငြိမ်ငြိမ်နေစိတ်တွေမလွင်ပါမျက်စိမိတ်ကခေါင်းတဲ့ပါဝမ်းမာစိတ်ကိုထားဖောင်းနာပိန်နာစိတ်ဆိုင်ကမပါယောဂီများလက်အုပ်ဖြင့်မျက်စိမိတ်ခေါင်းနေတဲ့နေ့ ခါလီသန္တာထားရင်ဝင်ကြတဲ့မှာဘလဝဝညာလဝဖြတ်တယ်ဓမ္မမုတ်ဘေတုဘဘလမောင်ရတင်ညာလူဝညာလဲမောင်ရတင်လဲဖြာလေးနေငဲကုဒ္ဒရာသကလေးဆမမကလေးစိတ်တိုက်လေးရှုလိုက်တဲ့အခါဖောင်းမှုလေးဖြစ်လာရင်ဖောင်းတယ်လေးထုတ်လိုက်တဲ့အခါပိန်မှုလေးဖြစ်လာတော့ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်နေပါပါဘီ ဒါကြောင့်ဒီနေ့ပြုသမျှအလှရှင်တို့နှင့်စုပေါင်း၍တနေ့တာပြုသမျှကုသိုလ်တွေကုဆောင်နာအအစထားပြီးတော့အလုံးစုံတ attva တို့အားအမြပေးဝေရည်သက်ချကြရအောင်ကာယကံကုသိုလ်ဖြစ်ဖို့ဒုတုပစ္စတုလက်ဥချီပါဝစီကံကုသိုလ်ဖြစ်ဖို့အသီးသီးလိုက်ကြကြရအောင် ရှင်ဖျား မိတော်မြတ်သည်တနေ့တာလူရှင်မိခင်ကြီးသောတန်တင်ကိုအမှုထားသည်သမိမတ်ပုမတ်ချုတာကုဆန်နီမြေပိုင်ဆိုးနိုင်ထွန်းယူဇနပလာဇာမင်္ဂလာတောင်ညွတ်မှ မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်နှစ်သိမ့်ကြတို့ဖြင့်ဗျာမှုရှိသံဃာတော်ယောဂီများနှင့်လှုပ်အားပေတို့အားနာနဲ့အာယုခောက်ဆွဲစွမ်းနေကြွမောခြင်းချိုခြင်းဩတာ ညနေအခါရောမကာတို့ဖြင့်ရေးသက်သွန်ချလူဒဏ်ည၍မျိုးသမီးသာနှစ်သိန်းကြတ်တို့ကိုရေးသက်သွန်ချလူဒဏ်ညပါကုန်၏ဖာဥကင်တယအမိတော်ခင်၏အမမကင်စွာတို့ကို ရည်စူး၍မဆွမ်းကြည်မိသားစုရင်စိတ်ဓုကိုမြညီညွတ်ကြလျက်မျိုးသမီးယောဂီစာဒုတိယအကျယ်တသိန်း5000ကျပ်တို့ကိုရည်စက်သွန်ချလူဒဏ်ညပါကုန်ဤသာယဟံကုဩဘာသကို အမှုထား၍ခမဲတော်ကြီးဥသလိုင်းဒေါညိုညိုမိသားစုတို့နဲ့စိတ်ဒုက္ခမြညီညွတ်ကြလျက်ယောဂီဆောင်နှစ်ယောက်အိတ်အတွက်6သိန်းကြမှတတိယအကျေတသိန်းကြ ပေါင်း၄သိန်းကြတုတ်ကို၎င်းဗမာပူဇာ9000ကြနှင့်မိဧဝေယဝစ္စ9000ကြစုစုပေါင်း၄သိန်း1000ကြတုတ်ကိုရေကျက်သွန်ချလူဒညပါကုန်ဤခြားခြားသောလူရှင်တို့နှင့် စိတ်တူကိုမြညီညွတ်ကြလျက်သီးသီးသောလူဝရတို့ဖြင့်ရေစက်သွန်ချလူဒါညဘာကုန်ဤကရဏဂုံသီလစောက်ပြီးကြလျက်ချက်ပြုတ်ကျွေးမွေးတန်ရှင်းရေတို့ဖြင့်လုံအားပေးကြပါကုန်၏ အေးမိဖို့ကြောင့်မှသူတွေပါလေဒေါတောင်တို့နဲ့အဲ့တော့ပြောလိုက်လေဟင်မိဖို့ကြောင့်မြင်ဒေါတောင်လည်းမပါမနဲ့မကတုံးနေကြီးပဲဟုတ်လားဒါကတင်စားပြောတာရှိတုန်းကရွာတွေရွာဘုန်းကြီးတွေမပြောဘူးတပါးလာလိုက် မပြောလို့ပြန်ကြွသွားလိုက်ဒါနဲ့နောက်ကြတော့ဖြူးဆရာတော်လို့ခတ်ရိုးရိုးဘုန်းကြီးလေးပဲ့လာ ခုလိုဘာလုပ်နေလို့တော့ပြူစရာတော်လို့ကာရိုးရိုးဘုန်းကြီးတွေပဲ့လာအာပထမတော့ကောက်ရိုးမိဝိုင်းဝန်းပြီးလူလိုက်တန်းလိုက်ကြနောက်ကြတဖြည်းတဖြည်းနဲ့ကြက်ပြောက်ငှက်ပြောက်သွားတယ်ဒေါ်မိနဲ့ဒေါ်တောင်နှစ်ယောက်တည်းပဲကြာတော့အော်ဘုန်းကြီးကကိုကိုကကဓမ္မကြီးနေရာစွန့်ဖို့ပေါ်ရပြီသဟဲလို့သီလပေးပြီးတော့စွန့်အလူခံလိုက်တာ၃ရက်လောက်ရှိတော့ဒေါ်တောင်ပါမလာတော့ အဲ့တော့ဘုန်းကြီးကဓမ္မကြီးတော်မိဒေါသောင်းပဲသွားတော့ဆွမို့လည်းမလာပါလားဓမ္မဗျာသူ့ရနဲ့ပြီးရရကတခြားကြီးဆိုတော့နေ့လည်းမသွားမေးအောင်မဗျာပေါ့ဒါနဲ့ဒေါမိကနေ့လည်းသွားဒေါသောင်းကမလေးချွေးတပြက်ပြက်နဲ့လုံကြီးလေးတူတူဝုပ်ပြီးဆင်းလိုက်တက်လိုက်အလုတ်လုတ်ဓမ္မကြီးတော်မိကအားရပါဒေါသောင်းကြီးဟိုကကြားထူဒေါသောင်းအတန်လေးမြင့်ခေါ်လိုက်ဘာလုံးလဲမကျင်တတ်တယ်ဩ တော့ဘုန်းကြီးလေးကဆွမ်းကဆွမ်းဖို့မလားလို့တဲ့တော့မေးနေအားရှိမေးရမှာတော့သူကခံစားခြင်းနဲ့ကိုအဲ့တော့ဟုတ်သေးပါဘူးတော်တောင်ရဲ့တော့ဘုန်းကြီးလေးကတတိတရားနဲ့မေးတာတော့ကငော့တယ်လို့လို့နဲ့ဒါဘာသဘောလဲဩဘာသဘောလဲပြောအောင်မိတော်တို့ကလည်းလေရေထဲကိုကိုလီလီကိုလီလီနဲ့နေတာပဲ တကယ်တမ်းကြတော့တော်တော်နဲ့ကျုပ်နဲ့ဟင်းဖို့တော့ကျွတ်ကတော့ဟင်းကောင်းသေးတယ်။ဘာလဲတော်ကအရွယ်ငယ်ရုပ်ချောတဲ့ဆိုပြီးတော်ဘုန်းကြီးတွေရာတနေ့ခေါ်လိုက်ရတာအမလီကိုကမိဆယ်ကမိမိသုံးလုံးနာမိတောင်းလုံးနာမရောင်လို့တော့မပါဘူး။အဲ့ဒါကြောင့်ဆုံးမဖို့လား။ဓမ္မကြီးတော်မိရတယ်သူကအယိုးပဲ။อืมဟုတ်သား။ငါဘုန်းကြီးတွေကမှားတာ။ဒါနဲ့အသားလေးကောင်းကောင်းပြန်လာ။ နောက်ရက်သွန်သွားပို့တော့တရတော်တော်တော်တော်မိနေကလားအင်းနေကောင်းလားလှုပ်နေတယ်ငှသိလိမ့်မယ်ဘုန်းကြီးဆိုတာမိမလည်းမဟုတ်မိမဆိုတာဘုန်းကြီးလည်းမရှောင်ဘူးငေါ့လားအင်းငှသိလိမ့်မယ်ဘာတော့တော်မိရဲ့ဘာတော့မလို့ကိုယ့်ဘာကိုဆွအေးအေးစကခါစားတာမဟုတ်ပဲနဲ့အဝကိုတော့နှစ်ယောက်လာတာသူ့နာမည်မပါပဲတပည့်တော်နာမည်ကြီးခေါ်လို့အဲ့ဒါမကျင်တတ်လို့တဲ့ကိုတော်ကြီးဗျာဘယ်တော့ကလုံးတက္ကမကြီးရဲ့ ဩဒီကိုယ်တော်ငယ်ရွယ်နဲ့တက်မိတတ်တာပဲဗုဒ္ဓံတရဏံဟာပါဏာတိပါရဝိရမဏိသိခာပရံအဲအဲ့ဒါကိုဒေါ်မိခေါ်တယ်မှတ်တာမိပါတော့ဟာဒီတော့မှဘုန်းကြီးတွေဟာဒုက္ခပဲငါတော့သွန်တော့အလွတ်ကလုံးမပြေဘူးကိုင်းတကမာကြီးနတ်ဘင်ကဒေါ်တောင်ပါအောင်သာလော်ခဲ့ပါစေတော့โอเค တခါလေဒီနေ့တော့တော်မိရအောင်သွယ်ပေါ့ဗျာဘာပါလဲမိမဆိုတာအောင်သွယ်ကောင်းတယ်လူချင်းလူအောင်မသွယ်ရရင်လေအဲ့ဒါဘဲနဲ့ကြအောင်သွယ်ပြီးတာမန္တလီလေးတွေဆိုပြီးတော့ပေါ်လာကြိုက်တာအဲ့ဒါနဲ့တခါလေအောင်သွယ်သွားတာတော်တော်သားကြီးဟိုကပြောတာဘလားပြောပြောဟုတ်ပါဘူးတော်လည်းစဉ်းစားပေါ့တော်ထမင်းလည်းကြွေးထားကြီးတရားလည်းဟောဒီတရားလည်းစီဒီကိုတော်လေးနဲ့တနာစရာကြီးပါတော်တော်ကလည်းပဲဘာဘာညာညာဆိုပြီးလာလိုက်ခဲ့ပါလော်တဲ့ ဒေါ်တော်ကြီးကောကောကောကောနဲ့ဆုံးကြီးနဲ့ပါလာပါလာတော့ဒေါ်မီကသူ့ကိုခေါ်လာတဲ့ပုဂ္ဂိုလ်ဆိုတော့ဒန်းအခွင့်အရေးမယူရှာဘူးဒေါ်တော်ကိုရှေ့ထားနေပြီးနောက်ကဘုန်းကြီးကိုကျိုးမဲ့ကျင်းနဲ့ပို့လိုက်တယ်သူ့လည်းပါပေးစေသူ့လည်းပါပေးစေဘုန်းကြီးကအနောင်စာလုပ်ပြီးတော့ဒေါ်မီကတော့ဒါပဲအဲ့တော့ဘုန်းကြီးကလည်းပဲတယ်လီဂရမ်နဲ့ပြန်ပြောလိုက်တယ်။အင်းပါစီမယ်။အင်းပါစီမယ်။ ဒါလည်းဘုန်းကြီးကအနောင်စာလုပ်တာဘုရားတော့ဘုန်းကြီးကတော့ဒါပဲအဲ့ဒီခါကျတော့လာလာဓမ္မကြီးတွေဆွန့်ကရအောင်ဆိုပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိဒေါသံတောင်းသောဒေါသံဓမ္မတရဏံကိစ္ဆာမိဒေါသံတောင်းသောဒေါသံသံဃတရဏကိစ္ဆာမိမရွှေမိလေရဟေဒေါသံတောင်းသောဒေါသံ ဒေါသောအမီးပြန်ခေါင်းပြန်ထက်ပေးလိုက်တော့ဟောင်းပြုံးတက်လာတာပဲမိမမြန်သူတို့ကျင်နိုင်ရင်မလွယ်ဘူးဗျအဲ့ကြတော့ရိုးရိုးလေးအာမဘာနေမခံနိုင်ဘူးမတ္တလေးထသုံးပိုင်းတစ်ပိုင်းလို့ခါလေးကုန်လက်ကိုလေးချီပြီးတော့ကြည်ညိုစရာကောင်းလိုက်ပါပြီကိုတော်ကိုတော်ကိုတော်လူတရားအတရားကောင်းလိုက်ပါပြီတော့ကိုတော်ကိုတော်ကိုတော်လို့ဆိုတဲ့ ဒါကြောင့်မိဖို့ကြောင့်ကဒေါသဆိုတာတင်စားခေါ်ထားတာတော်ကြရွှေကိုယ်တော်တွေကရွှေပလင်းပေါ်မှာရွှေပင်လေးနဲ့ထိုင်တယ်ပြီးတော့ရွှေပစ္စလေးတွေကဘသူကအာယုန်ကနေကျွဓမ္မပူဇာမိတော်လုံးနာမဖြစ်မိကိုယ်တလုံးလုံးနဲ့ရောင်လို့တော့မပါလာဘူးပေါ်ပြောမှသလိုဆိုမိဖို့ကြောင့်မှဒေါသောင်တို့ဖွဲ့နေစိတ်ဓုကိုမြညီညွတ်ကြလျက် နေရင်ရက်ဆက်တတ္ထလက်ဖြင့်ချက်ပြုတ်၍မွေတန်ရှိရေတို့နဲ့လုံအပ်ပေးကြပါကုန်၏အေးအဲ့ဒါသူတို့ကမြန်ရတော့မိုးရွာရွာနေပူပူဗျာမိကိုတလုံးလုံးနဲ့ပြာတလွဲ့လွဲ့နဲ့ဥမဲတပေပေနဲ့ဇက်ကလည်းအတင်းလေးပြောလိုက်အဲဟုတ်ပါအောင်ရောင်လို့အဲဟုတ်တယ် မှန်လားဟိုယောဂီကဘယ်လိုဟိုယောဂီကဘယ်လိုဒါလေးကတော့သူတို့အမီးပေါ့ဗျာအဲ့လိုဆိုပြီးအချိန်မီဒီလူပေါင်း100ကျော်အတွက်စားနိုင်တောင်းနိုင်မှုရပြီးတော့သူတို့အတွက်ကုသိုလ်ကမသေးကြဘူးလားမသေးပါဘူးအဲခင်ဗျားတို့ယောဂီနှောင်းနှောင်းသမတခါလာပြီးတော့ဒီနာကြသမတခါတဲ့ဟင်အိမ်ငိုက်တယ်အဲ့ဒါပေါ့ဟိုလူရည်စကားတော့ကကျောင်းလဲပိတ်တော့လူငယ်လူရွယ်တွေများတယ် အဲ့မှာကျောင်းသူမလေးတွေကလာလျှောက်တယ်ဟမ်တပည့်တော်အိမ်ကြတော့ပြောမှာဟာဘာပြောမှလုံးဟာနင်ကလန့်တရားကြီးအော်ဒီလိုပါဘုံဘုံကလည်းပဲတဲ့ဟိုအမေကိုပြောမှာမေးဘာလို့လဲဟိုကျမတို့လေတရားထိုင်သွားတာတော့ဟောပညာတစ်ခုတိုးလာတယ်ဘာလို့သမီးပြောသားဆိုရင်ကျုပ်တို့ထိုင်ရင်အိတ်တက်ပြီတော့ဘာတယ်တော့အကကားတော့ထိုင်ရင်အိတ်ငိုက်နေတော့မသေးကြဘူးဒေါသောင်တို့က သေချာသွားလိမ့်မယ်နော်ဟုတ်ပလားအဲ့တော့မနေ့ပြင်ကဝိပဿနာဟုတ်လားသာသနာရဲ့အဆုံးပေါ့ဒီနေ့အစပဲရှိသေးတယ်နေ့ပြင်ကအလဲနဲ့အဆုံးကြတော့မှအိမ်ငိုက်ဖြေနီးလေးတွေပါအဝင်အပါပျော့ပျော့ပါပါပေါ့လေဆိုချက်ပြုတ်ကျွေးမွေ့တန်ရှိရတို့နဲ့လောအပ်ပေးကြပါကုန်၏ရဏဂုံသီလ စပ်ပြီးကြလျက်လျောင်းထိုင်ရသွားရှုမှတ်ပွားကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်လူရှင်များရည်ညွှန်းထားသည့်ဥကင်တရားဒေါခင်ကြီးဒေါခင်ကြီးမကင်စွာဥစိန်ဝင်းတို့သည်ဖြစ်ရဘဝက ဓာတုခေါ်လျက်သူပတိဘဝရောက်ရှိကြပါစေဖြစ်အဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာဤတော်တို့လည်းဤကောင်းမှုကြောင့်နိဗ္ဗာန်ကိုနှင်းမြန်စွာမြတ်မောပြုပါလို့ဤ ဤကောင်းမှုဖို့ကိုအာလုံးသောရှိရှိသမျှတတဝါတွေအားမြတ်ပေဝေပါ၏မြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြပါစေအမြအမြအမြ ပြုတော်မူကြပါကုန်တော်အာတုအာတုသာတုမြတ်မြတ်မြတ်ပြုတော်မူကြပါကုန်တော်အာတုသာတုသာတုမြတ် မြတ်မြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုယ်နှုတ်စိတ်ဝါငြိမ်းချမ်းသာရကြပါစေ